ဒီနေ့ဒီနေ့ကျွန်တော်ဩစတြေးလျဘက်တော့ဒီနေ့15ရက်တလ2022ခုနှစ်ကျွန်တော်ဓမ္မပေါင်းသူတော်ကောင်းတို့တွေယနေ့ကုစုတရားတွေရခြင်းလို့ကုစုရအောင်လို့ တရားနာကြတရားအားထုတ်ကြဒါနာမှုသီလမှုပြုကြဘာလုပ်နေတာလဲကုစုရအောင်လို့ကုစုတရားတိုးပွားအောင်လို့ကုစုရခြင်းလို့လုပ်ကြတော့ဒီနေ့ကုစုတရားဆုတ်ယုတ်ကြောင်းနှင့်ကုစုတရားကြီးပွားကြောင်းကုစုတရားဆုတ်ယုတ်ကြောင်းနှင့် ကြီးပွားကြောင်းတရားတော်လို့ ဒီနေ့အဲ့ဒီကောင်းစဉ်လေးတက်ပြီးတော့ဦးဇင်းတရားတော်မှာပေါင်းတော်ကောင်းတို့အတွက်ကျေးဇူးဆက်တရားဟောကြားပေးပါမယ်ကုစုတရားဆုပ်ယုပ်ကြောင်းနှင့်ကြီးပွားကြောင်းဒီနေ့တရားကောင်းစဉ်ကကုစုတရားဆုပ်ယုပ်ကြောင်းနှင့်ကြီးပွားကြောင်းရသော်ဘုရားဟောတော်မူတဲ့ဒီဓမ္မဒေသနာတော်ကိုဦးဇင်းတို့တရားတော်မှာပေါင်းတော်ကောင်းတို့ကိုဦးဇင်းဟောကြားပေးပါမယ်အဲ့တော့ မောကြသေးခင်မှမြတ်စွာဘုရားရှင်ဓမ္မဒေသနာပိုင်ရှင်ဖြစ်တော်မူသောဘုံတော်နန္ဒကန္တော်နန္ဒညံတော်နန္ဒတကုတော်နန္ဒစကြဝဠာကဘာမြေမိုးဖြံမြန်ကျိုးမြအနန္ဒတကုတော်တို့နှင့်ပြည့်စုံတော်မူသောမြတ်စွာဘုရားရှင်ကိုတော်မြတ်ကြီးဤဂုဏ်တော်ကျေးဇူးတော်တို့ကိုအာယုံပြု၍ဖျားတပြီတော်နှင့်တကွာအလုံးသောတရားဓမ္မအပေါင်းသူတော်ကောင်းတို့သည်လက်စပြားထိတ်မာမိုး၍ရှ िख ိုးကြပါကိုပူဇော်ကြပါကိုရှင်ဘုရားမြတ်စွာဘုရားရှင်ကိုတော်မြတ်ကြီး ဟောကြားပေးတော်မူခဲ့သောအစာ၏ကောင်းခြင်းအလဲ၏ကောင်းခြင်းအဆုံး၏ကောင်းခြင်းဆိုတဲ့ကောင်းခြင်းများနဲ့ပြည့်စုံတော်မူသောဓမ္မဒေသနာတို့ကိုဖျားတပြီတော်အာမြတ်စွာဘုရားရှင်ကိုရောမြတ်ကြီးကိုစားဟောပြောခွင့်ပြုတော်မူပါမြတ်စွာဘုရားဝေကြည်လလဘဂုံဒနမမက်ဖဲနဲ့မြတ်စွာဘုရားတရားတော်များကိုတရားဓမ္မအပေါင်းသူတော်ကောင်းတို့သိပါစေခြင်းအကျိုးငါ၎င်းကျင့်ပါစေခြင်းအကျိုးငါ၎င်း သိသည့်အတိုင်းကျင့်သည့်အတိုင်းပေါက်မြောက်ပါစေခြင်းအကျိုးငါ၎င်းရည်မှန်း၍ဖရာတပည့်တော်သည်ကောင်းမြတ်သောစေတနာဖြင့်ဟောကြားပေးပါမည်မြတ်စွာဘုရား။အဲဒီနေ့ကုသိုလ်တရားအကြောင်းနေ့တိုင်းကုသိုလ်တွေလိုချင်ကြတယ်ကုသိုလ်တွေလောက်ကြတယ်တရားဓမ္မတို့တွေအဲ့တော့အခုဒီเจ้าရာနဲ့ပတ်သက်တဲ့သမိုင်းလေးအရင်ပြောမယ် ရသော်ဖျားဒီတုတ်တန်ကဦးဇင်းတို့အင်ကုတ်တရနိကေသကနိဘ6ခု6ခုသောတရားတွေဟောတဲ့နေရာမှာဒါအင်ကုတ်တရနိကေကဧကဒုကတိကအလိုလာတာတခုသောတရားနှစ်ခုသောတရားတွေသုံးခုသောတရားတွေလေးခုသောတရားတွေငါးခုသောတရားတွေအဲ့ဒီကနေ7ခုသောတရားအဲ့ဒါမျိုးထိတခုပြီးတခုအုပ်စုလိုက်အုပ်စုလိုက်ဖွဲ့ထားတာအဲ့ဒီထဲမှာ6ခုမြောက်အုပ်စုတွေ အဲ့ဒီမှာတာမကတုတ်ရယ်အပရိဟာနိယတုတ်ရယ်နှစ်တုတ်ကတ်ရဟောထားတယ်ရှိတယ်အဲ့ဒီနှစ်တုတ်လုံးကိုယနေ့တွဲပြောမှဦးဇင်းတို့ဒီဟာပြည့်ပြည့်စုံစုံပါမှာမို့တာမကတုတ်နဲ့အပရိဟာနိယတုတ်နှစ်တုတ်တွဲပြီးတော့တခါတော့မတို့ဒီနေ့အဲ့ဒါရှင်းပြမယ်တက္ကတိုင်းတာမဆိုတဲ့ရွာအဲ့ဒီရွာမှာမြတ်စွာဘုရား တရင်သုံးနေတာပါတိုင်းလဲတက်ကတိုင်းဇွာနာမည်ကတာမအဲ့ဒီတက်ကတိုင်းတာမဆိုတဲ့ဇွာမှာရသော်ဖျက်ရှင်ကိုရောမြတ်ကြီးတရင်သုံးပြီးနေတဲ့အချိန်ညာကြီးတညမှာကိုရောင်ကိုဝါတွေတောက်ပစွာနဲ့နတ်သားတစ်ပါးရောက်လာတယ် အဲ့ဒီနတ်သားကမြတ်စွာဘုရားဘုရားတပည့်တော်လျှောက်ထားစရာလေးတွေရှိလို့ပါဘုရားလျှောက်ပါတဲ့အတင်နတ်သားဗာမြန်လျှောက်ထားခြင်းတာရှင်ဘုရားတဲ့ယဟန်တော်များအတွက်ကောင်းမှုကုသိုလ်တရားတွေဆုပ်ယုပ်ကြောင်းတရား၃ပါးကိုဘုရားတပည့်တော်မြင်ခဲ့ပါတယ်ဘုရား သူကတော့ဒါယဟန်တော်တွေအတွက်ဥတည်ပြောလိုက်တာနတ်တွေကလည်းကြည်နေတာပဲလေဘုန်းကြီးတွေလည်းဘလို့နေလဲလူတွေလည်းဘလို့နေလဲနာမင်းကြီးလေးပါဆို15ရက်တစ်ချိန်လှည့်လည်ပြီးတော့သူတို့တခါတည်းအဲ့မှာစည်ရင်တွေကောက်ကြတယ်နတ်တွေလူတွေဘလို့နေတယ်အကုန်သိတာပဲအခုလည်းပဲသိလို့သူကလာလျှောက်တာပေါ့ဆော့ရောက်ကြောင်းတရား၃ပါးပါဠိလိုပြောရင်တော့ကမ္မာရာမတာ ယဟန်တော်တွေဟာအမှုသက်တွေနောက်မှာအမြဲတမ်းမှွေလျော်နေတယ်ဟိုဟာလေးလှုပ်လိုက်ဒီဟာလေးလှုပ်လိုက်ဘုန်းကြီးအားဖះရွှေ့ဖះလေးဟိုဘက်ပို့လိုက်ဒီဘက်ပို့လိုက်အဲဒီဟာလေးမလှုပ်ရရင်ဟိုဟာလေးလှုပ်နေမှာအဲဟိုတော့မှဆိုလို့ရှိရင်ဘာမှမလှုပ်ရရင်ဘုန်းကြီးတွေဘာလုပ်နာရီလေးတွေဖြတ်ပြီးပြန်ပြန် လေဒီကိုလေးတွေကက်ဆက်လေးတွေပြုတ်လိုက်ပြင်လိုက်ဘာပြလှုပ်နေပါလဲအလောက်ကမရှိမနေတတ်ဘူးမနေတတ်တော့တခုမဟုတ်တခုတော့ရှောက်လို့အခုကျတော့ဒီနေ့ဒီခေတ်ကျတော့ Facebook ကြီးဖြစ်သွားတော့ဗောနော်အဲ့တော့ internet တွေ Facebook တွေနဲ့ပဲအချိန်တွေကုန်ပြီးတော့သွားကုန်ကြတော့တာအဲ့ဒါကိုပြောတာကမ္မရာမတာအမှုသက်တွေနဲ့မှုလျော်နေတယ်ပြီးမှ ဘယ်ဟာကတကယ်အရေးကြီးဆုံးမှုဆိုတာဥစဉ်ပြန်ခွဲပြမယ်နော်ဒါအခုအရင်ဆုံးအဲ့ဒါလေးတွေကမ္မာရာမတာအမှုသစ်မှယဟန်တော်ဟာပွေလျော်နေကြတယ်ဖျားဘတ္တာရာမတာစကားပဲတတိကုံပြောပြီးနေကြတယ်ဖျားဒါစကားတွေပြောနေကြတဲ့ပုဂ္ဂိုလ်ကလည်းဆုပ်ယုပ်တာပဲနော်ယဟန်တော်တွေဟာအမြဲတမ်းအာတော်နဲ့တခါတည်းစကားတွေတယုံယုံပြောဟာဆိုဟာ အဲ့လိုလုပ်နေရင်လည်းပဲဒါဆုတ်ယုတ်ကြောင်းပဲနော်နေဒါရာမဒါအိတ်လိုက်တာအိတ်ကြီးတာဗျာနော်မနေ့ကျတော့လည်းတခါလဲမိုးလင်းအောင်အိတ်အညာလဲအိတ်နေလဲအိတ်အိတ်လိုက်စားလိုက်အိတ်လိုက်စားလိုက်ဆိုရင်ဩအဲ့ဒီသုံးမျိုးကိုယဟန်တော်တွေအတွက်ဆုတ်ယုတ်ကြောင်းကြီးဆုတ်ယုတ်ကြောင်းကြီး၃ပါးကို မြတ်စွာဘုရားတပည့်တော်မြင်တွေ့ခဲ့ပါတယ်ဘုရားဟုတ်ရလားဘုရားဟုတ်တယ်ဟုတ်တယ်ဟုတ်တယ်ဟုတ်တယ်ဟုတ်တယ်အဲ့ဒါဒီဟာနော်ကမ္မာရမတာအမှုသစ်တေး၌အမြဲတမ်းပြောပွင့်နေကြတယ်နော်ဘဒ္ဒရာမတာစကားပြောတေး၌အမြဲတမ်းပြောပွင့်နေကြတယ်နေဒါရာမတာတဲ့အိမ်မှု၌မှွေလျော် နေကြတယ်ဆိုတဲ့အဲ့ဒီသုံးခုဟာအတင်္ဍတာမှန်တယ်အဲ့ဒါကုစုတရား ယဟန်တော်များအတွက်ကုစုတရားဆုတ်ယုတ်ကြောင်းတရား၃ပါးပဲနတ်သားကိုမြတ်စွာဘုရားကလည်းသူလျှောက်တဲ့အတိုင်းကိုမြတ်စွာဘုရားအာမခံလိုက်တော့ဒါမြတ်စွာဘုရားဟောတာ ਨੇ အတူတူပဲဖြစ်သွားတာပေါ့နော်မှန်တယ်မှန်တယ်အတင်နတ်သားနော်အဲ့ဒီ၃မျိုးဟာနော်အမှုတင်နိုင်မှွေလျော်တယ်စကားပြောနိုင်မှွေလျော်တယ်အမြဲတမ်းအိတ်နေတယ်နော်အဲ့ဒီ၃မျိုးဟာဘာလဲ ဆုတ်ယုတ်ကြောင်းတရား၃ပါးပါအဲ့ဒီကနေပြီးမြတ်စွာဘုရား နောက်ရဲ့ကြတော့ယဟန်တော်တွေကိုစုဝေးနေတဲ့ဓမ္မသဘေမှာကြွသွားပြီးတော့ချက်သားတော်တဲ့မင်းညငါထံမှာနတ်သားတစ်ပါးလာပြီးတော့ကိုရောင်ကိုဝါတွေတောက်ပါပြီးတော့ငါဖုရားထံမှာလာတယ်လာပြီးတော့အရှင်ဘုရားယဟန်တော်ဒီရဲ့ဆုတ်ယုတ်ကြောင်းတရားသုံးပါးတပည့်တော်တွေ့တယ်ဘုရားယဟန်တော်ဒီဟာ အဲ့ဒါအမှုသစ်သေး၌လိုက်ပြီးတော့ဟိုလှုပ်လိုက်ဒီလှုပ်လိုက်နဲ့အချိန်လေးကုန်နေတယ်အမြဲတမ်းစကားတွေပြောနေတယ်နော်အမြဲတမ်းတခါတည်းအိတ်နေတယ်အဲ့ဒါဒီဟာကုစုတရားဆုတ်ယုတ်ကြောင်းတပည့်တော်မြန်မာတပည့်မှန်တယ်မှန်တယ်အတ္တနာသအဲ့ဒါရဟန်းတော်တွေအတွက်ကုစုတရားဆုတ်ယုတ်ကြောင်းပဲတဲ့အဲ့တော့သင်္ချစ်သားတို့ကြည်တန်းအသင်ရဟန်းတို့ ဘလောက်ရှက်စရာကောင်းလဲယဟန်နေနေတာကိုနတ်တွေကသိတယ်ယဟန်နေဟာเจ้าမှာဘလို့တရင်သုံးနေတာမေတ္တာပို့သလားဒီယဟန်နေဟာเจ้าမှာကုသိုလ်လုပ်သလားမလုပ်ဘူးလားသိတယ်တဲ့နတ်တွေကဦးဇင်းတို့ငယ်တုန်းကအိုးသင်္ကန်းဝဆလိထုဓမ္မဒုက္ခတောရဆိုအဲ့တောရမှာငယ်ငယ်ကကိုရင်လေးဘဝ သတင်းသုံးရသတင်းသုံးရတော့ကြောင်းရထုံးတန်ရမနေ့၄နာရီတောင်းဆိုထိုးတာနဲ့ဦးဇင်းတို့ကအာလုံးဖျားဝတ်တက်ရတယ်တရားထိုင်ရတယ်မနေ့6နာရီလောက်ဒီ၄နာရီနေ6နာရီဒီဖျားဝတ်တက်တရားထိုင်ပြီးရင်အာယုံဆုံးစားအောင်ဆုံးစားပြီးတော့တပြက်စေးလှဲ့တန်ရှင်းတွေလောက်မနေ့7နာရီထိုးတာနဲ့တပိတ်ပွေ့ပြီးတော့ကြွားကိုဆွန့်ငံကြွားရဆွန့်ငံပြန်ရောက်တော့မှရေမိုးချိုး အဲ့ဒီကနေ ပြီးတော့မှဆွန်စားဆွန်လေးစားပြီးတော့နေခင်တဏှာဤထိကျိမ့်ဝင်ပေးတယ်နေခင်တဏှာဤတောင်းဆိုထိုးတာနဲ့အဲ့ဒီမှာတခါတည်းစားကြရတာဆရာသမားထံသွားပြီးတော့မရသေးတဲ့စားအရင်ဖတ်ဒီကနေဒီဒီစားအမ်းအဲ့ဒါ3နာရီထိ2နာရီစားကြရအဲ့3နာရီထိ2နာရီစားကြပြီးတော့3နာရီတို့ကနေ4နာရီတို့တနာရီတခါပြန်ပြီးတော့တရားထိုင်ရတယ် တရားထိုင်ပြီးတော့ညနေ၄နာရီထိုးပြီးရင်ကြောင်းတွေကလည်းကြောင်းတစ်တွေဆိုတော့တခါတည်းဟိုမှာရဲတင်နေခွန်နေနဲ့ကိုရင်တွေဟာအဲ့တစ်မြစ်တွေဖောရတယ်တစ်ငုတ်တွေဖောရတယ်ဝယုံမင်းတွေလောက်ရတယ်ကလေးဘွားနဲ့ဒီလက်တွေဆိုပေါက်ပြဲနေတာပဲအဲ့ဒါအဲ့ဒါတင်ငုတ်တွေတင်မြစ်တွေကုံဖောအဲ့ညနေခင်းမောပန်းဘာဖုံးပြရလဲဆိုဇီးဘူးဇီးနဲ့ဖန်ကားဒီကြောင်းတွေကလည်းပေါ်လိုက်တာအဲ့ဒီဇီးဘူးဒီနဲ့ဖန်ကားဒီကို အဲ့ဒါလေးညနေကျတော့ဇီဝဖန်ကရဟန်းစားဆိုတော့အဲ့ဒါလေးဒီညနေကျတော့အဲ့ဒါလေးဖုံးပေးပြီးတော့အဲ့ဒါခဏနားကြနားကြပြီးတော့အဲ့ဒီကနေပြီးတော့စာအန်တဲ့ပုဂ္ဂိုလ်ကအမ်းအဲ့ဒါအာခု6နာရီနဲ့9နာရီအဲ6နာရီကနေထိုးပြီးလောက်ဆို9နာရီအဲ့ဒီကနေ7နာရီကျတော့တခါပြန်ပြီးတော့ဖျားဝတ်တဲ့တရားထိုင်ည10နာရီမှပြီးတယ်10နာရီထိုးပြီးဆိုရင်တော့ကျိမနေ့4နာရီပြန်ထ အဲ့လိုနေရတော့တရက်ရောက်တော့ကျန်တဲ့ဦးဇင်းတို့ကိုရင်နေရောဟိုမှာအလှဝဲတဝဲရှိလို့အိုးကပ်မလူမျိုးပဲအကုန်ကြွရတာကိုရင်နှစ်ပါးចောင်းဆောင်ထားခဲ့ကိုကလည်းဟိုမှာတပတ်ဆယ်ရက်ကြာတာဟိုးပွဲကတပတ်ဆယ်ရက်ကြာတဲ့အခါကျတော့ကိုရင်နှစ်ပါးကသဘောတူလိုက်တယ်ကဲကိုရင်ဒီတော့နှစ်ပါးကြီးပဲရှိတာဖះလည်းဝတ်မတက်တော့နဲ့တရားလည်းမထိုင်တော့နဲ့ဘယ်သူမှမသိဘူးပေါ့အဲသူတို့က တခါတည်းတက်တက်တာတာနေတော့မယ်ဆိုပြီးတော့ဖះလည်းဝုံမတက်တော့ဘူးတရားလည်းမထိုင်တော့ပဲနဲ့နေလိုက်တော့ညရောက်တော့တခါတည်းအိပ်ပြီးတော့နေတော့ကျောင်းဆောင်နတ်ကအပေါ်ကနေတက်ဖိပြီးလဲပင်လာညှက်ထားကဲကိုရင်ဖះဝတ်တက်မလားမတက်ဘူးလားကိုရင်ပြောလို့ပြောရတယ်ဟာကြောက်ပါ ਈ တက်ပါတော့မယ်တခါကြီးကကြက်ပါတော့မယ်တခါကြီးကနဲ့တခါတည်းကြောက်ပြီးတော့နှစ်ပါဖះဝတ်တက်တာအဲ့ဒါသူတို့ကသူတို့မလုံတော့အကုန်ပြန်လျှောက်ရောဘုန်းကြီးကိုတပြိုတို့ဖះ လွတ်လွတ်လပ်လပ်နှစ်ပါးရေတော့တခြားလုံးလောက်ရတာအထူးအဖြင့်မနဲ့စောကြီးထရတာကိုမထကျင်တာလေးနာရီတော့ထရတာကိုမထကျင်တော့ကဲကွာတို့ရှိတော့တော့တက်တက်တာတာနေဦးမယ်ဆိုတိုင်မမိနေတာညကျော်လေပင်လာညစ်ပါတယ်ဗျာလို့ပြောတာနော်ဒါចောင်းဆောင်နတ်တွေမသိဘူးမဟုတ်ဘူးတဲ့သိတယ်ယဟန်တော်တွေဟာဖះလို့လှုပ်သလားတရားလို့လှုပ်သလားနော်ဝတ်တဝက်ကရှိသလားအမြတ်တမ်းပြီးဝင်နေကြလားဆိုတာရှိတယ်ရှိတယ်သိတယ်ပြောင်းဖို့မြတ်စွာဘုရား ချစ်သားတို့တဲ့မင်းတို့ဘလောက်ရှက်เสียကောင်းလေမင်းတို့ဘလို့နေနေတယ်ဆိုတာနတ်တရားသိတယ်တဲ့နတ်တရားသိတယ်နော်သူတော်ကောင်းတွေနတ်တွေကြည်နေတာကိုယ်အရာသူတို့မမြင်နဲ့သူတို့ကဘုန်းကြီးဘာလုပ်တယ်သိတယ်နော်ဘုန်းကြီးဘာလုပ်တယ်သိတယ်ဒီဘုန်းကြီးအကြောင်းမို့ဘုန်းကြီးတွေတရားထုတ်တဲ့ဘုန်းကြီးတွေသူတို့စိတ်ထဲမှာကိလေသာဖြစ်လားမဖြစ်လားအမလေးနတ်ကလှမ်းကြည့်နေရှေ့မှာဟန်ကြီးဆောင်ပြီးဘေးကိလေသာဖြစ်နေပြီးတော့လောက်လို့မရဘူး အဲ့နတ်ကသိတယ်အင်းဒီပုဂ္ဂိုလ်ရှေ့ဟန်ဆောင်ထားတာနောက်ကြိုင်သူစိတ်ကဘလို့ဆိုအဲ့တော့ချိုလေယဟန်တော်တွေဆိုရင်တခါတည်းကိလေသာစိတ်တစ်ရက်လည်းဖြစ်တာမတွေ့နှစ်ရက်လည်းဖြစ်တာတစ်လနှစ်လ၄၅၆လတစ်နှစ်ကြာတော့ဟာဒီပုဂ္ဂိုလ်ကိလေသာ ဖြစ်တာမတွေ့ရဘူးဆိုဟာအဲ့ပုဂ္ဂိုလ်တခါတည်းရောင်ဆောင်ပြီးဟိုမှာဟိုနာဇံပြဒီနာဇံပြပြီးတော့အဲ့မှာဒီပုဂ္ဂိုလ်ကတော့ယဟန်တာပဲဆိုပြီးတော့အဲ့တကယ်ကဘုံညာလောက်တာမဟုတ်နတ်တရားလောက်သွားတာဘာလို့လဲကြည်ညိုလို့ သူတို့စိတ်ကိုကြည့်တော့ကိလေသာစင်ကြဲနေတာလေလည်းသိတယ်ဒါကြောင့်မို့ကြည်ညိုတော့အဲ့ဒီဆရာတော်ဒီဘုံကြီးအောင်လုပ်ပေးတာနော်ဒါကြောင့်မို့ဦးဇင်းတို့အခုနတ်တရားသိတယ်မြတ်စွာဘုရားအချက်သားတော်တဲ့ဘလောက်ရှက်ဆရာကောင်းလဲယဟန်တော်တွေရဲ့နေမှုထိုင်မှုကောင်းမှုဆိုးမှုအလုံးကိုနတ်တွေကသိတယ်တဲ့အဲ့တော့ဒီသုံးမျိုးကနတ်ကလျှောက်တာ နောက်ထပ်၃မျိုးကိုငါပြောမယ်တဲ့အခု၃မျိုးကအရင်မှတ်ခဲ့အောင်နော်ပါဠိလေးနဲ့တွဲမှတ်ရင်ကာမာရာမတာအမှုသင်၌မှုလျော်ခြင်းကာမာရာမတာအမှုသင်၌မှုလျော်ခြင်းဘဒ္ဒရာမတာစကားပြော၌မှုလျော်ခြင်းဘဒ္ဒရာမတာနံပါတ်1နံပါတ်3နေဒါရာမတာနော် အဲ့အိတ်ကြီးခြင်းတဲ့နော်ယဟန်တော်တွေဟာတခါတည်းနေထိုးအောင်အိတ်ပြီးတော့တခါတည်းတရားလုပ်ပြီးမေ့လျော့နေကြရင်အဲ့ဒီမှာသာသနာကြီးဆုပ်ယုပ်တော့မှာနော်နေထာရာမတာနောက်မြတ်စွာဘုရားနောက်၃မျိုး6မျိုးဟောတာနောက်၃မျိုးကိုမြတ်စွာဘုရားဆုပ်ယုပ်ကြောင်း၃မျိုးကသင်္ကဏိကာရာမတာသင်္ကဏိကာရာမတာ အပေါင်းအဖော်တွေမိတ်ဆွေတွေနဲ့ အမြဲမပြတ်မှု့လျော်နေခြင်းသင်္ကနိကာရာမတာက မိတ်ဆွေအပေါင်းအဖော်တွေနဲ့ပွင့်လျော်ခြင်းနော်နောက်နံပါတ်5အဲ့ဒါနံပါတ်4သင်္ကနိကာရာမတာနံပါတ်4နံပါတ်5ဒေါဝစတ္တတာပြောဆိုဆုံးမရခက်ချင်းတယ်သူတော်ကောင်းစကားနားမထောင်မာမာနာကြီးတယ်ခက်ထန်တယ်ဒေါဝစတ္တတာဆုံးမခက်ခဲသောစကားရှိသူ ဒေါဝဆတ္တတာပြောဆိုဆုံးမရခက်သူပါပမိတ်တမကောင်းသောမိတ်ဆွေရှိသူပါပမိတ်တမကောင်းသောမိတ်ဆွေရှိသူလေ6မျိုးကာမရာမတာအမှုသင်နိုင်မှုလျော်တယ်ဘဒ္ဒရာမတာစကားပြောဒီမှာမှုလျော်တယ်နေဒာရာမတာเนาะအဲ့အိတ်အနေကြီးတယ် အိတ်မှုနိုင်မှွေလျောတယ်အဲ့အိတ်နေကြီးတယ်သင်္ကနိကရာမတာ အပေါင်းအဖော်တွေနဲ့အမြဲတမ်းမှွေလျောအပေါင်းဖော်မရှိရင်မနေတတ်ဘူးဒေါဝသတ္တတာ ဆိုဆုံးမှခက်တယ်စကားနားမထောင်ပါပမိတ်တာတဲ့ရုပ်မာသောမိတ်ဆွေအပေါင်းသင်းရှိတယ်အဲ့ဒါဒီ6မျိုးတဲ့နော်အဲ့ဒါတာမရွာမှာ တာမကတုတ်ဆိုပြီးတော့မြတ်စွာဘုရားဟောကြားတော်မူခဲ့တဲ့တုတ်တော်ဘက်ကနောက်ပြီးတော့အပရိဟာနိယတုတ်ဆိုပြီးတော့အဲ့နဲ့ကက်ရက်တခါပြန်ဟောတဲ့တုတ်တာမဆုတ်ယုတ်ကြောင်တရားနော်ကြီးပွားကြောင်တရားပေါ့သူကကြောင့်ဟိုဟာကဆုတ်ယုတ်ကြောင်နောက်6မျိုးကကြီးပွားကြောင်တရား6ပါးနာလေးထည့်ရုံပဲ နကမ္မာရာမတာနဘဒ္ဒရာမတာနနေဒာရာမတာနသင်္ကဏိကာရာမတာအဲ9နဲ့6နဲ့ကျတော့နည်းနည်းလေး꿰တယ်ဒောဝသတ္တတာသာသောဝသတ္တတာသောဝသတ္တတာနောက်ပြီးတော့ပါပမိတ်တတာအစာကလျာဏမိတ်တတာ နံပါတ်5နဲ့နံပါတ်6ပွဲမယ်သောဝသတ္တတာရဲ့ကလျာဏမိတ်တတာဟိုရှေ့ရဟာရီကတော့နာလေးထည့်ယူမယ်နာကမ္မာရာမတာနာဘဒ္ဒရာမတာနာနိဒာရာမတာနာသင်္ကနိကာရာမတာ သောဝသတ္တတာကလျာဏမိတ်တတာနောက်6မျိုးเนาะ နာကမ္မာရာမတာဆိုတာအမှုသစ်နိုင် မမွေ့လျော်ဘူးတဲ့နာဘဒ္ဒရာမတာဆိုတာဒီယဟန်တော်တစ်ပါးဟာစကားပြောမှု၌မမွေ့လျော်ပဲနဲ့တပါးတည်းကြင်ကြမ်းတယ်နော်နာနိဒာရာမတာအအိတ်အနေမကြည့်ဘူးနာသင်္ကဏိကာရာမတာအပေါင်းအဖော်တွေနဲ့မွေ့လျော်မနေဘူးနော် နာသောဝသတ္တံသောဝသတ္တတာ तू ကနာမပါတော့သောဝသတ္တတာ အပြောဆိုဆုံးမသူတော်ကောင်းနေပြောဆိုဆုံးမရင် နာယူလေးရှိကလျာဏမိတ်တတာ သူတော်ကောင်းနေနဲ့အမြဲတမ်းပေါင်းပြီးနေလေးရှိတယ်အဲ့ဒီတရား6ပါးကြတော့ကြီးပွားကြောင်းတရား6ပါးတဲ့ဒါဦးဇင်းတို့ ယံတော်တွေကိုမြတ်စွာဘုရားရှင်ကိုရောမြတ်ကြီးကဟောတယ်ဆိုပေမဲ့ဥစဉ်တို့တရားဓမ္မတို့တွေဥစဉ်တို့အားလုံးအကုန်နဲ့သက်ဆိုင်တဲ့တရားကိုကိုကိုကုသိုလ်တရားတွေအမြဲတမ်းလိုချင်ပါတယ်တပည့်တော်အမြဲတမ်းကုသိုလ်တွေကိုလိုချင်တယ်ဖျက်လိုချင်တယ်ဖျက်ဆိုလို့ရှိရင်ဘာလို့ရမလဲအဲ့ဒီဆုတ်ယုတ်ကြောင်းတရား6ပါးကိုပယ်ပြီးကြီးပွားကြောင်းတရား6ပါးကိုအမြဲတမ်းကျင့်နေရမယ်တဲ့ နော်အဲ့တော့ဦးဇင်းတို့တစ်ခုချင်းကိုခုပြန်ပြီးရှင်းပြမယ်ကမ္မာရာမတာအမှုတက်နိုင်မှုလျော်အမှုတွေဆိုတာကတော့လောကဆိုတာတော့လူမှုရေးစီးပွားရေးဆိုတာအရေးပေါင်းများစွာအများကြီးပဲလှုပ်เสียရတယ်တရားတော်မတော်ကြတော့တာယေသမီးရေးစီးပွားရေးလူမှုရေးအရေးပေါင်းများစွာအဲ့လိုအရေးပေါင်းများစွာတွေတဲက မြတ်စွာဘုရားကတော့ဒါယဟန်တော်တွေလဲယဟန်တော်တွေဘာရေးတွေပဲရှိရှိဟိုရေးဒီရေးအရေးတွေတော့ကြီးတော့ကြီးတာပဲဒါပေမဲ့လည်းတကက်အရေးအကြီးဆုံးကိုရှာရတကက်အရေးအကြီးဆုံးရှာတဲ့အခါကျတော့ကုစုတရားတွေထဲမှာကောင်းမှုတွေလောက်တာเนาะ ကာမကုသိုလ်တို့မဟဂုတ်ကုသိုလ်တို့ဒါကာမစရဘုံမှာရောက်စေနိုင်တဲ့ဒါနမှုသီလမှုတွေဘာဝနာမှုတွေပြုတာမဟဂုတ်ကုသိုလ်တွေကျတော့ဇံတွေရအောင်အားထုတ်တာဟောမက်ကုသိုလ်ဟောကုသိုလ်တွေမတရားတွေဖို့တရားတွေအထိတခါတည်းရအောင်တိကြိုးစားပြီးတော့လှုပ်သွားတဲ့ကုသိုလ်တွေအထိအစစ်အစ်မြင့်သွားတာပေါ့ကုသိုလ်တွေကတော့နော်ကုသလံအကုသလံဇဟံဟိုနိဗ္ဗာန်ရမှာကုသိုလ်အကုသိုလ်ကစွန့်တာကို နိဗ္ဗာန်မရမချင်းအောင်တော့ကုသိုလ်တွေလုပ်နေကြရသေးတာနိဗ္ဗာန်ဝင်သွားပြီဟဲ့ဆိုရင်တော့ဦးဇင်းတို့မလိုတော့ကုသိုလ်အကုသိုလ်အကုန်လုံးပယ်ပြီအဲ့ကြတော့အခုပုထုဇဉ်တွေဆိုတော့နော်ပယ်လို့မရသေးဘူးသောတာပန်တွေကလည်းရှိသေးတာပဲကုသိုလ်ရနေသေးတာတဂရခံလည်းရသေးတာအနာခံလည်းရသေးတာယဟန္တာမှကုသိုလ်လုပ်လို့မသိလို့အကုသိုလ်လေးလုပ်ပြီးလိုက်လဲပိုးကောင်လေးမသိလို့တက်နင်းတတ်လိုက်လဲသူကအကုသိုလ်မဖြစ်တော့ဘူးဟိုကကောင်ကလည်းသေသွားတယ်ရှင်စက္ခုပါလာမထေကြီး မျက်စိမမြင်လို့ပိုးကောင်တက်နေတာနွားတက်ထားသလိုနေတာအကုသို့ဖြစ်တာမဖြစ်ဘူးတဲ့ဘာလို့စေတနာမပါလို့သူကသူမျက်စိမမြင်လို့လမ်းသွားရင်းနဲ့အောက်ကပိုးကောင်တက်နေမိတာအဲ့ဒါကျန်တဲ့ယဟန်တွေကအရှင်ဘုရားဒီကိုယ်တော်ကြီးအကောင်တွေတတ်တာဘုရားနွားတတ်တယ်လို့ပဲဆိုတော့မြတ်စွာဘုရားမင်းတို့မြင်သလားတဲ့မမြင်တော့မမြင်ပါဘူးဘုရားဒါပေမဲ့ तू နင်းတတ်ထားတဲ့နေရာနွားတတ်ထားတယ်လို့ပဲအသွေးတွေကိုအကုန်ရဲနေတာဆိုတော့အေးမင်းတို့မမြင်တယ်လို့ तू ကလည်းမမြင်ဘူးတဲ့ သူ့မှာစေတနာမပါသည့်အတွက်အကုသိုလ်မဖြစ်ဘူးတဲ့မြတ်စွာဘုရားအဲ့တိုင်းပြောလိုက်တာနော်အဲအကြောင်းမို့အခုဦးဇင်းတို့တရားတော်မတို့တွေရဲ့တန်ထံမှာကုသိုလ်တွေဖြစ်ဖို့ရအတွက်ဒါအကြောင်းတရားကုသိုလ်ဖြစ်ဖို့ဦးဇင်းတို့အရင်ဆုံး၄မျိုးမဖြစ်သေးသောကုသိုလ်တွေဖြစ်အောင်ဖြစ်ပြီးသောကုသိုလ်တွေတိုးပွားအောင် မဖြစ်သေးသောအာကုသိုလ်တွေမဖြစ်အောင်ဖြစ်ပြီးသားအာကုသိုလ်နောက်ထပ်မဖြစ်အောင်ဒီလေးချက်ကိုနေ့စဉ်လုပ်ရမယ်မဖြစ်သေးသောအာကုသိုလ်မဖြစ်အောင်ဖြစ်ပြီးသားအာကုသိုလ်လည်းပယ်နိုင်အောင်ဖြစ်ပြီးသားအာကုသိုလ်ဆိုတာလူဘဝတစ်လျှောက်လုံးမှာတောင်လုံးမြောက်လုံးဟိုသက်ဒီသက်အမျိုးမျိုးလောက်ခဲ့ကြတာဒါဒီဘဝတွေဟိုအတိတ်ဆိုတာမပြောနဲ့ အဲ့တော့အခုမှသိလာတော့ချို့လေကြောက်ကြတယ်ဒီကတော့မှားပါပြီဗျာငယ်တော့ကမသိလို့တခါတယောက်ဆိုလျှောက်တယ်တပြည့်တော့အကောင်လေးတွေမြင်လို့ရှိရင်ဆူးနဲ့ကိုသူ့မျက်လုံးကိုထိုးဖောက်ရမှကျင်တတ်တာတဲ့ခမရအာဟုဆိုကြည်လိုက်တာဗျာနော်ဘယ်နဲ့ဒီလောက်ဒီစိတ်ကမျက်လုံးကိုထိုးဖောက်ရမှကိုကျင်တတ်တာငယ်ငယ်ငှက်လေးတွေဖမ်းအဲ့လိုတွေလောက်တယ်အဲ့လိုမျိုးဆိုတော့နဲတဲ့အဟုဆိုတွေအဲ့တော့အဲ့ဒီလို အကုသိုလ်တရားတွေပြန်ပြီးတွေးတွေးတွေးတွေးနေရင်လည်းပဲဖြစ်ပြီးသားအကုသိုလ်ပြန်ပြန်ဖြစ်တာနော်ကုတ်ကုတ်စနောင်တတဖန်ပူပန်ရတယ်ငါဒါကြီးတော့မှားပြီမှားပြီမှားပြီအဲ့တော့အဲ့ဒါတွေလည်းပြန်မစင်းသားတော့နဲ့အတိတ်ကမှားပြီးသားမှားခဲ့ပြီဖြစ်တုန်းကစေနာတွေဖြစ်ခဲ့ပြီခံရတဲ့လက်ခံယုံရှိတော့တာပဲဘာမှမတတ်နိုင်တော့ဟုတ်တယ်မဟုတ်လားအဲ့တော့ဖြစ်ပြီးသားအကုသိုလ်တရားတွေကိုလည်းပြန်တွေးရင်နောက်ထပ်အကုသိုလ်တွေပဲထပ်နှိမ့်ဆက်နေပါလေ အဲ့တော့ဖြစ်ပြီးသားအကုသိုလ်တရားတွေမဖြစ်အောင်ပြန်လဲပြီးတော့မတွေးတော့နဲ့မစင်သားတော့နဲ့ပြန်ပြီးမပြောတော့နဲ့တခါမဖြစ်သေးသောအကုသိုလ်တွေအော်ဒီနေ့ကစပြီးတော့ငါတော့ငါးပါးသီလကိုလုံအောင်ထိန်းတော့မယ်ဟေးငါဘဝမှာငါအသက်ပင်သေသေပင်သေညာတော့လည်းပဲသူ့တက်ငါမတတ်တော့ဘူးသုံးစာမခိုးတော့ငါလိန်ညာမပြောတော့ငါတည်တဲ့ကိုမတော့တော့ဘူး။အော် ငါဒါနတွေကိုငါပြုမယ်ဟဲ့ငါသီလတွေစောင့်တည်မယ်ဟဲ့ကဲငါတရားတွေကိုပွားများအားထုတ်နိုင်အောင်ကြိုးစားတော့မယ်ဒီအကုသိုလ်တွေမဖြစ်အောင်လုပ်ပြီးသားဖြစ်ပြီးသားအကုသိုလ်တွေမဖြစ်တော့ကုသိုလ်ဖြစ်အောင်မယ်ငါစိတ်ကူးလိုက်မယ်ဆိုပြီးတော့တခါတည်းအဲ့ဒီအကုသိုလ်နောက်ရက်တွေမှာလုံမဲ့အကုသိုလ်တွေမှန်သမျှတော်ပြီငါမလုပ်တော့ဘူးကိုယ်စိတ်ကိုဆုံးမဒီလိုပြောမျိုးဒီလိုအမှားမျိုးနောက်မဖြစ်အောင်ငါလုပ်တော့မယ်ဆိုပြီးတော့တခါတည်း နောက်ကအကုသိုလ်ကိုလည်းပြန်မစင်သားခြင်းရှေ့မှာအာကုသိုလ်တွေလောက်ရမယ်အလုပ်တွေမှန်သမျှမလောက်မိအောင်ဆောင်သီးရနော်အဲဒါကြောင့်မို့ဖြစ်ပြီးသားအာကုသိုလ်ကိုလည်းနောက်ထပ်မဖြစ်အောင်မဖြစ်သေးသောအာကုသိုလ်တရားတွေလည်းနောက်ထပ်မဖြစ်ရအဲ့ဒီတိုင်းကိုယ်စိတ်ကိုဆုံးမရတယ်ဟိုရဲ့တော့လုံမဲ့အလုပ်လေးကဒီလောက်ကမကောက်မှုပဲအဲတော်ပြီတော်ပြီငါအဲ့မကောက်မှုငါမလုပ်တော့ရှာမြက်ပေါက်ခြင်းပေါက်ပဲစေငတ်ခြင်းငတ်ပဲစေတာ ငါသီလဆောက်တည်လို့ငတ်တာငါကောင်းကောင်းနေလို့ငတ်တာငတ်ချင်တာတော့ငတ်ပဲစီငါမလုပ်ဘူးဆိုတော့အဲ့ဒီစိတ်ကိုမွေးလိုက်အကုသိုလ်တရားတွေကိုဖယ်ရှားနိုင်တယ်ကုသိုလ်တရားလည်းဒီတိုင်းပဲကိုပြုပြီးသားကောင်းမှုတွေကုသိုလ်တရားတွေကိုနော်တိုးပွားပြုပြီးသားကုသိုလ်တွေကိုတိုးပွားအောင်လုပ်တယ်မပြုတ်ရသေးတဲ့ကောင်းမှုတွေကိုပို့ပြီးတော့လုပ်တယ်ဩငါတော့ဒါနဆိုရင်လေဖျားတဲမှုကြောင်းဆောက်မှုဒါနတွေငါတော့လုပ်ပြီးပြီ နောက်ထပ်ပြန်ငါဘယ်လှူလေးများလှူရရင်ကောင်းမလဲဟောဒါနနဲ့ပတ်သက်သီလနဲ့ပတ်သက်လဲအေးငါတနေ့တနေ့တော့ငါသီလတွေစောက်တည်ပြီးတော့နေအောင်မယ်တနေ့တနေ့ကြတော့သီလတွေစောက်တည်ဩတရားဘာဝနာအလုပ်တွေကအရေးကြီးတယ်အဲ့ဒါတွေငါလုပ်ရအောင်မယ်ဆိုပြီးတော့ကောင်းမှုတွေကိုမလုပ်ရသေးတဲ့ဟာတွေကိုစဉ်းစားစဉ်းစားပြီးတော့တိုးပေါ်အောင်လုပ်တယ်အဲ့ဒါမဖြစ်သေးသောကုသိုလ်တွေကိုအဲ့ဒါဖြစ်အောင်လုပ်ရမယ်ကြီးပေါ်အောင်လုပ်ရမယ်တိုးတက်အောင်လုပ်ရမယ် ဖြစ်ပြီးသားကုသိုလ်တွေလည်းထပ်ထပ်တိုးလာအောင်လုပ်ရမယ်အဲ့တော့အရေးတွေကတော့အများကြီးပဲလုပ်เสียရတယ်ဟိုရေးဒီရေးသားရေးသမီးရေးစီးပွားရေးအရေးပေါင်းများစွာ အရေးပေါင်း16000တဲ့ကအဲ့တော့တခက်အရေးကြီးဆုံးအလုပ်ဆိုတာကတော့ဒါနအလုပ်လားသီလအလုပ်လားဘာဝနာအလုပ်လားဘာဝနာတွေထဲမှာအရေးတကက်အကြီးဆုံးအလုပ်ကတော့မြတ်စွာဘုရားကတော့ အဲ့ဒါဝိပဿနာအလုပ်ပဲဝိပဿနာအလုပ်ကိုလှုပ်လိုက်ရင်အဲ့ဒါအရေးကြီးဆုံးလုပ်ပဲတဲ့ဝိပဿနာအလုပ်မဟုတ်ရင်တမထအလုပ်ဝိပဿနာ အလုပ်တွေထဲမှာဒါအမြင့်ဆုံးဝိပဿနာဥစဉ်ပြောလိုက်တာနော်တကယ်ဗราဏအလုပ်ယဟန်တော်တွေအတွက်နိဗ္ဗာန်ရခြင်းပါတယ်ဆိုတော့ဒကာဒကမတွေအတွက်တကယ်ဗราဏအလုပ်ဟာဒုက္ခကတိအင်းငြိမ်းရအောင်လိုခြင်းပါတယ် တပည့်တော်တို့တန်တရာဝဆင်းရဲကြီးမြန်သောလွတ်မြောက်ခြင်းပါတယ်ဆိုတဲ့ဒဂါရကမတွေအတွက်အရေးအကြီးဆုံးသော အလုပ်အဲ့ဒီလောကဘာလဲအရေးအကြီးဆုံးသော အလုပ်သည်ဦးဇင်းတို့ဒဂါရကမတို့ဝိပဿနာအလုံးမှာတပါအခြားမရှိပါအဲ့ဒီဝိပဿနာအလုံးကိုတခါတည်းယုတ်တရားတွေနံတရားတွေပေါ်မှာဖြစ်တာတွေပြက်တာတွေရှုနေမယ် အော်လုံနေမယ်ဆိုလို့ရှိရင်အဲ့ဒီဖြစ်ပြီးသားအာကုသိုလ်တွေလည်းပြန်မစင်သားဖြစ်တော့မဖြစ်သေးသောအာကုသိုလ်အတွက်လည်းစိုးရိမ်စရာမလိုတော့ဖြစ်ပြီးသားကုသိုလ်တွေလည်းပြန်ပြီးတော့ထပ်ထပ်တိုးပွားနေတယ်မဖြစ်ရသေးတဲ့ကုသိုလ်တွေကလည်းထပ်ထပ်ဖြစ်နေဘာလို့လို့လဲဝိပဿနာလို့လို့ဒါကြောင့်မို့တကယ်ဗราဏအလုတ်ဆိုတာဝိပဿနာအလုတ်ပဲတဲ့အဲ့ဒီဝိပဿနာအလုတ်ကိုအဓိကကတော့မလုတ်ချင် မလောက်ချင်တဲ့အခါကျတော့အလောက်ကအကြောင်းမရှိအကြောင်းရှာလောက်နေရဟိုကလေးလောက်လိုက်အောင်မဟဲ့အာဟိုကလေးအကြောင်းကပြင်အောင်မှာဟိုဘက်ကဟိုလိုလောက်ရအောင်မှာဒီဟာလေးကဒီလိုလောက်ရအောင်မှာ ਨੇ သူကအဲ့ဒီအရေးတွေအရေးတွေကိုပဲသူကဗราဏအလုပ်လို့ထင်ပြီးတော့အဲ့ဓာတွေနောက်လိုက်နေတာတကယ်တမ်းကတော့တကယ်ဗราဏအလုပ်ကဝိပဿနာပွားရမယ့်အလုပ်ကြီးကတကယ်ဗราဏအလုပ် အဲ့တော့ဦးဇင်းတော်တရားတော်မတွေလည်းဒီတိုင်းပဲဟဲ့မြေရေးသားရေးသမီးရေးဆွေရေးမျိုးရေးအရေးတွေကတော့ရှိတာပဲအဲ့ဒီအရေးကလည်းသေသည်အထိဘယ်တော့မှဆုံးမှာမဟုတ်ဘူး။ဘာလို့လဲဆိုတော့ဒီကျိုးကွက်ကိုခြေထားပြီးကွက်ကိုပြန်ပြီးတော့ဖြေလို့မရတော့ဘူးလေ။ခြေတုံးကလည်းဘယ်သူမှခြေတာမဟုတ်ကွက်ကိုခြေခဲ့တာကွက်ကိုတုတ်ခဲ့တာ။ပြန်ဖြေလို့ရလားဆိုဖြေလို့လည်းမရတော့ဘူး။အဲ့တော့လောကကြီးထဲမှာနေတော့နေရင်းနဲ့ပဲ အဲ့တော့တာရေးသမီးရေးစီးပွားရေးလူမှုရေးအရေးပေါင်းများစွာတောင်းချောက်ထောင်ထဲကနေပြီးတော့ပဲကိုယ့်အတွက်ကိုတန်တရာဝုတ်ကိုလွတ်ချင်ပါတယ်နိဗ္ဗာန်ကိုလွတ်ချင်ပါတယ်ဆိုရင်တော့ဥစဉ်တို့တရားတော်မှတို့သမထလို့ဝိပဿနာလို့အရေးကြီးဆုံးဖြစ်တဲ့ဒီအလုပ်တွေကို ကိုယ့်ကိုယ်တွေအချိန်ပေးပေးပေးပေးပြီးလုပ်နေနိုင်တဲ့လူဟာအဲ့ဒါကောင်းတဲ့အမှုကိုလုပ်တာပဲเนาะအဲ့လိုမလုပ်ရင်တော့ ဆုတ်ယုတ်ကြောင်းပဲတဲ့အဲ့လိုလှုပ်ရင်သူ့ရဲ့ဖြောင်းမြောင်ရောင်မြန်နာကမ္မာရာမတာ အမှုသစ်တိုင်းမမွေ့လျော်တော့ဒါမှုတမိမှုမြေမှုဟိုဟာလေးအတွက်ဒီဟာလေးအတွက်အဲအမျိုးမျိုးအဲ့ဒါလေးတွေကို အချိန်ကုန်းမနေတော့ယဟန်တော်တွေဆိုရင်လဲအာဟိုဟာလေးတားလိုက်ဒီဟာလေးတားလိုက်ဒါမြတ်စွာဘုရားလက်ထက်ကလည်းရှိတာပဲတခါမှယဟန်တော်တွေဘာတာနေတယ်ထင်လဲဖဏလေးတွေတာနေကြ ဖဏလေးတွေတာနေကြဖဏလေးတွေအလှဆင်းနေကြဩမြတ်စွာဘုရားကြည်ပြီးတော့ကိုယ့်ရဲ့တကယ်အရေးကြီးတဲ့အလုပ်တွေမလုပ်ကြပဲနဲ့ဘာမှမဟုတ်တဲ့ဒီလုပ်တွေနဲ့အချိန်ကုန်ခန်းနေကြတာကြည်သံကြည်သံကြည်သံမင်းတို့ဒီလိုဘုရားသာသနာနဲ့တွေ့ဖို့ဒါမျိုး အဆုံးမရဖို့ဆိုတာလွယ်တာမဟုတ်ဘူးအဲ့ဒါကိုတခါတည်းကိုကိုကိုအချိန်ဖြုံးနေကြဒါမျိုးတွေလည်းရှိတာတခါရှင်အာနန္ဒာ အာတခါတည်းယဟန်တော်ကြီးကဝေါ်ဝေါ်ဝေါ်နဲ့စကားတွေပြောလိုက်မြတ်စွာဘုရားချက်သားမင်းတို့အဲ့လိုစကားတွေပြောနေအင်မတန်မှမြင့်မြတ်တဲ့ဇန်တရားတွေမက်တရားတွေဖို့တရားတွေအဲ့ဒီမက်ချမ်းသာဖို့ချမ်းသာဇန်ချမ်းသာအဲ့ချမ်းသာကြီးဘယ်ရမှာလဲတပါတဲ့အေးချမ်းချမ်းနေပြီးတော့အထုတ်နေတတ်မှရတဲ့အရာအဲ့ဒါကြောင့်မို့ကမ္မာရမတာ ဟိုအမှုလဲဒီအမှုလဲပဲကြောက်ညစိုက်ပြီးတော့အသားကြီးရရှိသေးတဲ့ဟဲ့သမီးရရှိသေးတဲ့ဟဲ့အရေးကြီးတဲ့ဗราဏအလုပ်ဖြစ်တဲ့ကိုယ်နောက်ပါမဲ့တရားအလုပ်ကိုတော့မလုပ်ပါပဲနဲ့ဆွေရေးမျိုးရေးသားရေးသမီးရေးဒီအမှုကိစ္စတွေနောက်ကိုရှုပ်ရက်ခတ်နေရင်တော့ကုစုတရားတွေဆုပ်ယုပ်ပြီတဲ့ကုစုတရားဆုပ်ယုပ်ရင်ဒကာတော်မတွေအတွက်ကုစုဆိုတဲ့ တရားတွေမရှိတော့တာနဲ့အဲ့ဒါအကုသိုလ်တရားလွှမ်းမိုးသွားတာပဲအကုသိုလ်ကနေရာယူသွားတာပဲအကုသိုလ်ကနေရာယူသွားရင်သေသွားရင် အကုသိုလ်ရဲ့ပုံဌာနသွားရတာပေါ့ပိဋ္ဌာဘုံနေငရဲဘုံနေလိမ့်ဆံဘုံနေဟောသွားရပြီကုသိုလ်ကနေရာယူထားတဲ့ပုံကိုယ်တွေကြောင့်မမေ့မလျော့မပေါ်တော့တတိတွေနဲ့ထားထားထားထားပြီးတော့အဲသားရည်ရလည်းတစ်မျိုးသမီးရလည်းတစ်မျိုးဆွေရည်တစ်မျိုးမျိုးရည်တစ်မျိုး အမှုကိစ္စတော့မြောင်များစွာရှိတယ်ဟဲ့ဒါပေမဲ့ငါကတော့ငါရဲ့တရားအလုပ်ကိုတစ်နေ့တစ်နာရီနှစ်နာရီငါဒါသတ်မှတ်တယ်မရရအောင်လုပ်မယ်ဟဲ့ဟောအဲ့ဒီအမှုကိစ္စတွေတဲကနေမှတမထအလုပ်ဝိပဿနာအလုပ်ကို ကိုယ်စိတ်ကို ဆုံးမပြီးတော့အဲ့လိုကြိုးစားထားရင်ဦးဇင်းတို့တရားဓမ္မလည်းနေတိုင်းကိုယ်ဆိုရနေတိုင်းကောင်းမှုတွေဖြစ်ဦးဇင်းကတော့ဦးဇင်းကိုဦးဇင်းအဲ့လိုနဲ့ကြက်မှတ်ကြက်ထားတာ ဒိဋ္ဌံနေနဲ့ယူအကုန်တတ်ထားတာအဲ့လိုတွေလောက်ထားတဲ့ခါကျတော့ဟိုကိုကိုကိုအဋ္ဌံလောက်ပြီးရင်မပြတ်ချင်ဘူးမပြတ်ချင်တဲ့ခါကျဟောဘာဖြစ်ဘလောက်အလုံးများလို့တဏီကုံတရားပေါင်းဘလောက်ပဲဟောရဟောရဘလောက်ပင်မလို့နေနေဟောကိုတရားအလုပ်ကိုကကိုကနဲ့ကို မပြီးပြီးအောင်လုပ်တော့တာဟောကုသိုလ်ကောင်းမှုတွေဖြစ်အောင်ကိုစိတ်ကိုအဲ့လိုဆုံးမရဒီတိုင်းတောင်းတာတော်ပါကွာနောက်မှလုပ်ပါမယ်အဲဒီနေ့တော်ပါကွာနောက်နေ့ရွှေ့ပါမယ်ဖြစ်ကုန်ပါ အဲ့ဒါကြောင့်မို့အဲ့လိုလုံးမခံဘူးကိုယ်စိတ်ကိုအဲ့လိုဆုံးမရတယ်နော်ကြောင့်မို့တကယ်အရေးကြီးဆုံးအမှုတွေထဲမှာနော်အရေးကြီးဆုံးအမှုဆိုတာကဝိပဿနာပွားအထုတ်တဲ့အမှုပါအဲ့ဒါတကယ်ဗราဏအလုပ်ကြီးပါအဲ့တော့ယဟန်တော်ဒီအတွက်ပဲဖြစ်ဖြစ်ဒါလူတွေအတွက်ပဲဖြစ်ဖြစ်ငါတို့ရဲ့အရေးကြီးဆုံးအလုပ်ဟာဝိပဿနာတရားပွားများခြင်းဆိုတဲ့အလုပ်ကြီးပဲကြံတဲ့အလုပ်တွေကတော့အာလုံးလုတ်တော့လုတ်ရမှာဒါပေမဲ့ တကယ်အားကိုးရမဟုတ်ဘူးเนาะအဲ့တော့အမျက်ဆုံးဖြစ်တဲ့ကုစုတရားကိုရကြင်ရင်တော့ဒါဝိပဿနာကိုအားထုတ်ပြီးတော့နေ့စဉ်နေ့တိုင်းအာဟိုရောက်ရောက်ဒီရောက်ရောက်ဟို6ချက်ဒီ6ချက်တောင်းလုပ်လိုက်မြောက်လုပ်လိုက်နဲ့တနေ့တနေ့အကုန်မခံမဲနဲ့အဲ့ဒါသမထဝိပဿနာအလုပ်တွေကို ကြိုးစားပြီးတော့လုပ်နေရင်တော့အဲ့ဒါကောင်းမြတ်တဲ့အဲနေခြင်းဖြစ်လို့အဲ့ဒါကြီးပွားကြောင်းပါ အဲ့ဒီလိုတွေလောက်ပြီးတော့မနေဘူးဆိုရင်တော့အဲ့ဒါဆုတ်ယုတ်ကြောင်းပါသားနဲ့ပြောမွေနေမဲ့သမီးနဲ့ပြောမွေနေမဲ့ဆွေတွေမျိုးတွေနဲ့ဒါတွေနဲ့ပြောမွေပြီးတော့ဒီအမှုတွေနဲ့ပဲလိုက်ပြီးတော့ဟိုဟာလေးလောက်ကတာအဲမြေးလေးမထိန်ရမှာဆိုလို့ဟိုကခေါ်ဆောင်နေတာတို့ဟုတ်တယ်မို့လားနော်ဟိုကမြေးထိန်ညင်လို့မြစ်ထိန်ညင်လို့อืมဒါမျိုးကလည်းရှိသေးတာကိုအဲ့တော့ကို့အမှုတွေထဲမှာလောက်တော့လဲလောက်ရမှာဒါပေမဲ့အဲ့ဒါတွေနဲ့ပဲအချိန်တွေအကုန်မခံမဲနဲ့ အေးဒီမှုတွေကတော့တသက်လုံးတော့လောက်ရမှာဟေးငါအလုပ်ကတော့ဝိပဿနာအလုပ်ဆိုပြီးတော့ဗราဏလုတ်ကို ကြိုးစားပါလို့ဒါနံပါတ်1တိုက်တွန်းညီပါတယ်ကိုယ့်ရဲ့တန်တမ်းမှာဗราဏအလုတ်လုပ်ဖြစ်ရင်ကြီးပွားကြောင်းဗราဏအလုတ်တွေမလုပ်ဖြစ်ရင်ဆုတ်ယုတ်ကြောင်းပါဒါနံပါတ်1နံပါတ်1ဗတ္တာရာမတာတဲ့ဟာတဲ့ဟိုလူခေါ်လိုက်ဒီလူခေါ်လိုက်နော်အာ ချို့လေအိမ်မှာတယောက်တည်းနေတယ်တယောက်တည်းနေပေမဲ့လည်း तू ကအင်းတခါတည်းဖုံးတကွမ်းကွမ်းနဲ့တွေ့သမျှလူခေါ်ပြီးတော့တယောက်ပြီးတယောက်ဖုံးပြောပြီးနေဟော ပတ္တာရမစကားပြောနေနိုင်မှု့လျော်စကားပြောနေရတာကိုအဲ့ဒါကို तू ကမှု့လျော်ပျော်ပိုက်ပြီးတော့နေတာအဲ့ဒီစကားပြောပြီးတော့နေမယ်ဆိုရင်အဲ့ဒါဆုပ်ယုပ်ကြောင်းပဲအဲ့ဒီတော့ကိုက တရားကိုတိုးတက်ခြင်းနဲ့အိုနာတိလွတ်ခြင်းနဲ့တန်တရာလွတ်ခြင်းနဲ့ဩကဲကဲပြောတင်တော့ပြောကြံတဲ့ချိန်ကျော့ဘုံတော်လေးပွားမေတ္တာလေးပို့တရားလေးထိုင်ဟောသမထလို့ဝိပဿနာလို့ဒီအဲ့ဒီလိုများတခါတည်းဖျာကန်နဲ့ဝင်ဖျာတပြီးတော့တရဏဂုံသုံးပါးနဲ့ငါးပါးသီလဆောက်ဒီပါကြီးဖျာဟောဆောက်ဒီတရဏဂုံသုံးပါးနဲ့ငါးပါးသီလဆောက်ဒီပြီးတော့ ဦးဇင်းတို့တရားတော်မတို့ဘာလို့မှလဲအဲ့ဒီမှာကုစုတွေလုံနေတာစကားမပြောရအောင်ဘူးပြောတင်ပြောလိုက်တာလောက်ပြောပြီးတော့ကုစုလုံတော့တဲ့ကိုတရားအလုပ်ကိုပဲကိုလုံတော့ဘာလို့လဲဆိုစကားဆိုတော့ပြောပါများရင်အမှားပြက်ပါလားပြောပါများရင်ဇာတိပြလားစကားစကားပြောပါများစကားတွေကဇာတိပြ နော်အဲ့တော့စကားတွေပြောပါများရင်စကားတွေတွေကသူ့ရဲ့ပင်ကိုစရိုက်ဇာတိတွေပြလာပြလာတဲ့အခါကျတော့သူများလည်းကိုယ့်ရဲ့အကြောင်းတွေသိကိုထင်သေးတယ်အမြင်သေးတယ်အဲ့ဒါကြောင့်မို့စကားပြောမှုဆိုတာတကယ်တမ်းတော့အင်မတန်အန္တရာယ်ကြီးတယ်ရောက်မပြောသင့်ပြောလိုက်တဲ့စကားပြောမပြောသင့်တာတွေမပြောနဲ့ပြောပါများလာရင်ဒါတွေကနေမကြွားကျင်တာဝါကျင်တာပါလာရင်ဘာလို့သိလဲမှုသားစကားပါလာသေးတယ် နော်ကိုယ်သူများထင်ကြည့်အောင်ကိုယ်ကိုအဟွာဖြစ်အောင်လိန်ချင်းညာချင်းဂုံတွေပေါကြွားဝါချင်းဒါမျိုးတွေပါလျှောက်လောက်လာစကားတွေပြောပါများရင်စကားပြောပါများလာတော့ကျန်တဲ့ပုဂ္ဂိုလ်တွေကလည်းကိုယ်ပေါ်တဖြည်းဖြည်းတဖြည်းဖြည်းနဲ့အမြင်မကြည့်ဘူးဖြစ်လာကြဒီပုဂ္ဂိုလ်စကားပေါ်တာကွာသူနဲ့တွေ့ရင်စကားတွေအများရန်ပြောတာပဲဟောဖြစ်လာပြီ အဲ့တော့စကားပြောမှုနိုင်မမွင့်လျော်တော့ဘဲနဲ့ပြောတင်ပြောလိုက်တာလောက်ပြောပြီးတော့ပြီဟိုဘက်ကြတော့ငါတရားလုံးနဲ့ပဲငါနေတော့ကုံတော်ပွားခြင်းမေတ္တာပို့ခြင်းဝိပဿနာတရားတွေရှုပွားခြင်းအဲ့ဒါမျိုးလေးနဲ့နေလိုက်လို့ရှိရင်နော်အဲ့ဒါစကားပြောနိုင်မမွေ့လျော်တဲ့ပုံကိုဒီအဲ့ဒါကြီးပွားကြောင်းဒါတွဲရက်တွဲရက်ဦးဇင်းပြောသွားတာနော် စကားပြောမှအများရန်မွေ့လျော်ပြီးအများရန်စကားတွေပဲတော်ပြောနေမယ်ဆိုရင်တော့ဆုတ်ယုတ်ကြောင်းတနေ့တနေ့ဟိုလူနဲ့ပြောလိုက်ဒီလူနဲ့ပြောလိုက်ဓာရီနဲ့ပဲအချိန်ကုန်လိုက်အချိန်ကုန်လိုက်ဆိုရင်တော်ပြီငါစိတ်ငါဆုံးမတော့အတော်တင်တော့စကားပြောပြီးနော်ကြံတဲ့ဟာတွေဒါထားတော့ငါတရားငါနေတော့မယ်ဆိုရင်အကုသိုလ်တရားတွေတိုးပွားနေပါတယ်တဲ့အဲ့လိုတရောရောတောနဲ့ပြောလိုက်ဟာဆိုလိုက်ဟာလှုပ်လိုက်ဟာအဲ့ဒါမျိုးဆိုရင်တော့ အဲ့ဒါကုစုတရားတွေဆုပ်ယုပ်နေပါတယ်နော်အဲ့ဒါဆုပ်ယုပ်ကြောင်းတရားနံပါတ်3နေဒါရာမတာတဲ့အဲ့ကြီးလိုက်တာတနေ့တနေ့အိတ်ချိန်ရပဲများတယ်ဘဝကြီးတစ်ခုလုံးကြည်လိုက်တော့လဲကြည်သားတဘဝလုံးဟာတက်တန်းတရားနေရမဲ့ပုံကလည်းနှစ်ပေါင်း90လောက်ကအိတ်တန်နဲ့ချိန်ကုန်သွားတာ ဘာရလိုက်တယ်လဲဆိုဘာမှလည်းမရလိုက်ဘူးခန္ဓာကိုယ်ပင်မမှုကြောင့်နွားနယ်မှုကြောင့်မြတ်စွာဘုရားရှင်ကတော့ဒါပြန့်ပြန့်၄နာရီလောက်ကျိန်းလိုက်လို့ရှိရင်ဒါရပြီခန္ဓာကိုယ်နွားနယ်ပင်မမှုတွေပြေပြောက်သွားပြီအခုကမဟုတ်ဘူးဟိုတနေ့ကတယောက်ကရှောက်သေးတယ်ရှင်ဖျား၄နာရီလောက်ရှင်ဖျားကျိန်းတဲ့ချိန်လေးရှိတာဆိုရှင်ဖျားကျမ်းမာရေးပြတ်အောင်မယ်ဖျားသိပ္ပံရဲ့အဲ့ချိန်က၈နာရီ သူကသူရှင်းနိုင်သတ်မှတ်တာသူကသူသတ်မှတ်တာဥစဉ်ကကိုယ့်ကိုသတ်မှတ်တာလေကိုယ်ခန္ဓာကိုယ်နဲ့နေတာကိုအခုနေတာဒီတိုင်းဘာဖြစ်လဲဘာဖြစ်ပါဘူးလို့ဒါလောက်အဲ့ရင်အေးရဝတာပဲသူကနဲ့သူအဲသူကသူအခုဦးသိန်းဒီမှာညတနာရီ2နာရီတွေ3နာရီတရားဟောတရားဟောပြီးအိတ်လဲဒီ4နာရီဝန်းကျင်3နာရီ4နာရီအိတ်ပြီးတာပဲဒါသူကအေးဝနေတာပဲသူကနဲ့သူလေဒါအာဖြစ်တာပါပဲဒါပေမဲ့လည်းအခုပြောသလိုပေါ့ ဒါကိုလူတွေကအခုပြောသလိုဟာ၈နာရီကိုအိတ်ကိုအိတ်ရမှာမအိတ်ရရင်တခါတည်းကိုကြမ်းမာရေးပဲပြက်မလို့လို့စိတ်တွေကစွဲနေတာဘယ်အပြက်မှလဲဖះနဲ့အရိယာတွေသူတော်ကောင်းတွေဒီလိုပဲနေသွားတာခဏလေးမိတ်ယုံသူတို့မိတ်တာတော့တော့အိတ်တာမဟုတ်ဘူးလေအဲအကြောင်းမို့ကြမ်းမာရေးခါလေးဆန့်ပေးပြီးတော့ခဏတစ်ဖြုတ်ခဏကိုပင်မနေဟွာဖြစ်အောင်လို့နားပေးကြအဲ့ဒါကိုမဟုတ်ဖဲနဲ့အခုကျတော့အာတဲ့ကလက်သေးကလမောအိပ်ပြီဆိုလို့ရှိရင်တခါလဲ အိတ်ကြတာနေထွက်ဒီတခါတည်းအိတ်ကြအဲ့ဒါမျိုးတွေအဲ့ကြီးအစာကြီးအဲ့လိုတွေဖြစ်နေရင်လည်းပဲအဲ့ဒီယဟန်တော်တွေဟာကုစုတရားတွေဆုပ်ယုပ်နေပါတယ်နော်အိတ်နေခြင်းဖြင့်ဘာမှအကျိုးမရှိဘူးနော်အိတ်နေခြင်းဖြင့်အဲ့တော့အိတ်တဲ့အိတ်ထားတလောက်အိတ်ပြီးတော့ဟိုဘက်မှာကဲနိုးနိုးကြကြနဲ့ရှေးခေတ်ကဆိုလို့ရှိရင်ကြောင့်မို့ စာတင်စာချလုပ်တဲ့ဆရာတော်တွေတောင်မှဒါအုံဒီခေါင်းကုပြီးအိတ်တာလေအုံဒီလုံးပေါ်ခေါင်းတင်ထားတော့ခဏနေခေါင်းပြုတ်ကြသွားဒိုင်းဆိုအောက်ရိုက်တယ်နိုးသွားနိုးသွားစားထကြက်တာလေအဲ့ဒါမျိုးကြက်တာကြက်ကြတာရှေ့ခေတ်ကဆိုလို့ရှိရင်အဲ့ဒါအုံဒီကိုခေါင်းခုပြီးတော့ဘာလို့လဲဆိုတော့ဝီရိယအားကောင်းအောင်လို့လုပ်တာဝီရိယအားကောင်းလို့ဘလိုလေးခေါင်းအုံလေးနဲ့အဲမှုရလေးနဲ့ဆိုစိန်နဲ့ဟိုဘက်လူလိုက်ဒီဘက်လှိမ့်လိုက်အဲ အဲ့ဒီလိုမဟုတ်ဘဲနဲ့ဦးဇင်းတို့ငယ်တုန်းကဆိုဘာလို့ကတစ်တုံးခေါင်းခုအေးရတယ်ခေါင်းအောင်ကမအောင်အောင်အတစ်တုံးခေါင်းခုတော့ခေါင်းကမားနေတာဆိုတော့ဘယ်စိန်ခံရင်ရတော့မှလဲအဲ့တော့ခဏပဲအိတ်ချင်တော့တာပဲဒါရှေ့ရဆရာတော်ကြီးတွေကသူအဲ့လိုသုံးတာရှေ့ရဆရာတော်ကြီးတွေကဒီခန္ဓာကိုယ်ပေါ်မှာအာတက်တောင့်တက်တာနဲ့ဆိုရင်ခန္ဓာကိုယ်ကဒီပေါ်မှာသွားပြီးမိန်ပြီးဒါဟာလေဟိုဘက်လှဲလိုက်ဒီဘက်လှဲလိုက်လူးလိုက်လှိမ့်လိုက်တော့ကွာထားသေးပါဦး ဆရာသမားဟိုကကြိမ်တုံးနဲ့လှိမ့်ရိုက်มาတာသူကထားကျင်တာထားကျင်တာအဲ့လိုမှမဟုတ်လို့ရှိရင်မရဘူးဦးဇင်းတို့ငယ်တော့တောင်မြုပ်ကန္နာအောင်တော့ဆိုလဲအခုတောင်မြုပ်ကန္နာကအဲ့မှာဆွမ်းကြောင်းကဆရာတော်အခုတော့မျက်စိတောင်မှကွယ်သွားရှာလို့အဲ့ဒါဟိုတနေ့ကဦးဇင်းဆရာဘုန်းကြီးကတောင်းဇဏိတာရေတဲ့တို့ဆရာတော်ကြီးလှမ်းပြီးတော့လှူပါအောင်ကွာတဲ့တပည့်တော်ဟိုတစ်ခေါက်ကဘုထုငွေ9သိန်းရှင်းဖို့လှမ်းလှူလိုက်တယ်ဖေ။အခုဒီကြလှူပေးအောင်မယ်ဖေ။အေးကွာတို့ဆရာသမား ဝီနိတိတ်ခါအနေထိုင်ကောင်းလိုက်တာတဲ့အင်မတန်ကြီးညိုစရာကောင်းတယ်အဲဆရာတော်ကအဲ့မနေ့၄နာရီဆိုရင်ကိုရင်နေအကုန်လိုက်နှိုးအကုန်လုံးနှိုးပြီးတော့အဲ့မှာတန်ဃာတွေတထောင်ကျော်အတွက်ဆွန်ပြင်းရတယ်ဆွန်လောက်ရတယ်သူကအဲ့ဒါဥစည်းပြီးတော့လောက်တာသူ့ရဲ့အကြောင်းမညီညွတ်တော့မျက်စိကွဲချတာအဲ့ဆရာတော်ကြီးဆိုအဲ့ဒါမနေ့အဲဒီချိုးတလေးကိုရင်နေဘေးအိတ်နေတယ်ဆိုရင်အဲ့ဒီကျိန်တုံးနဲ့ချ မင်းလောက်အိတ်နေရလားဆိုပြီးတော့ချိန်ထုတ်တဲ့ချာဆရာတော်ကအဲ့ဒါနှိုးပြီးတော့၄နာရီဆိုထရတာအဲ့ဒါဆွန်နေသေးရတယ်အဲ့ဒါအခုခန္ဓာဓာန်นี่အဲ့ဒီတော့မှဖြစ်ခဲ့တာဘာလို့လဲဆိုတော့ဆွန်ကြိုင်ကြီးတွေအကြီးတွေလေတောင်အိုးကြီးတွေကအဲ့တော့အသက်ဆက်ခွန်ဆက်ရှိအရွယ်မှာအဲ့ဒါတန်ကဝတ်တွေလှုပ်ရတာအဲ့ဒီဆွန်ကြိုင်ကြီးတွေမိဖို့ကြောင့်ကနေမှလှဲကြီးတွေနဲ့တင်းပေါ်မှာတန်ကတထောင်ကျော်အတွက်ကိုဆွန်လောင်းတဲ့ဟာကြီးတွေဦးဇင်းတို့ကပြင်ဆင်ပေးရတာ ဟင်းတွေဟင်းအိုးကြီးတွေမာရတယ်တဲရတယ်အဲခန္ဓာတန်ဖြစ်ပေမဲ့လည်းတန်ခါအတွက်လှုပ်ကြွေးလို့ငါရတဲ့ကုစုဟိုဟာတွေပဲဒီကုစုတွေကနဲဘူးလို့ကိုကိုကိုဝမ်းမြောက်ရတယ်နော်အဲကိုခန္ဓာကိုဖြစ်တာတော့ဖြစ်မှာပေါ့ဒီဟာမဟုတ်လဲကြံတဲ့နီးနဲ့လည်းဖြစ်နေတာပဲအဲအဲ့ဒါမျိုးတွေပေါ့နော်ဦးဇင်းတို့ကုစုတွေကုစုတွေအားကြောင့်မို့ဒီအိပ်ပြီးတော့နေသောအဖြစ်အကျိုးမရှိဘူးတဲ့အဲ့ဒါကိုအဲ့အိပ်နေနည်းနည်းပါးပါးနဲ့ နေတဲ့ပုံကမှသာလျင်တကယ်တမ်းကတော့အကျိုးများပါတယ်တဲ့တရားအလုပ်တွေတခါတည်းနုံနုကြကြနေတခါတည်းနေနေကြကြဂုံတော်ပွားမေတ္တာပို့တရားထိုင်နော်ဝိပဿနာလုပ်တမထလုပ်ဘာလုပ်လို့နေနေနော်ဘာလုပ်လို့နေနေကိုဟာကိုအာတမထလုပ်နေလို့ဝိပဿနာမဟုတ်လို့အပြစ်မပြောနဲ့သူကသူတမထအားကောင်းရင်ဝိပဿနာကုရင်ခဏပဲအဲ့တော့ ဟောတချို့တလေရဟန်းတော်တွေဆိုရင်ဒါတမထတွေပဲအားကောင်းအောင်ရင်လုပ်တယ်ပြီးမှဝိပဿနာကူးသွားတာချိုလျက်ဗုဒ္ဓနုတ္တိကမ္မထံကို အမြဲတမ်းပွားနေတယ်ချိုလျက်မေတ္တာကမ္မထံကိုပွားနေတယ်ချိုလျက်အတုပကမ္မထံပွားနေတယ်တချို့တလေကအယောစုကမ္မထံကြီးကိုနေနေညညပွားနေတယ်နော်အဲ့ဒီကာယကတတတိကိုအမြဲတမ်းပွားနေပါတဲ့အဲ့ဒီစောစောဖဏတ်တွေပြင်ဆင်ပြီးတော့နေတဲ့ယဟန်နေတဲ့မှာလို့မြတ်စွာဘုရားအဲ့ကာယကတတတိကိုပြောတာဖြစ်သားတော့တဲ့အဲ့လိုမင်းတို့အမှုသက်တွေ ဒါတွေနဲ့ပျော်မွေ့ပြီးနေမယ်အစားကိုယ်ခန္ဓာကိုယ်မှာကာယကတာတတိတစ်ခုကိုပွားနေရတယ်တဲ့ငါဘုရားသာသနာတော်ကြီးနဲ့ကြုံတော့ခိုက်ကာလမှာကာယကတာတတိဆိုတာအာနာပါနဝင်လေထွက်လေရလဲကာယကတာတတိပဲเนาะဒါဥစဉ်အမြဲတမ်းဟောနေတာเนาะအယောဇုတို့အာတုဘတို့ဓကမထန်းတို့အဲအဲ့ဒါတွေအကုန်လုံးကကာယကတာတတိဘာဖြစ်ဖြစ်မိမိကြိုက်နေတဲ့တာတခုကိုလုပ်နေဖို့ပဲအရေးကြီးတာ အဲ့ဒီကာယကတာတတိကိုသင်္ချတာတော့အမြဲတမ်းပွားနေရမှာတဲ့အဲ့လိုပွားနေရင်သင်တို့အတွက်ကုသိုလ်တရားတွေဟာအမြဲတမ်းဖြစ်နေမှာအခုတခါတည်းဟိုကလေးလှုပ်လိုက်ဒီကလေးဖဏလေးတိုက်လိုက်ထီလေးချုပ်လိုက်နော်သင်္ကန်းလေးပြင်လိုက်နဲ့ဒါနဲ့ပဲအချိန်တွေကုန်နေရင်ဒီအမှုတွေနဲ့ပဲအချိန်တွေကုန်နေလို့မရဘူးအဲ့တုန်းကလည်းအဲ့လိုဟောခဲ့တယ်အခုလည်းပဲအာတခါတည်းအေကြီးအနေကြီးအန်သွားကြည့်လိုက်ရင်အဲ့ဒါဒါကြောင့်မို့ရန် ဗာလဲကာတွန်းရေးထားရှိရလေတကားလာတယ်အဲဆရာတော်နဲ့တွေ့ခြင်းလို့ပါဆရာတော်ကျိန်းနေပါတယ်တကားလည်းကျိန်းနေတယ်ဆိုတော့အာဘုန်းကြီးတော့ငါဘာလို့ကျိန်းနေရလဲမသိဘူးပြန်သွားနောက်ထပ်တစ်ခါလာပြန်ရောအဆရာတော်နဲ့တွေ့နေဘုန်းကြီးကကျိန်းနေပါဟာဘုန်းကြီးကကျိန်းညံပါလားကျိန်းနေဆိုတော့စကားလည်းနားမလည်ဘူးဟိုသူကကျိန်းတာဘာမှမသိဘူးဆိုတော့တစ်ခါသွားပြန်နောက်တတိယတစ်ခါလာပြန်ဟာဘုန်းကြီးကကျိန်းနေဆို နေသမောင်ကိုရော်တို့ကိုရော်တပြည့်တော့ဘာလို့ထလောက်ကျိန်းနေရတာလဲလို့ပြောရတယ်သူကတကယ်တော့ကျိန်းတယ်ဆိုတော့ဘုန်းကြီးအိတ်နေတယ်လို့ပြောတာကိုစာသုံးတော့ဟိုကကျိန်းတယ်လို့ပြောတာဘုန်းကြီးအိတ်နေတယ်လို့မပြောချင်လို့ဟိုကတကာကသူ့ကျိန်းတယ်ကြီးပဲထင်နေတာမင်းတို့ဘုန်းကြီးကဘာဖြစ်လို့ငါဒီလောက်ကျိန်းနေရတာလဲဟာအဲ့တော့ဒီချိုးတွေကပြောသေးတယ်တခါလေဖုန်းလမ်းဆက်အရှင်ဘုရားကျိန်းနေလားဟောဘုန်းကြီးဒီအချိန်ကျိန်းမှမလား ဘုန်းကြီးဘုန်းကြီးဒီဘုန်းဆိုင်အရာမှာအာနာလို့ဘုရားဘုန်းကြီးကျိမ့်မြန်ကျိမ့်နေမှာလားဆိုညနေဆက်လဲကျိမ့်နေမှာလားလို့ဩခက်ပါအချိန်တိုင်းဘုန်းကြီးအိတ်နေရမှာမတင်တာအဲဆက်ဆရာကြီးဆက်ထားလိုက်လို့ဦးဇင်ဦးဇင်တရားထိုင်နေဦးဇင်အားအားတဲ့ချိန်ဦးဇင်ပြန်ခေါ်ပေးမယ်လို့အချိန်တိုင်းကတော့ဘယ်သူဖုံးမှမပြန်နိုင်ဘူးလို့ဘာလို့လဲဆိုတော့ဦးဇင်ကဦးဇင်ဗราဏလို့ကိုယ့်လို့ကိုယ်လောက်တာပဲဦးဇင်ကဦးဇင်ဖုံးနေရဟိုနောက်ထဲနောက်ခန်းဟိုဘက်တစ်ခါမှာအာထားတာပဲအဲ့တော့လှုပ်လှုပ်ဆရာကြီးဘုရားဝတ်တဲ့တရားထိုင်တရားမှတ် ကိုယ့်ကိုလှုပ်ရှားကြီးဘုရားကလာလို့တော့ဖုန်းတွေဒီနာဘာတခုမှဥစဉ်ယူမထားဘူးယူမထားဘူးသူကသူဖုန်းတွေဘယ်သူဆက်ဆက်အရေးကြီးကြီးမကြီးကြီးကြီးအဲ့ဒါတော့မတတ်နိုင်ဘူးအဲ့ဒါသူသူကန္တာပဲအဲ့ဒါကတော့အဲ့ဒါအားလုံးပြီးပြီဥစဉ်တရားထိုင်ဖြုတ်ပြီးဆိုမှဥစဉ်အကုန်ပြန်ခေါ်ပေးတယ်ဥစဉ်ကတော့အဲ့လိုပဲထားတာစိတ်ကအဲ့လိုဖြတ်ထားတာဟာအဲ့လိုမှမလို့ဟိုလူကအရေးကြီးမလားအဲ့လိုတာမြင့်စောင့်မျှော်ပြီးနေရင်ကိုတက်တဲ့လုံးဘာတရားမှအထုတ်လို့ရမှာမဟုတ်ဘူးဟုတ်တယ်မလားအဲ့တော့ကျန်တာကတော့သူ့ရေးကိုရေးတော့ကြည်နေကြတာမှန်တာပဲအဲ့တော့ ဟိုတရားထိုင်ပြီးတဲ့အချိန်ဒါပြန်ပြီးတော့အကုန်ပြန်ခေါ်ပေးလိုက်တယ်ပြန်နှုတ်ဆက်ပေးလိုက်တယ်ပြန်ပြောတရားရှိတာပြောပေးလိုက်တယ်အဲကြံတဲ့အချိန်တော့ကိုယ့်ရဲ့ဗရဏအလုပ်ဖြစ်တဲ့ဒီတရားထုတ်တဲ့အလုပ်ကိုပဲလုပ်ရတယ်အဲ့ဒါကြောင့်မို့နော်အဲ့တော့ဦးဇင်းတို့နေဓာရာမတာနော်အိတ်ချင်းနိုင်မွေ့လျော်နေရင်အိတ်ကြီးနေရင်တော့ဦးဇင်းတို့ဒကာဒကမတို့တွေအဲ့ဒါဒီဘာလဲဆုတ်ယုတ်ကြောင်းပါကိုကိုကိုအိတ်အိတ်နေ တင်တင်တလောက်အိတ်ပြီးတော့เนาะနေရင်နေတတ်တာပါပဲအခုပြောသလိုဦးဇင်းတို့ဟိုဟိုတောင်ပုလူဆရာတော်ကြီးရဲ့ကျောင်းတစ်ခုသွားတဲ့အခါရောက်တော့ရောက်ခါရှိသေးဆရာတော်ကဒုတင်နေအကုန်ဆောက်တည်ခိုင်းတာခကြီးကလည်းပန်းနေတာလူကလည်းလှဲကျင်နေပြီသွားကြော့ခါရှိသေးတန်းပြီးတော့တခါတဲ့နှစ်သိသူဒုတင်မလျောင်းရတဲ့ဒုတင်ပေးတာဟာပင်ကလည်းခကြီးကလည်းပင်မခါရရလည်းစန့်ညင်းအာတော်တော့ပင်မနဲ့ အဲစိတ်တွေဘာတွေကအဲလိန်နာကိုကိုကိုနော်အမငါညထိုးအိတ်လိုက်လဲဘယ်သူမှမသိပါဘူးတဲ့အမစိတ် ကကိုကိုကိုလာသေးတာအမငါစိတ်အတော်ဆိုးတဲ့စိတ်ငါကိုကိုကိုမြန်လာလိန်ညင်သေးတယ်ဆိုပြီးကိုစိတ်ကိုပြန်ဆုံးမပြီးနင်ကိုဟာကိုသိတယ်နင်ဘာမြင်နင်ကိုစိတ်ကိုလိန်ညင်တာလဲသူများတော့နေနိုင်သေးတာနင်ဘာလို့မနေနိုင်ရမှာလဲဆိုတော့စိတ်မွေးပြီးတော့ နေတာ၃ရက် နေပြီးတော့ဟာငါတသက်လုံးနေလို့ရပြီကွာဖြစ်သွားတာပဲเนาะမလဲအောင်မနဲ့နေလိုက်တော့သက်သူရသွားတာပါပဲရောင်းမို့အဲ့တော့လည်းဘလို့အဲ့ထိုင်ရင်နဲ့အိပ်ပျော်သွားတာပဲသူကနဲ့သူပဲเนาะမခံနိုင်တော့လည်းထိုင်ရင်နဲ့ငုတ်တော့နေရင်နဲ့ပဲသူကသူအိပ်ပျော်သွားတာပဲအဲ့ဒါကြောင့်မို့ဒါအေးမဟုတ်ဘူးလေဆိုဝသွားတာပဲနောက်ကြတော့လှဲအိမ်မှာမဟုတ်ပါဘူးဒါကြောင့်မို့ရှင်သာရိပုတ္တရာတို့ရှင်မောကလန်တို့မထေရမြတ်ကြီးတွေရှင်မကတ္တပတို့နှစ်ပေါင်း20 30 အဲ့နေသေးသေးဒုရညီနဲ့နေပြီးတော့သာသနာအတွက်ယဟန္တာကြီးတွေဖြစ်ပြီးရတန်နဲ့ဘာဖြစ်လို့နေပြသွားလဲနောင်လာနောက်သားတွေအတွေ့တဲ့နောင်လာနောက်သားတွေကြိုးစားအောင်လို့တဲ့နော်ကြိုးစားအောင်လို့ဆိုပြီးတော့တခါတည်းမထေမြတ်ကြီးတွေကအဲ့ဒီလိုကိုရှေ့ကနေမှရွရွချန်ချန်ချွန်ညွန်းကိုတခါတည်းအဲ့မှာမှတ်တမ်းတွေဥစဉ်တော့အကုန်မမှတ်မိဘူးအဲ့ဒါတချို့လေနှစ်ပေါင်း90အဲ့ဒါမှတ်တမ်းတွေလောက်ထားကြတချို့လေမထေမြတ်က30 20အဲ့ဒီလောက်ထိကို မအိပ်မနေပဲနဲ့အဲတခါတည်းထိုင်ရင်းလေးနဲ့ပဲခဏခဏကိုအပန်းဖြေပြီးတော့ပဲတရားတွေအေးဆက်ပွားရင်းနဲ့တို့ရဲ့ချမ်းသာစွာနေရင်းနဲ့ပဲဒါပြိဋိဘံပြုတည်တီကိုနေသွားကြတာကိလေသာပယ်စရာရှိလို့မဟုတ်ဘူးနောက်လာနောက်သားတွေအတွက်ကြိုးစားသေးခြင်းလို့အာထုတ်စေခြင်းလို့ရှိရမထေမြတ်ကြီးတွေဆိုတာဒီလိုနေသွားကြတယ်ဆိုပြီးတော့တခါတည်းရှင်မကတ္တပမထေမြတ်ကြီးတို့နေနီးတခါတည်းတောရိပ်တောင်ရိပ်တွေထဲမှာတခါတည်းချမ်းချမ်းသာသာနဲ့အေးချမ်းချမ်းလေးနဲ့ တခါတည်းကြည်လိုက်ရင်တော့ပဲမြင်တယ်စကားပြောတဲ့အဖို့မရှိဘူးအာကြည်လိုက်ရင်ပန်းမြင်နေပဲမြင်တယ်စကားပြောတဲ့အဖို့မရှိဘူးအဲ့လိုကို တခါတည်းသူတို့ကအေးချမ်းချမ်းနဲ့နေပြီးတော့တခါတည်းတရားတွေအထုတ်သွားကြတယ်ဒါကြောင့်မို့သုံးခုပြီးသွားပြီနော် ကမာရာမတာဗတ္တာရာမတာနိဒာရာမတာအဲ့ဒီနေကြီးတာနောက်ပြီးတော့သင်္ကဏိကာရာမတာ အပေါင်းဖော်နိုင်ပျော်မွေ့မှု မိတ်ဆွေတွေအပေါင်းအသင်းတွေတိတ်များလွန်းအားကြီးရင်လေကို့အတွက်လုပ်ဖို့အချိန်နေနေတယ်မလွဲတာလောက်တဲ့အကြောင်းအရာလောက်တင်မဲ့ထားပြီးတော့ကိုကကို့အလုပ်ကိုလုံနိုင်မှသာရင်ကုသိုလ်ရတာအဲ့လိုမှမဟုတ်ဘူးဆိုရင်အပေါင်းအသင်းများရင်များတော့ဟာဟိုကခေါ်ရမိတယ်ဟိုကြတော့မကောင်းလို့ဟာဒီကခေါ်ပြန်ပြီးတော့ဒီကြတော့မကောင်းလို့အာဟိုကတော့မိတ်ဆွေမို့သူကြတော့လာတယ်ငါကြတော့မလာဘူး အဲ့ဒီအပေါင်းဖော်တွေနဲ့ပဲအာတခါတည်းဟိုတငယ်ချင်းဒီဆက်လိုက်ဒီတငယ်ချင်းဒီဆက်လိုက်အခုကိုဗစ်ကာလဝေးနေတော့လဲဖုန်းနဲ့လှမ်းနီးအောင်ပြန်လောက်တာလေအဲ့လိုတွေနဲ့တနေ့တနေ့မှာနေကြတယ်လောက်ကြတယ်အပေါင်းဖော်တွေနဲ့ပျော်မွှေ့ပြီးတော့ဖုန်းတွေတော့ကွမ်းကွမ်းဆက်ပြီးတော့ပဲနေကြမယ်ဆိုရင်လဲဥစဉ်တို့ဒကာဒကမတို့ဆုတ်ယုတ်ကြောင်းကြီးပါတဲ့အဲ့ဒါကုသိုလ်တရားတွေဆုတ်ယုတ်နေတယ် တရောရောနဲ့တတော်သဟာစကားပြောလိုက်ဆိုလိုက်ရောင်းမမြတ်စွာဘုရားကတ္တဗမထေကိုကတ္တဗမြို့နဲ့ရွာနဲ့နီးနီးလာ နေပါတော့ကတ္တဗတော်ထဲမှာမနေပါတော့နဲ့ကျမ်းမာရေးတွေမကောင်းပြီအသက်ကြီးလာပြီပင်မလာပြီရပါတယ်ဖျားတပည့်တော် တော်တဲ့ပဲနေပါရစေဖျားတော်ပြောယဟန်မှာဖျားနောက်နောက်တရားဓမ္မတွေအသက်ရမ်းကြီးတော့မြတ်စွာဘုရားမရှိတဲ့နောက်ပိုင်းမှာ ရှင်မကတ္တဝရဲ့ဒီသာသနာကြီးထမ်းဆောင်ပြီးတော့သူနေတဲ့နေရာလာပြီးတော့ဆွန်ခံရတယ်ရန်ကြွရတယ်ပင်မလိုက်တာဖရာအရှင်ဖရာမြို့เจ้าရွာเจ้าမှာကပ်ပြီးတရင်သုံးတော်မူပါဖရာအသက်ကြီးပါပြီဖရာဒကာဒကမတွေရလျှောက်ဒကာဒကမတို့တသက်လုံးတော်တဲ့နေလာတာတော်တဲ့ပဲနေဖရာစေဟောတော်ပန်တောင်ပန်နေတာယာဘုံနေချီကျူတောင်ပြလိုက်သေးတယ် မနှမောလဲလို့မျက်စိလေးဖွင့်လိုက်တာနဲ့ตายရလိုက်တာတောပန်းတောင်ပန်းနေဒါလေးတွေကြည့်ပြီးတော့စိတ်ကလေးတွေကြည်လင်းလာတယ်လန်းဆန်းလာတယ်ဟောတရားလေးပြန်အားထုတ်စကားပြောစရာရှိလားမရှိဘူးအဖို့မရှိဘူးဒဂိုရီကိုတရားလေးနဲ့ကိုပဲ9ရက်လောက်ထိဗလာသမဘာချမ်းသာနဲ့ရေလည်းမတော့တော့ဆွန့်လည်းမစားတော့9ရက်လောက်နေလိုက်ပြန်ချမ်းသာ9ရက်ပြည့်တော့မှဟောထပြီးတော့ဆွန့်လေးသွားခံ ဆွန်လေးသွားခံပြီးတော့တစ်ခါဖုံးပေးပြန်ပြီကဲတစ်ခါပြန်ပြီးတော့ခုနှစ်ရက်လောက်ဖလားသမဘချမ်းသာကြီးနဲ့နေပြန်ပြီဘာမှဖလားသမဘချမ်းသာနဲ့နေလိုက်တာငုတ်တော့တရားပီတိနဲ့ပဲနေတာတရားပီတိနဲ့ပဲနေတယ်နေတော့မရဘူးလားရတာပဲခုနှစ်ရက်လုံးလုံးရေလည်းမတော့ဘူးဆွန်လည်းမစားဘူး ရေမသောဆွမ်းမသားပဲနဲ့ဒီတိုင်ခုနှစ်ရက်ပြည့်တဲ့အခါကျမှတမဘက်ကပြန်ထသွားပြီးဆွန်းလေးသွားခံနေတာမရဘူးလားရတာနော်အဲ့တော့တရားနဲ့နေတရားနဲ့ပျော်မွေ့နေတာတရားနဲ့မပျော်မွေ့တဲ့လူကအဲ့ဒီမှာတငယ်ချင်းအပေါင်းဖော်ရှာအပေါင်းဖော်ရှိမှတငယ်ချင်းရှိမှနော်သူက တငယ်ချင်းရှိမှအပေါင်းဖော်ရှိမှအဲ့ဒါနဲ့မှကို तू ကနေတတ်တာအဲ့ဒါဒီကုစုဆွေရောက်ကြောင်းပဲကိုကိုကိုတယောက်တည်းနေတတ်အောင်တယောက်တည်းဆိုတာဒီတိုင်းငုတ်တုတ်ကြီးစဉ်းစားကြရစဉ်းစားလိုက်လှုပ်ချင်အောင်လှုပ်လဲအဲ့ဒါပြောတာမဟုတ်တယောက်တည်းနေပြီးတော့ကုစုတရားတွေဖြစ်အောင်နေတတ်ဖို့အရေးကြီးတယ်တယောက်တည်းနေပြီးဂုဏ်တော်တွေပွားလိုက်မေတ္တာတွေပို့လိုက် တရားတွေကိုမှတ်လိုက်ဟောတယောက်တည်းနေရင်အဲ့လိုနေတတ်ရမှာနော်ဟာတယောက်တည်းတော့နေပါရဲ့အဲ့ဒါတွေလုံနေတော့ဘာဖြစ်လူကခေါက်ဖြစ်ကြောင်းလာဦးဇင်းမေဒီကမှာတော့တကားလေးတယောက်ဦးဇင်းရောက်စားကြည်သေးတယ်ရှင်ဖျားတပည့်တော်ရှင်ဖျားသီလာတရားအထုတ်ခြင်းလုံးလို့ပါဗျတပည့်တော်ခွင့်ပြုပါအောင်ဗျငါအချိန်မရဘူးငါကြားရက်၃ရက်လေးတော့ရတယ် အခုတရားစခန်းပြီးနဲ့ဂျာ၃ရက်ပြီးရင်ငါနောက်တဲ့နေရာကိုသွားတရားပြရမယ်အဲ့ဒီ၃ရက်လေးကိုတပည့်တော် လာပြရစီပြရသူသူမေးကြလေးရ20လောက်စီးလာရမင်းမှီပါမလားငါအာနာလို့ပြောတာရပါတယ်ဗျာတပည့်တော်လာပြရစီဆိုပြီးတော့လာပြီးတော့တရားလာအားထုတ်တာနောက်တော့မှသူနဲ့ပါတဲ့သူဇနီးလေးကပြောရောအဲ့ဒါတဲ့လမ်းမှာလေသိမ့်မှာကိုထွက်ပြေးမယ်လို့သေးတယ်ဗျာတဲ့ ဟောဗျာဘလို့ဖြစ်တာလဲသူကအရင်တော့ကသူကသူအဲ့ဒီကမြို့လေးတစ်မြို့မှာနေရင်းနဲ့ဗမာတွေလည်းမရှိအပေါင်းဖော်လည်းမရှိတယောက်တည်းနေရင်နေရင်နဲ့သူကြောင်တောင်တောင်ဖြစ်သွားတယ်ဗျာတကယ်အဲ့ဒါအခုစိတ်ကကြောက်ကြက်တွေဖြစ်တော့အဲ့ဒါဟိုပြေးခြင်းသလိုဒီပြေးခြင်းသလိုလိုနဲ့အဲ့ဒါဘာလဲဆိုတယောက်တည်းတော့နေတယ်တရားမရှိဘူး တရားကဘဝမှာမလောက်တတ်တဲ့အခါကျတော့ဟိုကြည့်လဲမိတ်ဆွေမရှိဒီကြည့်လဲမိတ်ဆွေမရှိအာကိုဗမာတွေအပေါင်းဖော်တွေနဲ့အဲ့ဓာတွေမနေရစကားတွေကမပြောရအဲ့တော့ကြာတော့ရိုးကြောင်ကြောင်ဖြစ်လာတာဟောဒါကဘာလဲတရားမရှိလို့အဲ့ဒါကြောင့်ဦးဇင်းလေးကပြောတယ်တပည့်တော်အရင်စဉ်းစားတယ်ဘုန်းကြီးဩစတြေးလျမှာတဘာတဲ့သတင်းသုံးတယ်ဆိုဘုန်းကြီးဘလို့များသတင်းသုံးတာလဲမသိဘူးတဘာတဲ့ တပည့်တော်တို့မှာတငယ်ချင်းနဲ့အပေါင်းအသင်းနဲ့ယုံယုံယုံယုံနဲ့နေခဲ့တာဟုတ်ဖေ။ဘုန်းကြီးကြည့်ပြီးတော့တပည့်တော်တို့ကမျိုးမျိုးစဉ်းစားနေတာဒီရောက်တော့မှဩဘုန်းကြီးနေနီးကချမ်းသာလိုက်တာတနေ့ကုန်တနေ့ကုန်တရားဟောတရားရှိဟောလိုက်တယ်ကျန်တဲ့ချင်းဂုံတော်ပွားလိုက်မေတ္တာပို့လိုက်ဘုံပြောတရားရှိလို့အကြောင်းကိစ္စရှိလှမ်းပြောလိုက်ပြီးပြီကိုယ်လို့ကိုယ်ပဲလုပ်ဘာမှအဲ့ဒါနေနီးတယောက်တည်းနေဆိုအဲ့လိုနေတတ် အဲ့ဒီကြတော့မှဩဒါကြောင့်တဘာတဲ့တဘာတဲ့ကပိုကုစုရတယ်နေတတ်ရင်လေတဘာတဲ့ကပိုကုစုရဘာမှ ပိုပြောတယ်မရှိဘူးစကားပြောတယ်မရှိဘူးတဘာတဲ့ကအမှားမရှိကိုယ့်အနေကိုဂုံတော်လေးပွားလိုက်မေတ္တာလေးပို့လိုက်သွားပြီးတရားထိုင်အောင်ဩငါမနေ့ပိုင်းထိုင်အောင်မဲ့ဒေါ်နေညာအောင်ပိုင်းကိုထိုင်အောင်မဲ့ဩဒီချိန်လေးအားတယ်အားတဲ့ချိန်လေးဘာလေးဂုံတော်ပွားအောင်မဲ့မေတ္တာလေးပို့လိုက်အောင်မဲ့ အော်အမျိုးမျိုးကိုကြိုက်တာတွေတဏီကုန်ကိုယ့်အကိုလုံနေလို့ရအော်ဒီချိန်တော့ငါဝိပဿနာရှုအောင်မဲ့ကြိုက်တာရှုလဲရင်နဲ့ရှုရှုထိုင်ရင်နဲ့ရှုရှုဘလို့လှုပ်လို့အဲ့ဒါတဘာတဲ့နေတတ်ရင်အဲ့ဒါရတယ်အဲ့လိုမနေတတ်ဖဲနဲ့အာတယောက်တည်းငေါငေါကြီးတရားလည်းမလုပ်ရင်တော့အဲ့ဒါယူးကြောင်ကြောင်ဖြစ်မှာဗောလို့သူ့စိတ်သူတခါတည်းအဲ့ဒါအဲတကိုယ်တည်းနေပြီးတော့တရားနဲ့နေတာမဟုတ်ဘူးလေတကိုယ်တည်းနေပြီးတော့စိတ်ကတောင်းရောက်လိုက်မြောက်ရောက်လိုက်ပိုးတွေးလိုက်ဒီတွေးလိုက် အမျိုးမျိုးအဲ့လိုဆိုရင်တော့အဲ့ဒါကောက်သွားတတ်တယ်အဲ့တော့မြတ်စွာဘုရားက ကုစုတွေကိုရစေခြင်းရင်ဘာလို့ရမှာလဲအပေါင်းအသင်းတွေမများနဲ့အပေါင်းဖော်တွေနဲ့မမောပြီးမနေနဲ့အပေါင်းဖော်တွေနဲ့ရှောင်နေသမျှရှောင်ပြီးတော့ကိုတရားကိုရအောင်နေပါတဲ့အဲ့ဒါမှကြီးပွားကြောင်းအပေါင်းဖော်တွေနဲ့ပျော်ပြီးတော့နေမယ်ဆိုအဲ့ဒါဆုပ်ယုပ်ကြောင်းနောက်ပြီးတော့ နံပါတ်5ကဒေါဝသတ္တတာနဲ့သောဝသတ္တတာဆိုဆုံးမခက်တဲ့ပုဂ္ဂိုလ်ဆိုဆုံးမလွယ်တဲ့ပုဂ္ဂိုလ်တချို့သောယဟန်တွေကဆိုဆုံးမခက်တယ်တချို့သောလူတွေကပြောဆိုဆုံးမရခက်တယ်အဲ့ဒီပုဂ္ဂိုလ်တွေဟာကုသိုလ်တရားဆုတ်ယုတ်ကြောင်းပဲတချို့သောပုဂ္ဂိုလ်တွေကပြောဆိုဆုံးမရလွယ်တယ်တချို့သောပုဂ္ဂိုလ်က အဲ့ဒီလိုပြောဆိုသုံးမှလွယ်တဲ့အဲ့ဒီပုဂ္ဂိုလ်အမြဲတမ်းကုသိုလ်တရားရကြောင်းပဲကတ္တပဘုရားရှင်ကိုရောမြတ်ကြီး လက်ထက်တော်ခါကတာဂရဆိုတဲ့မထေမြတ်ရဲ့ကပိလာဆိုတဲ့မထေမြတ်ယဟန်တော်နှစ်ပါးရှိကြတယ်တာဂရကအကြီးမထေမြတ်ကြီးကပိလာက အငယ် ညီနောင်နှစ်ယောက်သာသနာ့ဘောင်မှာသင်္ကန်းဝတ်ကြကတ္တဗဘုရားရှင်သာသနာမှာသင်္ကန်းဝတ်ပြီးတော့အကိုမထေမြတ်ကြီးရတော့ရသော်ဘုရားသာသနာတော်မြတ်ကြီးနဲ့ကြုံလုံးမှာငါတော့တရားအပြင်းထန်ကြိုးစားအားထုတ်ပြီးတော့ဩနာတိဒုက္ခလွတ်အောင်ငါယုံတော့မယ်ဆိုပြီးတော့ तू ကတရားကိုအပြင်းထန်အားထုတ်တာညီငယ်ကပိလာကတော့အဲ့လိုမဟုတ်ဘူးစာတင်မယ်ပိဋကတ်တွေတင်မယ် သူကတော့တခါတည်းနာမည်ကြီးခြင်းနဲ့ဂုံကြီးခြင်းဆရာကြီးဖြစ်ခြင်းအဲ့တော့သူကနာမည်ကြီးဂုံကြီးဆရာကြီးဖြစ်ခြင်းတော့ကပိလယဟန်ကလုံးဝမှသူဟာဒီစာရိပေတွေသင်ပြီးစာပေတတ်တာနဲ့တပြိုင်နက်တည်းမန်နေထောင်လှလာတော့ဓမ္မကိုအာဓမ္မလို့ဟောတယ်ဒါဖះဟောလဲမဟုတ်ဘူးဟောဖះမဟောတာဟုတ်တယ်လဲဖះဟောတယ်လို့သူကထည့်ပြောတော့ ဘေးကပုဂ္ဂိုလ်တွေကယဟန်တော်တွေအရှင်ဘုရားလွဲနေပြီဘုရားအင်မတန်အပြစ်ကြီးတယ်ဘုရားဟောမဟုတ်တာကိုဘုရားဟောလို့ဟောရင်အရှင်ဘုရားဒုက္ခကြီးကြီးတွေ့လိမ့်မယ်မဟောပါနဲ့ဘုရားဟောဒေါဝသတ္တတာပြောဆို ဆုံးမရခက်တယ်ဆိုတာအဲ့လိုပုဂ္ဂိုလ်ဘလို့မှပြောလို့မရအာဘုရားဟောဘုရားဟောပဲမဟောတာဘုရားဟောမဟုတ်မဟုတ်တာဟုတ်တယ်ဟုတ်တာမဟုတ်ဘူး အဲ့လိုတွေနဲ့အကုန်လုံးတော့ယဟန်တော်တွေကသွားပြီဒီပုဂ္ဂိုလ်ကတော့ဘုရားသာသနာတော်ကြီးကတ္တဗဘုရားရှင်သာသနာနောက်ပိုင်းမှာဒီသာသနာတော်ကြီးကိုဖြက်စီးတဲ့ယဟန်ပဲတော်ပြီတော်ပြီတော်ပြီငါတို့ခွာတော့သူတော်ကောင်းယဟန်တွေကသူနာကနေမှအကုန်ခွာသွားတာဒီပုဂ္ဂိုလ်ကတော့မဟုတ်ဘူးဘုရားဟောမဟုတ်တော့ဘုရားဟောလို့လုပ်တယ်တော်ပြီတော်ပြီအပြစ်ကြောက်တယ်ငါတို့ကတော့ခွာပြီခွာပြီဆိုပြီးတော့သူတော်ကောင်းတွေကခွာရော အဲ့တော့သူနာနေတဲ့ယဟန်တွေကိုတရက်ကျော်တော့ဥပုပ်ပြုတဲ့နေ့မှာသူကပြောရောပလင်ကြီးဝါနေကိုတော်တော့တဲ့ဥပုပ်ပြုတာဘာအကျိုးရလို့လဲဘာမှရဘူးတဲ့မပြုတ်တော့ရောဘာဖြစ်လဲဘာမှဖြစ်ဘူးတဲ့အဲ့တော့အောက်ကကိုတော်ဒီဟာအံဩစရာကောင်းလိုက်တာတို့မထေကြီးอ่ะရသော်ဘုရားဥပုပ်ပြုခိုင်းတာတဲ့ဟာကြီးဘာအကျိုးရှိလဲမရှိသလဲဆိုတာမိုက်မိုက်ရန်ရန်ကြီးတွေအကုန်လုံးလျှောက်ပြောကုန်ပြီအဲ့လိုပြောတဲ့အခါကျတော့အရှင်ဘုရားအဲ့လိုတွေမလုပ်ပါနဲ့ဗျာ ဖះသာသနာကြီးမဖြည့်စည်းပါနဲ့ဖះအရှင်ဖះအဲ့ဒါကြီးကမိုက်မိုက်ကန်ကန်ကြီးဖះဟောဖះဟောပဲလောက်ရပါတယ်ဖះမဟောရင်မဟောဘူးအရှင်ဖះဒါလေးရောကိုတော်တော့ကဘာပြောတာလဲဟာသူ့ရဲ့အမေဘိက္ခုနီမနဲ့သူ့နှမဘိက္ခုနီမရော့ရံဖြစ်ကြပါလေရောလားဖះထက်ကိုယ့်ရဲ့မောင်ကိုယ့်ရဲ့သားဆိုတဲ့အတ္တဆိုရဲ့အာကြီးกว่าဖះသာသနာတော်တွင်မှာဖះကြွေးလို့ ဖျားပေးတဲ့သင်္ကန်းဝတ်ပြီးတော့ဖျားကျွေးတဲ့စွန်စားထားတာအဲ့ဒီဖျားမျက်နာ မကြည့်ပါပဲနဲ့သားမျက်နာသွားကြည့်တယ်အကိုမျက်နာသွားကြည့်ပြီးအဲ့ဒီကြံတဲ့သူတော်ကောင်းဖြစ်တဲ့ယဟန်တော်တွေရန်လောက်ပါလိရောလားသားမိနှစ်ယောက်ကဟာကိုတော်တို့ကဘာလဲကိုတော်တို့ကဘာတတ်လို့လဲတပည့်တော်သားလောက်တတ်လို့လားဗောစရှိသဖြင့်ဘုန်းကြီးတွေတခါတည်းရန်လောက်ပျော်ဆိုလွတ် ဆဲဆိုသူသားဘက်ကလိုက်တာကိုသားကိုချစ်တဲ့ဇောနဲ့သားဘက်ကလိုက်သူတော်ကောင်းယဟန်နေပြင်မှာဟိုကမဟုတ်ပါဘူးတက္ကမကြီးတို့ဒါဟာဖះဟောမဟုတ်ပါဘူးလို့ဦးဇင်းတော်ကတန်ဃာတော်တွေအကုန်သိပါရဲ့တန်းနဲ့ဒါကြီးကိုသူကဓမ္မကိုအဓမ္မအဓမ္မကိုဓမ္မဆိုရောင်းမြန်ကြီးလုပ်ပြီးတော့အခုပါတိပေါက်ပြတာကြီးတွေတောင်မှအကျိုးမရှိဘူးဒါလောက်เสียမလို့ဘူးဆိုပြီးပြောလာတဲ့အစိမ့်မိုက်မဲတော့ သာသနာတော်ထဲမှာဒါမလုတ်ကောင်းဘူးဒကမာကြီးတို့အင်မတန်အပြစ်ကြီးတယ်ဟာကော်တော်တို့အဲ့ဒါလာမပြောနဲ့အဲတပည့်တော်တို့သားအတိဆုံးပဲ तू သိလို့ तू ပြောတာဟောပုဂ္ဂိုလ်ဇွဲအတ္တဇွဲတွေပြင်းထန်သွားတာနော်ပုဂ္ဂိုလ်ဇွဲအတ္တဇွဲတွေပြင်းထန်သွားအဲ့ဒီနောက်ပါတော့ယဟန်တော်တွေကသူ့ရဲ့အကိုမထေကြီးသာဂရမထေကိုအရှင်ဖုရားအရှင်ဖုရားညီတော်ရဲ့အရှင်ဖုရားအမေရဲ့အရှင်ဖုရားရဲ့နှမရဲ့မိုက်မိုက်မဲမဲ သာသနာတွင်မှာဓမ္မကိုအရမအရမကိုဓမ္မတွေလောက်ကုန်ပြီဖေ။သူတော်ကောင်းယဟန်နေလေသူဘေးကအကုန်ခွာသွားပြီဖေ။အရင်တော့ကတော့သူဟာပညာတတ်တယ်ဒီမထေမြတ်ကြီးအခါရဲစာရိတတ်တယ်ဆိုပြီးတော့သူ့ကိုအထင်ကြီးခဲ့ကြတာအခုကျတော့ဒီဖရာသာသနာတော်တွင်မှာဖရာကျွေးတဲ့ဖရာရဲ့သာသနာအမွေတွေခံယူသုံးဆောင်ပြီးတော့ဖရာပွေးတဲ့ဆွနေစာဖရာပေးတဲ့သင်္ကန်းတွေဝတ်ပြီးတော့ဖရာသာသနာတော်ကြီးကို တရားမဟုတ်တာကိုတရားလို့ဟောကုန်ပြီဘုရားရှင်ဘုရားကြည်ပြီးဆုံးမပေးတော်မူပါလို့တာဂရမထေကြီးကိုသွားလျှောက်တော့မထေမြတ်ကြီးကသူ့ညီတော်ကို၃ချိန်တိတိဆုံးမရှာတယ်ညီတော်နဲ့မေတော်များနှမများ၃ချိန်တိတိဆုံးမတာကိုလက်မခံဘူးအဲ့တော့ဘာဖြစ်လဲယဟန္တာမထေဆိုတာဥပက္ခရှုတော်တာဗောသဗ္ဗေတ္တာကမ္မတကာ နော်တဝေတတ္တတ္တဝရိယကာမတကမိမိပြုတဲ့ကံသားလျင် ကိုယ်ပိုင်ဥစ္စာရှိကြပေကုန်၏ကဲသွားပြီအောင်နော်တဝေတတ္တကာမတကတွေထက်လိုက်တာမထေမြတ်ကြီးအားဒီမှာပြိဋိဘံပြုသွားတယ်တာဂရမထေကြီးကပြိဋိဘံပြုညီငယ်ဖြစ်တဲ့ကပိလမထေသူ့ရဲ့မေတော်ဘိက္ခုနီမနှမတော်ဟော ရာဟောကိုမဟောပါဘူးမဟောတာကိုဟောပါတယ်လို့လှုပ်လို့အဲ့ဒီဟာတွေကိုပံပိုးတဲ့အမေရောနှမရောအယူလွဲပြီးတော့ဟောပြောတဲ့တာကရမထေရော အကုန်ဘဲရောက်သွားတော့ဆိုတော့ဟောငရဲပြီအကုန်ရောက်သွားတယ်မဟာဝီစီငရဲအဲ့ဒီမဟာဝီစီငရဲမှာသူတို့ဆင်းသွားတာအဲ့ဒါကဇဝတ္ထုတစ်ခုအဲ့ဒီကနေနောက် ကျွဲရဲ့အဲ့ဒီချိန်မှာပဲနောက်တစ်ခုဘာဖြစ်လဲဆိုတော့တခိုးဓမြတွေအယောက်900အဲ့ဒီတခိုးဓမြတွေအယောက်900ကိုတခါတည်းဟိုကဤသူတွေကအင်အားကောင်းတော့ဝိုင်းပြီးတော့လိုက်ဖမ်းညဆေးကြတော့ဒီတခိုး900ကထွက်ပြေးထွက်ပြေးတော့သူတို့ဘသူမှသူတို့ကဲမဲမမဲ့လူမရှိတော့ဘူးအဲ့ဒီအချိန်မှာယဟန်တော်တော်တွေ့တော့အရှင်ဘုရားတပည့်တော်တရားမှာကြောက်လို့ပါဗျာလုတ်ပေါင်းဗျာ ကဲပါအောင်ဖျားကဲပါအောင်ဖျားဆိုပြီးတော့အဲ့ဒီတခိုး900ကတခိုးဓမြတွေ900ကမထေမြတ်ထံသွားတော့မထေမြတ်ကဒကာကြီးတို့ဒကာကြီးတို့မှာအာကိုရာအာထရာဆိုတာကိုချင်းသီလကလွဲ၍မရှိတော့ဘူးတရားတွေပဲဒကာကြီးတို့အာကိုရာရှိတယ်ဒကာကြီးတို့တရားကိုအာကိုလိုက်ကြစမ်းပါတရားကိုဒါခံယူလိုက်ကြစမ်းပါဆိုပြီးတော့မှအဲ့ဒီခေါ်တာ900ကိုတခါတဲ့သူက သီလကိုလုံခြုံအောင်တခါတည်းစောင့်ခိုင်းတာသူများကတတ်ချင်တတ်ကိုကပြန်မတတ်နဲ့သူများကိုဘလို့ပဲလှုပ်လို့ကိုပြန်မတုံ့ပြန်နဲ့နော်ငါသီလကိုမြဲမြံအောင် နေမယ်ငါသီလကိုလုံခြုံအောင်နေမယ်အသက်သေးပင် သေးပါစေငါသီလကိုလုံခြုံအောင်လုပ်မယ်ဆိုတဲ့အဲ့ဒီစိတ်နဲ့နေစမ်းပါဆိုပြီးတော့ယဟန်တော်ကဆုံးမတော့မှန်ပါဗျာကဲသေလဲတဘွားပေါ့ဗျာတဘွားလုံးမိုက်လာခဲ့တာ ခိုဆိုလူရက်တိုက်ထိုက်တပ်ဖြတ်မကောင်းမှုတွေလှုပ်လာခဲ့တာအခုကိုမနိုင်လို့သေရမဲ့လှဲ့ကြမှာကိုလှဲ့ကြမှာကြောက်နေလဲဘာထုမှလည်းသေရမဲ့အမျိုးသေရမှာပဲကဲအရှင်ဘုရားစောင့်ထိတ်ခိုင်းတဲ့သေလကိုစောက်တည်ပြီးတော့အရှင်ဘုရားပွားများခိုင်းတဲ့တရားပဲတပည့်တော်တို့ပွားပြီးနေမယ်ဘုရားဆိုပြီးနေတာအာတခါတဲ့ဟိုကလူတွေကတခါတဲ့လိုက်ရှာရင်းနဲ့ကြောင်းထဲမှာတွေ့တော့မရဘူးဒါတွေအကုန်တတ်မယ်ဆိုပြီးတော့အဲ့ဒီပုံကိုယ်တွေအကုန်လုံးကိုတတ်ပလိုက်တာ တတ်ပြလိုက်တော့အဲ့ဒီသီလဆောက်တည်ပြီးတော့တရားကိုပွားများလိုက်တဲ့အဲ့ဒီကိုသာ900ကသေတော့ဒီနတ်ပြည်ကိုတက်သွားတယ်သေတော့သူတို့900ကနတ်ပြည်တက်သွားတယ်ကတ္တပဖရာနဲ့ဂေါရမဖရာသာသနာတွင်မှာနတ်ပြည်မှာသူတို့ကနေရနတ်ပြည်မှာအကြိမ်ကြိမ်ပဲနတ်ဖြစ်ပြီးတော့သူတို့ကခံစားရတယ်ဒါမကောင်းမှုလုပ်ခဲ့တဲ့ပုံကိုယ်တွေနော်သေကနတ်ဒီလေးမှာ ကောင်းမှုလေးလုပ်ပြီးတော့အဲ့ဒီကောင်းမှုရဲ့အရှိန်ကြောင့်သူတို့ကအဲ့ဒီကိုတက်သွားနတ်ပြည်တက်သွားပြီဖျားတဆူကြားနော်နှစ်ပေါင်းဘီလီယံပေါင်းမီလီယံပေါင်းများစွာကြားတယ်ဖျားတဆူနဲ့တဆူဆိုအခုမြေထုကအထက်73မိုင်လောက်တက်မှာဖျားတဆူပွင့်တာတဲ့နော်မြေထုကဒီတစ်ပင်လေးလဲပြိုကျဒါတွေဒါတွေဖြစ်ဖြစ်ဖြစ်ဖြစ်ပြီးပြီးပြီးပြီးမြေထုတွေတက်အဲ့တော့နှစ်ဘီလီယံပေါင်းမီလီယံပေါင်းများစွာမှာ အဲ့ဒီစောတော့ကခိုးသား900ကနတ်ပြည်6ထပ်မှာနေရတယ်အဲ့ဒီကနေပြီးတော့စောတော်တုံးကဖရာသာသနာမှာပလင်မော် တက်ဟောပါတယ်ဆိုတော့ကပိလဓမ္မကတိကနာမည်ကြီးဆရာတော်ကြီးနဲ့သူ့နောက်လိုက်တဲ့သူ့ရဲ့အမေနဲ့သူ့ရဲ့နှမတို့ကအဲ့ဖရာတဆူဂျာကာလမှာမာဝီဒီငရဲမှာနေရမာဝီဒီငရဲကနေပြီးတော့တခါပြန်လာပြီးတော့ အဲ့ဒီမှာသူ့အကိုဒီအကိုကြီးဖြစ်တဲ့ကပိလာယဟန်ကအဝီစည်းကနေလွတ်လာပြီးတော့သူကအဲ့ဒီမှာဩစိဒဝတီမြစ်ကြီးထဲမှာငါးကြီးဖြစ်တယ်ငါးကြီးဖြစ်တော့အဲ့ဒီမှာဘာတိုက်ဆိုင်လဲဆိုတော့စောသောကခိုးသား900ကနေပြီးတော့နတ်ပြည်ဖြစ်တဲ့ပုံကိုယ်တွေကအဲ့ဒီနာကတန်ငါရွာကြီးမှာသူတို့ကသွားပြီးတော့အဲ့ဒီမှာလူလာဖြစ်ကြတယ်သူတို့900က နော်ဒါသူအကြောင်းနေတော့အကျိုးတွေအတိတ်ဘဝတော့မကောင်းတာတွေလောက်ခဲ့တဲ့ပုံကိုယ်တွေတခါလေဒီမကောင်းတဲ့လောက်တဲ့နေရာပြန်ဆုံရတယ်ဆိုတာအဲ့ဒါပြောတာသူတော့ဟိုရင်တော့မကောင်းမှုတွေလောက်ခဲ့ကနေဒါရဟန်းတော်မထေနဲ့ဒါပပမသောဝသတ္တတာဆုံးမစကားနားထောင်နဲ့နာ ကောင်းမှုလေးကြောင့်သူတို့ကလွတ်သွားပြီးတော့ဒါပေမဲ့ပြန်လာတော့အဲတန်ဃာရွာကြီးမှာသူတို့900ပြန်ဖြစ်တယ်အဲတန်ဃာရွာကြီးမှာ900ပြန်ဖြစ်ပြီးတော့သူတို့လည်းတန်ဃာလုတ်လုံမှာပေါ့တန်ဃာရွာကြီးရဲ့နေမှာတော့ အဲ့ဒီလိုနေပြီးတော့အဲ့ဒီမှာစောစောကပိလာယဟန်ကြီးကဘာဖြစ်လဲချွေငါးကြီးဖြစ်တယ်အရင်တော့ကမြတ်စွာဘုရားရဲ့တရားတော်တွေကိုစိတ်ကောင်းစေတနာကောင်းနဲ့အရင်တော့ကဟောကြားပေးခဲ့ဘူးတဲ့ကောင်းမှုကြောင့်ခန္ဓာကရွှေဆင်းရှိတာဟောမြတ်စွာဘုရားရဲ့ဒီတရားတော်တွေကိုတရားတော်မတွေသိပါစေမြင်ပါစေတတ်ပါစေဟောစေတနာကောင်းနဲ့ဟောတာအဲ့ဒီစေတနာကောင်းနဲ့ဟောတဲ့အကျိုးကြောင့်ခန္ဓာကိုယ်က ရွှေရောင်တောက်ပြီးတော့နောက်ပိုင်းမှာဓမ္မကိုအဓမ္မအဓမ္မကိုဓမ္မလို့ဟောတဲ့မကောင်းမှုအကုသို့ရဲ့လိမ်မှုညာမှုအဲ့ဒီအကျိုးကြောင့်သူ့ရဲ့ခတွင်းကအနတ်တွေကပုတ်စော်နံတာအဲ့ဒါနဲ့အဲ့ဒီစောစောကတန်900ကဒီငါးကြီးကို ဖမ်းမိတဲ့အခါကျတော့ဟာငါးကြီးရဲ့ရွှေရောင်ငါးကြီးထူးခြားလိုက်တာတခါမှမတွေ့ဘူး ကဲလောင်းကြီးနဲ့ထက်ရေစိမ့်လေလောင်းကြီးထဲမှာထက်ရေတွေနဲ့သူ့ကိုမသေးအောင်လုပ်ပြီးတော့ငါတို့ရှင်မင်းကိုဆက်တာရအောင်ဆိုပြီးတော့ရှင်မင်းထံတခါတည်းသွားပို့တော့ကောသလမင်းကြီးထံရောက်တာပေါ့ကောသလမင်းကြီးဟာထူဆန်းလိုက်တာ ရွှေငါးကြီးလှလိုက်တာလှလိုက်တာရွှေငါးကြီးလို့ပြောတော့ဗဇက်ဟလိုက်တာဩအနတ်နေထောင်းထောင်းထအောင်နန်းတာဟာ အယောင်ကတော့ရွှေကနံလိုက်တဲ့အနံဒီအနံကပြင်းလိုက်တာဒီငါးကြီးရဲ့အကြောင်းကတော့မြတ်စွာဘုရားအကုန်သိမှာပဲမြတ်စွာဘုရားထံသွားသို့မြတ်စွာဘုရားထံမှာအဲ့ဒီငါးကြီးကိုလောင်းလိမ့်နဲ့ထဲယူပြီးမြတ်စွာဘုရားခြေတော်ရဲမှာထားတော့ခြေတော်ဥခိုက်တယ်မြတ်စွာဘုရားငါးကြီးတဲ့အတင်ကပိလဆိုတာမှတ်မိသေးလား မှတ်မိပါတယ်အရှင်ဖျားသင်ရဲ့အကိုဘယ်ရောက်သွားပြီတော့တာကတမထေကြီးပရိနိဗ္ဗာန်ပြုသွားပါပြီအရှင်ဖျားသင်ရဲ့မေတော်နဲ့သင်ရဲ့ညီမရောအခုဘယ်မှာတော့ငရဲမှာကြံရစ်ပါတယ်အခုသင်ဒီကနေဘယ်သွားမယ်ဆိုသိလားသိပါတယ်သူမဟာဝီဒီကိုပြန်ဆင်းရပါတော့မယ်ဆိုစိတ်ပြက်ပြက်နဲ့အဲ့ဒီ လေနံဆောင်နဲ့ခေါင်းနဲ့အကြိမ်ကြိမ်ပြစ်တိုက်ပြီးတော့တေသွားပြီးတော့ဘာဝီဒီငရဲပြန်ဆင်းရတယ်အဲ့ဒါပြောဆိုဆုံးမရခက်လို့ကပိလာယဟန်ကြီးဟာသူတော်ကောင်းစကားကိုနားမထောင်ဘူးဖះဟောမဟုတ်တာကိုဖះဟောဒါကြောင့်မို့ဖះဟောမဟုတ်တာကိုဟောရင်ဟောတဲ့လူလည်းအပြစ်ကြီးတာနောက်ကနေလိုက်ရင်လည်းလိုက်တဲ့လူအပြစ်ကြီးတာဒါကြောင့်မို့ဦးဇင်းတို့တရားဟောလဲဖះဟောမဟုတ်ဘူးလို့ထင်ပုပွင့်လင်းလင်းတာပြော ဦးဇင်းတို့ကတော့ပြင်းတယ်လူကပြောပြောဘုန်းကြီးကပြောပြော အရှင်ဘုရားအရှင်ဘုရားဒါဟောတာဘုရားဟောနဲ့မညီဘူးနော်ဟာအရှင်ဘုရားပြင်းမယ်ဘာဘာကြီးဘုရားသာသနာတွင်နေတာဘုရားဟောနဲ့မညီလို့ကတော့ပြင်းကိုပြင်းမှာလူကပြောပြောဘုန်းကြီးကပြောပြောမေတိလပြောပြောကိုမှားရင်တော့ပြင်းမှာဦးဇင်းတို့ကဒါပဲတခါတရားမင်းကြီးဆိုရင်ယဟန်တော်တပါတရားဟောတာအရှင်ဘုရားတဲ့အရှင်ဘုရားအခုဟောတာဘုရားဟောဟုတ်ရလားတဲ့အဲတရားမင်းအဲ့လိုမေးတာတခါရေးတဲ့ဥပမာတစ်ခုပေးပါမယ်တဲ့ ဇဘာဘုံကြီးကတောင်ပုံရာဘုံကြီးပုံထားတယ်တခါကြီးတဲ့တူသောပုဂ္ဂိုလ်ဒီဘက်ကနေသွားပြီးတော့အဲ့ဒီပြေတောင်းလေးနဲ့ဇဘာကိုယူမယ်အဲ့ဒါအဲ့တောင်ပုံရာဘုံကြီးကဇဘာပဲမဟုတ်လားတဲ့ပြေတောင်းလေးကိုယူလိုက်ဟုတ်ပါတယ်ဖေ။ဟောပုဂ္ဂိုလ်ကတခါတင်းတောင်းကြီးနဲ့ယူသွားမယ်တဲ့အဲ့တောင်ပုံညာပုံနဲ့ဟာပဲမဟုတ်ဟုတ်ပါတယ်ဖေ။အဲ့တိုင်းပါပဲတခါကြီးတဲ့။ရသော်ဖေဓမ္မခန္ဓာပေါင်း7000လေးတောင်အများကြီးဟောထားတာဆိုတော့တပည့်တော်တို့ကအဲ့ဒီထဲမှာဘုန်းကြီးကယူပြီးတော့တရားကိုဟောပြခြင်းဖြစ်ပါတယ် ရားရဲ့တရားပါဆိုမှမှန်မှသာဓုသာဓုပါဗျာဆိုပြန်သွားတာနော်ဘာကြောင့်လဲဆိုတော့ဓမ္မကိုအဓမ္မအဓမ္မကိုဓမ္မဖရားဟောမဟုတ်ပါဘူးလို့သိပါရတန်းနဲ့မိုက်မိုက်ကန်းကန်းလုပ်လို့မရဘူးမလုပ်ရဲဘူးဦးဇင်းတို့ကဒီသာသနာဒီခန္ဓာအတွင်းမှာဖရားဟောကိုဖရားဟောအတိုင်းကိုပဲဦးဇင်းတို့ဒါကြောင့်မို့ပါဠိတော်နဲ့အထကထာနဲ့ဦးဇင်းကြောင်းကိုဦးဇင်းပြောပါတယ်ဦးဇင်းဟောတာဆရာတော်ကြီးကတော့ဒီလိုပြောတယ်ဒါကဆရာဆရာတော်ကြီးတွေအယူဆ ဒါတော့အထာကထာအယူဆဒါဒီကဆရာတော်တွေအယူဆဒါမြတ်စွာဘုရားဟောပါတယ်တိတက်လောက်ဦးဇင်းတော်အဲ့လိုပြောတာမမှားသောပုံကိုဆိုတာတော့မရှိဘူးအဲ့ဒါကတော့အမှားနဲတာများတာတော့ရှိမမှားတဲ့ပုံကိုဆိုတာမရှိဘူးသူကယဟန္တာတော်မှသူကမတိဘဲနဲ့မှားတဲ့အမှားမျိုးရှိသေးတာကိုပုထုဇဉ်ဆိုတာတော့ရှိတယ်ဒါပေမဲ့သိလျက်နဲ့မှားမှန်သိလျက်နဲ့အဲပြောဆိုဆုံးမလို့မရဘူးဆိုရင်တော့အဲ့ဒါဒုပ္ပစ ဒီနေရာမှာတော့ဒေါဝဆတ္တကလို့သုံးတာပြောရဆိုရခက်တဲ့ပုဂ္ဂိုလ်ကျန်တဲ့ပုဂ္ဂိုလ်တွေကဆရာတော်တွေတမန်တော်တွေကဒါမှမဟုတ်လည်းဒကာတော်မတွေကသိလို့အရှင်ဘုရားဒီလိုကြင့်တယ်နီဒါကြီးဟာဘုရားဟောမဟုတ်ပါဘူးလို့ပြောရင်ကိုကနားထောင်ရဟာအဲ့လိုမဟုတ်ဘဲနဲ့ငါသိငါတတ်ဟာငါထိုးထွင်းသိထတာပဲဆိုပြီးတော့ဘုရားဟောအဲ့လိုလုပ်လိုက်ရင်တော့အဲ့ဒါသွားအာကုစုကြီးတယ်ရောက်မို့ဦးဇင်းတို့လည်းဖိမှန်တကာပြုပါတယ်ရောက်မို့ဒကာတော်မတွေ ဦးဇင်းတို့ဟောတဲ့အခါမှာဆိုရင်တန်တရားရှိတဲ့တရားမျိုးရှင်ဖျားဒီဟာဖျားဟောဖို့ရလားဖျားယူရတော့ကတော့ဒါလို့ကြားဘူးတယ်ဖျားပြန်မေးနောက်ဦးဇင်းတို့ကပြန်ရှင်းပြဦးဇင်းတို့ဘက်ကမှားရင်ဒကာဒကမလည်းဦးဇင်းတောင်းမှန်ပါကိုယ့်ဘက်ကမှားရင်မလို့လဲဆိုဒါတောင်းမှန်ရမှာပဲကိုမှားရင်တော့ဟုတ်တယ်ပေါ့လားဟုတ်ဆိုတော့လည်းတောင်းမှန်မယ်သီလလည်းတောင်းမှန်ရမှန်ဆိုတာအဲ့လိုချရနော်ဟာငါဆရာပဲငါပြောရင်ငါပြောမယ် तू ကငါထက်တက်တာမှတ်လို့အဲ့လိုလုပ်လို့မရဒကာဒကမတွေမှာလည်း ဆရာမျိုးစုံတရားမျိုးစုံနာထတာကျင့်ထတာလေအဲ့ဒီထဲမှာအာဆရာတော်ဒီဟောထားတာဒါကတော့ဒီလိုဟောတယ်အရှင်ဘုရားဒီလိုဟောတယ်အဲဒါဟုတ်သလားဖေရဒါမျိုးကလည်းမေးရမှာလေဟုတ်တယ်မလားအဲ့ကြတော့မှဩဦးဇင်းတို့အထာဂရဒီလိုယူဆရှိတယ်ဓမ္မကြီးဒါကတော့အထာဂရဒီလိုယူဆရှိတယ်အဲဒါကြောင့်မို့တီဃာတွေအနုတီဃာတွေအထာဂထာတွေအမျိုးမျိုးဖွင့်ရတာလေကေစီဝါရတချို့သောဆရာတွေကဒီလိုဆိုတယ်တချို့လေဆရာတွေကဒီလိုသုံးတတ်တယ်အဲအဲ့တော့ ဩစာတွေတော့သင်ထားတာချင်းတူတူအဲ့စာကျမ်းကိုညှိတတ်တဲ့ပုဂ္ဂိုလ်ကမှတကယ်အမှန်ရစာကျမ်းတွေမညှိတတ်ဘူးဆိုရင်အဲ့မှာအယူဆလေးတစ်ခုကလွတ်ထွက်သွားတယ်လေအဲ့ဒါကြောင့်မို့ဒါဖြစ်တတ်တယ်ဒီဟာတွေကအဲ့ဒါကြောင့်မို့ဘယ်လိုပဲဖြစ်ဖြစ်တရားဓမ္မတို့ကလည်းပဲအော်ငါတို့ဘုရားသာသနာတော်တွေမှာကြီးပွားခြင်းနဲ့တိုးတက်ခြင်းနဲ့ဆိုရင်ငါတို့ရဲ့အမှားကို ပြင်ပေးတဲ့ပုံကိုရှိရင်ငါတို့ပြင်မယ်ဆိုတဲ့စိတ်ကိုမွေးရတယ်အဲ့လိုမွေးမှအဲ့ဒီပုံကတိုးတက်တာနော်အဲ့မှာသောဘဆက်တတ်တာ ပြောဆိုတဲ့စကားကိုနားထောင်လွယ်တယ်ဆိုတာအရှင်ယာဟုလာကိုအတူယူရတယ်မနဲ့မိုးလင်းတာနဲ့တခါတဲ့တဲလေးကိုင်ပြီးတော့တပြည့်တော်ကိုတဲ့ကောင်းမွန်စွာ ဆုံးမမဲ့ဆရာများဟာဒီတဲလုံးနဲ့အမျှရပါရစေဟောသူ့ကိုကောင်းကောင်းမွန်မွန်ဆုံးမတဲ့ဆရာတွေတဲလုံးနဲ့အမျှရပါရစေဆိုပြီးတော့အဲ तू ကအဲ့ဒါမျိုးဆုတောင်းတာဒါကြောင့်မို့အဲ့ဒီတိတ်ခါကမှအကျင့်မှာရှင်ရာဟုလာကဗျာဒိတ်ရတာ တခါတဲ့ဟိုမှာကိုရင်ရာဟုလာလမ်းလျှောက်သွားကိုရင်တော်ကသူလမ်းလျှောက်သွားတဲ့လမ်းမှာနောက်ကနေတပြက်သေးလေးသွားချထားတယ်ကိုရင်ရာဟုလာတပြက်သေးမြင်တာမသိမ့်ဘူးလားလို့ပြောတယ်ဟိုတက်တက်စကြင်လို့စကြင်ငါဖရသားပဲဆိုကြံတဲ့ကိုရင်တော့အောင်မမင်းငါလာပြောရတယ်ဆိုထငေါ့ပါဘူးဘယ်ငေါ့မှလဲလောက်လဲရှိမှန်ပါရှင်ဗျာတပြည့်တော့မသိလို့ပါဖရလို့ပြောရတယ်သူကနော်ဘာလို့လဲဆိုသူ့နောက်မှာချတာဟိုကသူ့စမ်းကျင်လို့လောက်တာဟို သူ့နောက်မှာချထားပြီးတော့ပါမဖျားတပြည့်တော့မမြင်လို့ပါဖျားတပြည့်တော့မသိလို့ပါဖျားတပြည့်တော့သိမ့်မှမယ်ဖျားဟောအဲ့လိုတခါတည်းပဲသူကသူ့ကိုမန်နေချဘယ်သူကပဲသူ့ကိုဘလို့ပဲပြောပြောကိုရင်ရာဟုလားသိခံတော့မယ်ငါဖျားသားတော့ဆိုမန်လည်းမရှိဘူးမာနာလည်းမရှိဘူးအဲ့ဒါသောဝသတ္တတာပြောဆိုဆုံးမရလွယ်လို့အခု ယဟန္တာကြီးဖြစ်ပြီးတော့ဟောတာဝရိတာနတ်ပြည်မှာသွားပြိနေမှာပြုတ်သွားပြီတဲ့လူပြည်တောင်ပြိနေမှာမပြုတ်ရှင်ရဟုလာတို့ကနော်ပြိနေမှာပြုတ်တော့တာဝရိတာသွားပြုတ်သွားတာတယ်နော်ဟောမထေမြတ်တီအဲ့ဒါသောဝသတ္တတာဂုံတဲ့သောဝသတ္တတာဂုံပြောဆိုဆုံးမရလွယ်တာအဲ့ဒီကိုရှိလို့ဟောကမိလာမထေကြီးတို့ကြတော့သူတော်ကောင်းတွေကဆုံးမတယ်အာသူနာနေတဲ့ယဟန်တွေကလည်းဟာသွားပြီဒီကိုယ်တော်ကြီးတော့ ဖះဟောမဟုတ်ကိုအဟုတ်လုပ်ပြီးတော့ရှောက်ဟောကုန်တော်ပြီငါတို့ကတော့သူနာမပေါင်းတော့လမ်းနေခွဲကြသွားကြအဲ့တော့သူ့ကိုယ်သူမိုက်တွင်းနဲ့ဟိုကလည်းသူ့ရဲ့အမေနဲ့သူ့ရဲ့နှမကလည်းပဲဒါငါသားဆိုတဲ့အစွဲနော်အဲ့တော့ဖះဟောကိုဖះကျွေးလို့ငါတို့ကဖះသားတော်တမိတော်တွေပဲဖះရဲ့စကားသာအမှန်လောက်ရမယ်သားပဲဖြစ်ဖြစ်ဘာပဲဖြစ်ဖြစ်မလိုက်ရဘူးဆိုတဲ့အတိလေးမရှိခဲ့ဘူးတကယ်တမ်းကမစွဲရဘူးသားလည်းမစွဲနဲ့ ဆရာလည်းမစွဲနဲ့ဖရာဟောကိုပဲယူရမယ်တဲ့တရားတော်မတို့နော်အဲ့တော့ဘယ်ဆရာတော်ဟောဟောအကုန်နားထောင်အဲ့ဒီကနေမှဖရာဟောနဲ့ညီရင်ယူဟာတပည့်တော်ကစာမမတတ်တာဖရာဟောနဲ့ညီလားမညီလားမသိဘူးမသိရင်သိတဲ့တန်ခါတွေမေးပညာတတ်တဲ့ဆရာတော်တွေမေးမေးပြီးအရှင်ဘုရားဒီမထေရတော့ဒီလိုဒီလိုဟောတာအဲ့ဒါမှန်ရလားဖေရဒီယူဆတာဆရာတော်တွေစာတတ်တဲ့ပေးတတ်တဲ့ဆရာတော်တွေ ခွဲခြားနိုင်တဲ့ဆရာတော်တွေအဲ့ဒီဆရာတော်ဒီမှာရေးဒီဟာတော့ဒီလိုရှိတယ်ဒီဟာတော့ဒီလိုရှိတယ်ပြောရင်အာတဘာရဲနဲ့မယုံနောက်တစ်ပါးထမေးအောင် အတချော့တယ်လေရံဖြီးချတာလည်းရှိသေးတယ် तू မသိဘူးပြောမှာဆိုလို့အဲ့တော့တဘာမေးလိုက်တော့ဒီဆရာပြောတာမှန်တယ်ဆိုပြီးအဲ့လိုလည်းလုပ်လို့မရဘူးအဲ့တော့ကိုကိုကို၌ကလည်းသေးသေးချာချာလေ့လာရမယ်အေးကျန်တဲ့ဆရာတော်တွေကလည်းဒါပြောတာမှန်တယ်အော်ဒါကတော့ဖះဟောလို့ပြူတာမှန်တယ်ဆိုရင်တော့အဲအဲ့ဒီအဲ့ဒီဟာကိုတော့သုံးရ မဟုတ်ရင်တော့မသုံးရဘူးဖះဟောမှမှသုံးရအဲ့ဒီလိုကိုကိုကိုလည်းဖះရွှေမျက်နာတော်ကို ကြည်ရတယ်တဲ့ပုဂ္ဂိုလ်နောက်ကိုမကြည်ရဘူးပုဂ္ဂိုလ်ဆိုတာအမှားရှိတယ်ဓမ္မကိုပဲမှီရတယ်ဖះကိုပဲမှီရတယ်ဓမ္မဆိုတာအမှားမရှိဘူးပုဂ္ဂိုလ်ကအမှားရှိတယ်အခုကောင်းနေတော်နေထပြီးတော့ဆိုရင်ဆိုတာနော်ဒါကြောင့်မို့အရင်တော့ကရုပ်အလှဆုံးနဲ့အစောဆုံးဆိုတဲ့ပုံမြင်လေးရှိတယ်လေ ယဟန်တော်လေးတစ်ပါးသူ့ရဲ့တခါလဲအဲ့ဒီမှာရုပ်ရည်လေးကြည်လင်တောက်ပါပြီးတော့နေတယ်ဟောသူ့ရုပ်ရည်လေးလှလိုက်တာအဲ့ဒီပကြီးဆရာတယောက်ကသူ့ပုံလေးဆွဲထားလောကမှာအလှဆုံးပုဂ္ဂိုလ်ကြည်လင်နေတယ်အော်နောက်ကြတော့နှစ်ပေါင်းများစွာကြာတဲ့အခါကျတော့သာသမုံဆိုးကြီးတယောက်ကို တွေ့ပြန်ဟာရုပ်ကြီးတွေကလည်းကြမ်းလိုက်တာ လောကမှာရုပ်ဆိုးဆုံးအကြံတန်းဆုံးပုံကိုရဲ့ပုံဆိုပြီးတော့နှစ်ပုံဆွဲထားလိုက်တာအဲ့ဒီနှစ်ပုံကတယောက်တည်းဖြစ်အဲ့ဒီသူတော်စင်မာဆိုတဲ့ပုံကနောက်ပိုင်းကျတော့တောက်စားမူးယူပြီးတော့မုတ်ဆိုးတန်ကလှုပ်စားတာလဲသူပဲအရင်တော့ငငယ်တော့ကသူတော်စင်လဲသူပဲအဲ့တော့ပုံကနှစ်ပုံကွဲသွားပြီအဲ့ဒါကြောင့်မို့ပုပ်ကိုကို चित्त အာနန္ဒာပုပ်ကိုကိုကိုယ်ွယ်မှုထက် နော်ဓမ္မကို ကိုးကွယ်မှုက ပို့ပြီးတော့စိတ်ချရတယ်လို့မြတ်စွာဘုရားဆုံးမနော်ပုဂ္ဂိုလ်ဆိုတာမှားတတ်နော်အဲ့ဒါကြောင့်မို့ဦးဇင်းတို့တရားဟောရင်လည်းဒါဖိတ်မှန်တကပြုတာပါဦးဇင်းတို့ဟောတယ်ပြောတဲ့အခါဒီမှာဆိုရင်လည်းပဲဒါဦးဇင်းတို့တရားတော်အရှင်ဘုရားဘယ်ဟာတော့တို့တို့အယူဆတွေတော့မတူပါဘူးဖေ။ဒါလို့တော့ထင်ပါတယ်ဖေ။ပြောဦးဇင်းတို့ကတော့ပြင်မှာဘုရားဟောအဓိကထားစေခြင်းနဲ့ဦးဇင်းတို့ကိုယ်၌ကလည်းဘုရားဟောကိုပဲအဓိကထားတယ်။အဲ့တော့ဒါတွေကတော့အခု ဖះဟောကိုဆရာတော်တွေကပြန်ပြီးပြတယ်လမ်းလိုက်ရတာမဟုတ်ဒါကတော့ဘယ်ဆရာတော်ကြီးကတော့ဒီလိုပြပါနဲ့ပြန်ထောက်ပြရတာလေကိုယ့်အကိုကထိုးထွင်းသိတာမှမဟုတ်တာကိုအဲ့တော့ဆရာသမားတွေပြလို့သားနေဦးဇင်းတို့ကပြန်ပြီးဒီတရားတွေကပြန်ပြရတယ်ပြန်ဟောရတာအဲ့ဒါကြောင့်မို့တရားဟောတရားပြတဲ့အခါကျတော့လေဆရာတော်ဘုရားတွေစောက်တွေဖတ်တရားတွေပြန်နာကိုယ်တိုင်ကြင့်ပြီးမှပြန်ပေးရတာဆိုတော့အော်ဒါကတော့ဒီဆရာတော်ရဲ့အယူဆပါပြောရတာအဓိကမိန်ကတော့ဘယ်သူဟောဟောဒီတတိပဋ္ဌာန်တရား၄ပါးဘုရားဟောကလွတ်ရင်အဲ့ဒါအမှားပဲ နော်အဲ့ဒါကြောင့်မို့ကိုကိုကိုဦးဇင်းတို့ဆုံးမခြင်းနဲ့ဇကားကအခုဒေါဝစတ္တတာဆုဆုံးမခက်တဲ့ဖြစ်တဲ့ပုံကိုမျိုးဒုပ္ပစာပုံကိုမျိုးမဖြစ်အောင်ကိုဘွားကိုစ조사ရမယ်အရှင်ရာဟုလာမထေမြတ်ကဲ့သို့ဩသူတော်ကောင်းနေဆုံးမရင်ဆုံးမတဲ့စကားကိုနာယူတယ်ကျင့်သုံးတယ်နော်မြတ်စွာဘုရားသူ့ဆုံးမတော့ကြည်ပါလားအခုရာဟုလောဝါဒတို့ဆုံးတော်မစားတော့ငါလိုဒီလောက် အဆုံးမကောင်းကြီးရတဲ့ပုဂ္ဂိုလ်ဆုံးခံစားနေဘာအကြောင်းရှိမှသူကပြန်တော့မယ်ဆိုပြီးတော့ကြောင်းပြန်ပြီးငုတ်တော့တရားထိုင်နေတာဟောတဏီကိုဆုံးတော့မစားဘူးဟောရှင်ရဟုလားအဲ့လိုယဟန်ယဟန်မျိုးကိုရင်မျိုးเนาะအဲ့ဒါဘာလဲဆုံးမလွယ်ကူတဲ့ပုဂ္ဂိုလ်ပါเนาะအဲ့တော့၅မျိုးပြီးသွားပြီเนาะနောက်6ကပါပမိတ်တတာနဲ့ကလျာဏမိတ်တတာမိတ်ဆွေယုတ်အဲ့ဒါတွေပေါင်းဖော်တဲ့ပုဂ္ဂိုလ် ကလျာဏမိတ်တတာသူတော်ကောင်းကိုပေါင်းတဲ့ပုဂ္ဂိုလ်လောကမှာတရားတော်မတို့မိတ်ဆွေရုပ်ကိုယ့်ရဲ့အပေါင်းဖော်ကကိုကျင့်သီလမရှိဘူးရုပ်လျော့တဲ့ပုဂ္ဂိုလ်ဆိုရင်မြတ်စွာဘုရားဘယ်တော့မှမပေါင်းနဲ့တယ်တပတ်ဆယ်ကြီးအရင်ပေါင်းကြည့်တယ်အဲ့ဒီပုဂ္ဂိုလ်ဟာငါထက်သီလအားဖြင့်တမာတိအားဖြင့်ပညာအားဖြင့် ငါတက်ตาသလားလို့အရင်ကြည့်တယ်ตาတယ်ဆိုရင်ပေါင်းမตาဘူးဒီပုဂ္ဂိုလ်ငါနဲ့ဓာန်းတူရှိရလားပြန်သုံးသက်ကြည့်အောင်နဲ့ဓာန်းတူလည်းမရှိဘူးဒီပုဂ္ဂိုလ်ကအကျင့်စရဏကိုယ့်အောက်ကိုယုံညနေတယ်ဆိုဘယ်တော့မှမပေါင်းနဲ့တဲ့အဲ့ပုဂ္ဂိုလ်ဖွာပြစ်တယ်အဲ့ဒါမြတ်စွာဘုရားအဆုံးအမဘာလို့လဲဆိုတော့ကိုချင်းသီလမရှိဘဲနဲ့ယုံမာတဲ့ပုဂ္ဂိုလ်ကို ပေါင်းဖော်ပြီးသူနဲ့မှီဝဲပြီးတော့ မကောင်းတဲ့မိတ်ဆွေနဲ့နေတနေ့ကိုလည်းအဲ့မကောင်းတာတွေအကုန်လုံးပါပဲအဲ့ဒါပါပမိတ်တာကိုပေါင်းလိုက်တဲ့ပုဂ္ဂိုလ်လည်းချက်ချင်းမသိဘူးတဲ့နော်မြတ်စွာဘုရားတပတ်ဆက်ရပေါင်းကြည့်ရမှာလေနဲဆုံးတပတ်ဆက်ရလောက်ပေါင်းကြည့်လိုက်တဲ့အခါသူပေါ်လာမှာတဲ့သူရဲ့ပြောမှု သူရဲ့ဆိုမှုသူရဲ့အလောက်ကိုင်းသူဟန်ဆောင်ထားတာတွေအဲသိပြီဟေ့ဆိုလို့ကတော့လူယုံမှန်မှန်သိလို့ကတော့ဘယ်တော့မှမပေါင်းနဲ့တဲ့ဒါမြတ်စွာဘုရားအဆုံးအမ ယဟန်တော်တွေလည်းဒီတိုင်းပဲတစ်ပါးနဲ့တစ်ပါးပေါင်းကြည့်တယ်သူ့ရဲ့ကိုချင်းသီလသူ့ရဲ့အကျင့်စရဏအားကောင်းသလားမကောင်းသလားသူ့ရဲ့အဟောပြောမှန်သလားမမှန်ဘူးလားပေါင်းကြည့်ပေါင်းကြည့်လို့မှမကောင်းဘူးဆိုတော့ဘယ်တော့မှမပေါင်းနဲ့တခါတည်းခွာပဲတဲ့ဒါဦးဇင်းတို့သာသနာတော်တွင်မှာ ဆုံးမထားတဲ့မြတ်စွာဘုရားအဆုံးအမအဲ့တော့တရားတော်မတွေကလည်းအခုဦးဇင်းတို့ကိုချင်းချင်းတွေပေါင်းရတယ်သင်ရတယ်ငါပေါင်းနေတဲ့ပုဂ္ဂိုလ်ကကြိတ်ကိုချင်းသီလာတွေအားကောင်းတဲ့ပုဂ္ဂိုလ်လား သူတော်ကောင်းတရားတွေကိုနာယူတဲ့ပုဂ္ဂိုလ်လားကျင့်ကြံတဲ့ပုဂ္ဂိုလ်လားဒါတွေလည်းအကုန်ကဲခတ်ရမှာနော်တချို့တလေကြတော့မသူတော်ကောင်းအောင်ဆောင်းနေရရှိသေးတယ်အာပြောလိုက်ရင်တော့တရားသူလောက်လောက်တာမရှိဘူးအပိတရင်တလွဲအဲအပိတတော်တရားကြတော့မထိုင်ရင်လို့တောင်းလို့မြောက်လို့တကယ်လို့ဆိုတဲ့အခါကျတော့ तू ကရှေ့တင်သူတော်ကောင်းအောင်ဆောင်ပြတာရှိသေးတယ်လူတွေထဲမှာလည်းမလဲလူရှိသူလူရှိရောက်ရင်တခါလဲအညိုရောင်တပတ်လေးတင်ပြီးတော့တခါတည်းတရားလေးရှိရအောင်ဆောင် ရက်လွှာလေးချာပြီးတော့တခါတည်းမခုတ်တတ်တဲ့ကြောင်လေးလိုနဲ့อืมနောက်ကြရင်တော့ထင်ရလေခွလောက်တာဒါရဟန်းတော်တွေထဲမှာလည်းဒီတိုင်းပဲရှိတာပဲချော်လေဆိုဟာလူရှိကြတော့တခါတည်းမျက်လုံးကိုမဖွင့်ညံဘူးတခါတည်းကြွားတယ်လှမ်းတယ်မှားနောက်ကိုယ်ရာကြတော့မှလောက်တာတွေလည်းရှိတာပဲဒါလူရောယဟန်ရောအဲ့တော့သူတို့ကိုသိဖို့ဆိုတာကဘာလို့မှသိမှာလဲပေါင်းကြည့်မှသိမှာတဲ့စောင့်ကြည့်ရ ပေါင်းကြည့်ရပေါင်းကြည့်လိုက်စောင့်စောင့်ကြည့်လိုက်ရင် တနေ့သူ့ရဲ့ဗီဇပေါ်လာလို့ဒီနေ့မကောင်းမှုလို့ထင်ရင်အဲ့ဒီပုံကိုနော်မလွှဲသာလို့သွားရင်လာရင်အတူတူနေရတော့တောင်မှ ကိုပေါင်းတော့လဲစိတ်မပေါင်းတော့နဲ့မလွှဲသာလို့နေရရင်တော့လွှဲသာလို့ကတော့တခါတော့ပေါင်းကိုမပေါင်းတော့နဲ့ဘာလို့လဲဆိုရင်ပါပ ပုံကိုနဲ့ယုံမာတဲ့ပုံကိုနဲ့ပေါင်းရင်ကိုယ်လည်းယုံမာတဲ့စင်ရဲနဲ့ရောက်သွားမှာပဲဒါလောကထုံးတာပဲဘာလို့လဲဆိုတော့မကောင်းတာတွေ तू ကပြောမယ်မကောင်းတာတွေလုပ်မယ်မကောင်းတာတွေကြားမယ်အဲ့တော့ဘာဖြစ်လဲကိုကိုထိုက်ကလည်းမကောင်းတာတွေပြောကျင်လာဒါဝါသနာဘီဇနော်ဦးဇနုံငယ်တုန်းကမိတ်ဆွေယဟန်ကိုရင်တပါးတော်တော်အဆက်တန်တောင်ရုတ်ခံတော်နေတော့ဦးဇနုံကနှုတ်မှာဦးဇနုံဆရာသမားအဲ့လိုဆက်ရတယ်ဆိုရတယ်ဆိုမရှိဘူးအရန်ဆရာသမားတွေက ဒီနှုတ်ကိုဟောဖြစ်အောင်အဲ့လိုကြမ်းကြမ်းထန်းထန်းရိုင်းဆိုင်တိုင်းတစ်ပါးနဲ့တစ်ပါးမပြောရဘူးကိုရင်တော့မှအချင်းချင်းကိုထက်တဝါကြီးလို့ရှိရင်ထိုင်းရှိခိုးရတာတခါတလေပွဲမြန်ဆောင်လို့ရှိရင်တခါတော့ခါးတွေညောင်းနေအောင်ရှိခိုးရတာဘာလို့လဲဆိုတော့ဦးစင်းတွေကလည်းအများကြီးတွေ့တဲ့ဦးစင်းထိုင်းရှိခိုးရသေးတယ်ကိုရင်ကလည်းကိုထက်ဝါကြီးတဲ့ကိုရင်အကုန်ဝေါ်ချရတာလေအကုန်ဝေါ်ချရတာစကားပြောရင်လည်းအရှင်ဘုရားတပည့်တော်နဲ့ပြောတော့ဘုံတော်ပြုတ်ကံနဲ့စာတင်ပို့လိုက်တဲ့အခါကျတော့အဲ့ဒါအဲ့ဒီ တပားကအခုတော့ကိုဗစ်နဲ့ပြန်တော်မူသွားချပါပြီသူကနှုတ်ကြမ်းလိုက်တာဆဲဆိုးနောက်ကြတော့ကိုခဏခဏပြန်ဆက်ခံပါများတော့တခါကြတော့ကိုကလည်းမခံကျင်တော့ပြန်ဆဲတော့ဟာကိုပါဇက်ကိုပြန်ပိတ်တော်ပြီးတော်ပြီးတော်ပြီးတော်ပြီးငါနဲ့မှားလိုက်တာငါတခါမှဒီလိုအဆဲဆိုမလုပ်ဘူးငါမခံကျင်လို့ပြန်ဆဲမိတာဆိုပြီးတော့ဖြစ်တော့နောက်တော့အပေါင်းဖော်ကိုခွာရတာခွာရတာဘာလို့လဲဆိုတော့ तू ကဒီအကျင့်စရိုက်တွေရှိတော့ဘေးကလူတွေလည်းဓာတ်တွေကူးလာတာ နော်ဒါကြောင့်မို့မြတ်စွာဘုရားကရုပ်မာတဲ့ပုံကိုယ်တွေနဲ့မပေါင်းနဲ့သူတို့နဲ့ပေါင်းရင်ဘာမှကောင်းကျိုးမရဘူးဒီဘဝမှာလည်းမကောင်းတဲ့သတင်းကြော်တော်ခြင်းမကောင်းတာတွေဖြစ်မကောင်းတာတွေလောက်ပြီးတော့မကောင်းသတင်းတွေကြော်ကြပြီးတော့သေတော့လည်းအပယ်သွားမှာရုပ်မာတဲ့မိတ်ဆွေတွေရုပ်မာတဲ့ပုံကိုယ်တွေနော်ကိုယ့်ရဲ့ပဝန်းကျင်ကြီးမှာအဲ့ဓာတွေနဲ့မပေါင်းနဲ့ လူယုံမားရဲ့လက္ခဏာဆိုတာဘာလဲမကောင်းနာကိုပြောတယ်မကောင်းနာကိုကြံတယ်မကောင်းနာကိုလှုပ်တယ်ကာယကံအဖြစ်လည်းမကောင်းနာကိုလှုပ်တယ်ဝစီကံအဖြစ်လည်းမကောင်းနာကိုပြောတယ်မနောကံအဖြစ်လည်းမကောင်းနာကိုကြံတယ်သူတော်ဘာပျက်စီးရပျက်စီးကြောင်းငါဒါလှုပ်လိုက်လို့ဒီပုဂ္ဂိုလ်နာမည်ပြတ်သွားမယ်လှုပ်မယ်ဆိုရင်အဲ့ဒါသူတော်ကောင်းမဟုတ် ငါဒီစာရေးလိုက်လို့ငါဒီအပြောပြောလိုက်လို့အခြားလူတယောက်ကိုဒုက္ခဖြစ်သွားအောင်လုပ်ပြီဆိုရင်အဲ့ဒါသူတော်ကောင်းမဟုတ်ဘူးသူတော်ကောင်းဒီဘယ်တော့မှမလုပ်ဘူးသူတော်ကောင်းဆိုတာသူတော်မှကိုကောင်းတာမဟုတ်ဘူးသူတော်တော်မတော်တော်ကိုယ့်ဘက်ကကောင်းအောင်နေမှသူတော်ကောင်းသူကသူဘလောက်ပဲလှုပ်လို့နေနေကိုယ့်ဘက်ကလက်တုံပြန်ခြင်းမရှိဘူးသူ့ဘက်ကဘလို့နာမည်ဖြက်ဖြက်သူ့ဘက်ကဘလောက်တိုက်တိုက် ကိုယ့်ဘက်ကလက်တုံပြန်ပြီးတော့သူတော်ကအပြက်ကိုတခါတည်းငါချလိုက်မှကွာဆိုပြီးတော့လုံးလေမရှိဘူးသူတော်ကောင်းဆိုတာသိခံတယ်လုံးလုံးလုံးကြိုက်တယ်လို့လို့အဲ့သိခံရင်သိခံရင်နဲ့အဲ့ဒီသူ့ပေါ်မိုက်တဲ့လူတွေရုံမာတဲ့လူတွေရိုင်းဆိုင်တဲ့လူတွေအဲ့ဒါတဖြည်းဖြည်းနဲ့နာမည်တွေပြက်ဂုံတွေပြက်အဲ့ဒါမကောင်းသတင်းတွေကြော်သွားပြီသူ့အတူပဲကြောက်တဲ့အတွက်သူကြာသွားအဲ့ပုံကိုလုံးလို့မဟုတ်သူ့ရဲ့အာကုသိုလ်ကသူ့ကိုနှိပ်စက်တာဒါကြောင့်မို့လူမိုက်ကိုနိုင်တာပေါ့အာကုသိုလ်ပဲရှိတယ် မိုက်သူဘလောက်မိုက်မဲ့သူနိုင်တာအာကုသူကတနေ့သူနှိပ်ဆက်မှာနော်သူများတွေပေါ်ဂုံတရင်နဲ့ပြောင်းလို့တိုက်ခိုက်လို့အဲ့ဒီပုံကောလုံးလုံးအဲ့ဒီပုံကောရဲ့ကျင့်နေတဲ့သီလသမာဓိစွမ်းအားကြီးရင်ကြီးတော့အဲ့ပုံကောလှိမ့်ခါရတာပဲအဲ့ဒါနော်ရောက်မို့လူမိုက်တွေနဲ့ပေါင်းသွားဖြင့်အကျိုးမရှိဘူးလူမိုက်ကိုဘယ်လိုသိရမှာတော့သူ့ရဲ့အပြောဆိုတွေကြည့်ပါတဲ့သူ့ရဲ့အကြံစီတွေကိုကြည့်ပါ သူ့ရဲ့အလောက်ကင်တွေကြည့်ပါတဲ့အဲ့ဒါဆိုရင်လူမိုက်လို့သိပြီဆိုရင် အဲ့ဒီပါပမိတ်တိုက်တာမိတ်တတာဆိုတဲ့လူယုံမာနဲ့ဘယ်တော့မှမပေါင်းလေနဲ့ဘယ်တော့မှမပေါင်းလေနဲ့ကလျာဏမိတ်တတာတဲ့သူတော်ကောင်းတဲ့သူတော်ကောင်းကဘယ်လိုပုံကမျိုးလဲဆိုတော့သူကကောင်းတဲ့စကားပဲပြောတယ်ကောင်းတာပဲကြံတယ်ကောင်းတာပဲလုပ်တယ်သူတစ်ပါးတွေကကိုယ့်ပေါ်ဘလောက်ပဲလှုပ်လို့နေနေအဲ့ဒီသူတော်ကောင်းကသူအတိခံနေတာ နော်တုံ့ပြန်ခြင်းနဲ့မလုပ်ဘူးသိခံတယ်သိခံတယ်သိခံတယ်သူတော်ကောင်းဆိုတာနော်ကဲဘာနဲ့လုပ်လဲငါဝတ်ကြွေးရှိလို့ပါကွာဝတ်ကြွေးလို့ရှိလို့ခံရတာလောက်ကြပဲစီပါလောက်ကြပဲစီပါပြန်ပြီးတော့မလောက်ချင်ကိုသားတယ်ကိုနိုင်တယ်အခွင့်ရေးရတယ်လက်စားမချေခြင်းငါဒီအချိန်ငါနိုင်လို့ငါထပြီးတော့သူ့ကိုလောက်ပြလိုက်မယ်ဆိုတာမျိုးသူတော်ကောင်းဘယ်တော့မှမလုပ်ဘူးသူတော်ကောင်းပုံကိုယ်တည်သူတစ်ပါးပျက်စီးရပျက်စီးကြောင်း ဘယ်သောခါမှမပြောပါအဲ့ဒါသူတော်ကောင်းနော်သူတော်ကောင်းဒီငါပြောလိုက်လို့ဒီပုဂ္ဂိုလ်တယောက်ဘဝကိုပြတ်သွားမယ်ဟာမျိုးသူတော်ကောင်းကနာမပြတ်သွားလို့ပြောရုံထုံးတာလုံရုံထုံးတာမရှိဘူးသူတော်ကောင်းကသူဟာသူဘလောက်ပဲသူ့ကိုတိုက်လို့နေနေဘလောက်ပဲခိုက်လို့နေနေသူတော်ကောင်းကတိခဏနဲ့တိခဏနဲ့တိခဏနဲ့သူကတိခဏတာကောင်းတာတွေပဲလုပ်နေတယ်သူများတွေကအများများတိုက်လေသူကကုသိုလ်များများရအောင်လုပ်လေလုပ်နေတာ အဲ့ဒါသူတော်ကောင်းအဲ့ဒီသူတော်ကောင်းတွေကို ပေါင်းဖော်ရလို့ရှိရင်တကိနေဝမဟာရာဇတပိဟောတိတမဂမောဒါနံပါလေတိသင်္ကတိနာတပိဘုသင်္ကမောတပိဒေဝတမတိထတပိကုတ်ပိထတန်တဝံတတံတတ္ထမမင်းညာယတေယောဟောတိနပါပိယောသူတော်ကောင်းနေနဲ့ဒီချိန်လေးပေါင်းဖော်သားမှာဒီချိန်လေးပေါင်းဖော်ခွင့်ရရင် ချမ်းသာတွေအကုန်ရတော့တာပဲတတံတရာလုံးချမ်းသာသူတော်ကောင်းနေနဲ့တာပေါင်းဖော်ပြီးတော့နေသားမှာသူတော်ကောင်းနေနဲ့တာအဆုံးအမတွေကိုယူပြီးတော့နေပါတဲ့နော်သူတော်ကောင်းနေအဆုံးအမကိုယူသူတော်ကောင်းနေနဲ့ပေါင်းနော်အဲ့ဒီလိုသူတော်ကောင်းနေနဲ့ပေါင်းပြီးတော့နေရတဲ့ပုဂ္ဂိုလ်ဒီတစ်ကြိမ်လေသူတော်ကောင်းနဲ့တွေ့စောတော့တခိုးဓမြတွေကြည်လေသူတော်ကောင်းနဲ့တစ်ကြိမ်လေးတွေ့လိုက်တာဒီရဟန်းတော်ဒီဟူသောသူတော်ကောင်းက မင်းတို့သီလမြဲအောင်နေကိုယ်စိတ်ကိုဆုံးမဘယ်အကြောင်းနဲ့မှမင်းတို့သူတော်ကိုမတတ်ဖြစ်အောင်ဘယ်အကြောင်းနဲ့မှသူမခေါ်ဖြစ်အောင်ကိုကိုကိုသီလအောင်မြဲအောင်နေပါဆိုတော့ဟိုကရွာတခါတည်းအင်အားနဲ့လူတွေအကုန်လိုက်လာပြီးတော့သူတို့ဖန်စီပြီးတော့ပြန်ပြီးခုခံပြီးတော့တယောက်သေးသေးငါတယောက်သေးသူတယောက်သေးအောင်လုပ်မယ်ဆိုရဲစိတ်မရှိတော့တတ်ကြပါတော့ဟောဘာလို့လဲသီလမကြိုးခြင်းလို့ အသက်ကိုပဲအသေးခံပြီးတော့သီလာမကြိုးကျင်တော့အသက်ကိုသေခံပြီးအသက်ခံပြီးတော့သူနေလိုက်သည့်အတွက်သီလာကိုဆောက်တည်ပြီးတော့အဲ့ဒီအချိန်မှာတရားတွေကိုပွားနေလိုက်တဲ့အတွက်တသက်လုံးတခုံတမ်းမြလောက်ခဲ့တဲ့ပုံကိုကြီးတွေဟာဖရာတဆူကြကတ္တဗဖရာနဲ့ဂေါရမဖရာဒီဖရာနဲ့ဆူရဲ့ကြားမှာအဲ့ဒီကတ္တဗဖရာကနေဂေါရမဖရာပွင့်သည့်တိုင်အောင် အဲ့ဒီကာလာကြီးတစ်ခုလုံးမှာနတ်ပြည်ကိုနေရတယ်တဲ့အဲ့ဒါတပ္ပိဒေဝသမာတိထသူတော်ကောင်းတွေနဲ့ပေါင်းလိုက်လို့တဲ့သူတော်ကောင်းနဲ့အဲ့ဒါဒီကြိမ်လေးပေါင်းဝင်ရလိုက်လို့အကောင်းဆုံးအကျိုးကြီးရသွားတာဟောကြည်သံဘိက္ခုဒီမာတွေဝတ်သူ့ရဲ့မောင်သူ့ရဲ့သားဒီရုပ်ရုပ်မာမာပါပမိတ်တတာကြီးဖြစ်နေတာရုပ်မာတဲ့မိတ်ချွေမှမသိဘူးငါသားပဲငါ အကိုပဲဆိုတဲ့အစွဲကြီးနဲ့အဲ့ဒီမှာသွားပြီးတော့ပေါင်းမိလိုက်လို့ဖရာနှစုဂျာကာလမှာအခုငရဲအခုလည်းမလွတ်သေးဘူးဘလောက်ကြောက်စရာကောင်းလဲမိကောင်းဆွေကောင်းကို ပေါင်းဖို့ရသော်ဖရာဆုံးမအကြောင်းမို့အဲ့ဒီကလျာဏမိတ်တတာဆိုတဲ့မိကောင်းဆွေကောင်းနေပေါင်းခွင့်ရတယ်ဆိုရင် ခြေသားတို့တကြိမ်တစ်ခါပေါင်းစုံရတယ်ဆိုရင်လည်းပဲတတန်တရာလုံးချမ်းသာတယ်မိတ်ဆွေတွေရုံမာတဲ့ပုံကိုယ်တွေနဲ့ တတလုံးပေါင်းလည်းပဲတတလုံးဂုံတိတ်ခါကြခြင်းမကောင်းတာဖြစ်ခြင်း သေတော့အပယ်လာခြင်းသာဖြင့်ရမယ်ဒါကြောင့်မို့ကလျာဏမိတ်တတာ သူတော်ကောင်းနေနဲ့ဒါပေါင်းပြီးတော့နေပါ သူတော်ကောင်းဆိုရဲ့ဆိုတာလဲဘလို့လဲသူတော်ကောင်းလားမကောင်းလားလဲသိဘူးလေလောကကြီးကတချို့တလေကြတော့အပြောချိုလိုက်တာဟာဖုံဖုံဖျားဘလို့ညာလို့ အပြောလေးကတော့ခြုံလိုက်တာဟာနောက်ကကျတော့တမျိုးကောက်တာဩလောကဒါလည်းရှိပါလားနော်လောကဒါလည်းရှိပါလားဩမျိုးစုံတွေ့ရရှေ့မှာကျတော့ဟာအပြောလေးခြုံပြီးတော့တမျိုးနောက်မှာကျတော့တမျိုးဟာရှေ့မှာကျတော့ခြုံလေးအပြောတော့ကြမ်းတယ်အာစိတ်ထားတကယ်နှုညံ့တိုင်းလည်းတွေ့ရအပြောတွေခြုံပြီးတော့ကောက်ကြတာတွေလည်းတွေ့ရတယ်၊ကြွေကြတာတွေလည်းတွေ့ရဩလောကကြီးဟာဒါသဘာဝတရားပဲသဘာဝတရားပဲဒါဥစဉ်က ဘဝကြီးမှာဘဝရဲ့လောကရပညာတွေကိုဦးဇင်းတို့သင်ယူရသင်ယူရဘဝကြီးမှာဖြတ်တန်းရတဲ့အခါကျတော့ဘုရားနေ့ကတခါလေးတယောက်ကရှောက်တယ်။အော်ဦးဇင်းကသဘာဝတရားတွေအကြောင်းပြောတော့ဖုံဖုံကလူလောက လူတွေထက်တောင် လောကကြီးကြောင့်ပိုသိတယ်နော်တဲ့။ငါဖြတ်တန်းခဲ့ရတဲ့ဘဝကြီးကအနိတ်ကြတက်မြင့်နေများတယ်လေကွာတဲ့။နေရာအနှံ့ကဘာအနှံ့ကိုမြောင်များစွာသွားခဲ့တယ် အစင်တန်းရှိတဲ့လူတွေရောနှိမ့်တဲ့လူတွေရောအလယ်လတ်လူတွေရောလူမျိုးစုံကိုငါပေါင်းခဲ့တာ။အိုးငါငယ်ငယ်တုန်းက ကြည့်ခဲ့ရတယ်ကလေးဘဝတုန်းကကြည့်ခဲ့ရတယ်ဟိုဦးဇင်းတို့ဇာကားလေးတစ်ခုရှိသေးတယ်အဲ့ဒါလေးကကလေးပေါက်စာလေးဘဝတော့ဆွဲပညာပေးဇာကားလေးအဲ့ဒီပညာပေးဇာကားလေးအဲ့ဒီမှာဘာဖြစ်လဲဆိုတော့ဦးဇင်းဒါဟိုတနေ့ကသူ့ကိုပြောပြတာလေးပါနော်လောကရဲ့အကြောင်းကို အဲ့ဒီမှာ ရှင်မင်းကြီးကကျမ်းမာကြီးမကောင်းဘယ်ဆင်းနဲ့မှ ကုလို့မရကုလို့မရတဲ့အခါကျတော့တရောင်းသားသွားကုတယ်သွားကုတဲ့အခါကျတော့ဆဲကုပြီးတော့ရသွားတဲ့အခါကျတော့ရှင်မင်းကပြောတယ်သင်လိုတဲ့ဆုတောင်းပါလိုတဲ့ဆိုရှင်မင်းကြီးမလိုချင်ပါဘူးမလိုချင်ပါဘူးဆိုတဲ့အခါကျတော့ဟုတ်ပါဘူးတဲ့မင်းတောင်းပါတဲ့ ိုကလည်းနှစ်ခါသုံးခါတောင်းခိုင်းတော့ရှင်မင်းကြီးတဲ့အရှင်မင်းကြီးသမီးလိုချင်တယ်လို့ပြောတာမင်းရာရာစတာငါသမီးတောင်းရတာဆိုရှင်မင်းကဓာနဲ့ထကုန်မလို့ဟောဗျာရှင်မင်းကြီးပဲမလိုချင်ပါဘူးလို့ပြောရတဲ့ခဏနာတောင်းခိုင်းလို့တောင်းတာလေဆိုတော့အဲ့ဒါနဲ့ငါကတိငါမဖြစ်တော့ဘူးကဲသမီးလိုက်တော့ဆိုပြီးတော့သူ့သမီးကိုတရောင်းသားနောက်ထည့်ပေးလိုက်တာတရောင်းသားမရဖြစ်သွားတော့ရှင်မင်းရဲ့သမီးလည်းတရောင်းသားမရဖြစ်သွားတာပေါ့အဲ့ဒီမှာသားလေးတယောက်ရအဲ့ဒီသားလေးကို ပညာသင်လွတ်တော့မယ်ဒီတိုင်းငါတို့နဲ့ထားလို့မရဘူးမေရလည်းသားမခွဲခြင်းအဲ့တော့မခွဲခြင်းတော့ဒီသားလေးကိုမလွတ်ခြင်းအဲ့တော့သားပြောတယ်အမေသားကြီးရင်အဖေလို့တရောင်းသားကြီးဖြစ်စေခြင်းလို့လားအာမဖြစ်ခြင်းမဖြစ်မဖြစ်ခြင်းသားကိုလွတ်ပါသွားမယ်ဆိုပြီးတော့အဲ့ဒါနဲ့သူ့မိကငိုယိုပြီးသူသားလွတ်လိုက်တော့တခါတည်းအဲ့မှာတုံးတိုက်ပြီးပြက်လဲတော့နင်လားဟဲ့လောကရန်ဆိုပြီးတော့တုံးခြေထောက်နဲ့ကန်ပြီးတော့ခွက်တလုံးဆွဲတောက်မွေးတစ်ချောင်းနဲ့ ခွေးမောင်းတုံးနဲ့ခွက်တလုံးနဲ့ထွက်သွားပြီးလောကရပညာတွေလှည့်လည်ပြီးတော့လောကကြီးတဲ့သင်ယူရတလောကလုံးမှာသင်ယူပြီးတော့နေရင်းနဲ့ဒီနေ့ကျတော့အဲ့ဒီမှာကိုပြည့်လေးတစ်ခုပေါ်မှာ तू ကထိုင်းနေတော့ဟိုကရှင်မရဲ့ရဲ့သားကအိုးဟွာကနေပြီးတော့ပညာသင်ပြန်လာပြန်လာတဲ့အခါကျတော့အဲ့နာမှာသူတို့နှစ်ယောက်အခြေတင်စကားများတာပေါ့အချင်းချုပ်ပြောရရင်တော့စကားများတော့တယောက်နဲ့တယောက်ဖိုက်တင်ချတော့အဲ့ဒီသောသဝတရောင်းသားမနိုင်ဘူး ဟာမင်းကဘယ်ကနေသင်တာတော့ငါလိုတက္ကသိုလ်ကပညာသင် ပြန်လာတဲ့အထာဒတအတတ်တွေတတ်တဲ့ပုဂ္ဂိုလ်တော်မှာမင်းနိုင်အောင်လုပ်နိုင်တာသင်မင်းသားတဲ့ကျွန်ုပ်ဟာလောကကြီးက သင်ရတာပါတဲ့လောကကြီးကကျွန်ုပ်ကိုသင်ပြအသင်မင်းသားတို့လိုငွေကြေးမရှိတော့မပြည့်စုံတော့လောကဒီပညာတွေကိုတက်ကသီလာမှာမသင်နိုင်လို့လောကကြီးတွေကသင်ရတာပါဟာအဲ့မှာနှစ်ယောက်သားမိတ်ဆွေဖြစ်သွား အဲ့ဒီအချိန်မှာပဲသူ့ရဲ့မင်းသားရဲ့ညီတော်ကသူ့ရဲ့တတ်တော်တွေနဲ့ရောက်လာဟာကိုကြီးရာဝမ်းသာလိုက်တာအကိုကြီးလာမယ်ဆိုတာသိလို့ဒီလမ်းကနေလာပြီးကြိုးနေတာအကိုကြီးကဟောဒီမှာထမင်းပွဲဟာကြက်ကြော်မှကျွန်တော်ကိုယ်တိုင်ကြော်ထားတာဗျာကျွန်တော်ကိုယ်တိုင်ကြော်ထားတဲ့ကြက်ကြော်အကိုကြီးဝဝစားသမ်းပါဆိုပြီးတော့ဟာညီလေးကဝမ်းသာလိုက်တာငါလည်းဗိုက်စာနဲ့စားမယ်ကွာဆိုပြီးတခါတည်းကြက်ကြော်ကင်ပြီးကြိုက်မယ်လို့တော့ အဲ့စောစောကတရောင်းသားကတောင်မွေးနဲ့လှန်ထောက်လိုက်တယ်အရှင်မင်းသားမစားပါနဲ့ဟာဘာဖြစ်လို့လဲမစားနဲ့အရှင်မင်းသားအရှင်မင်းသားစားမယ်အောင်အရှင်မင်းသားညီကိုကြွေးလိုက်ပါသူ့အရင်ကြွေးတယ်အဲ့နဲ့ဘာဖြစ်လို့လဲဩအရင်သာကြွေးသားမှာကဲငါဒီအဲ့ဒါဆိုမင်းအရင်စားမင်းသားအိမ်မှာငါစားမယ်ဆိုတော့ညီကအဲ့မှာမစားတော့ဘူးကဲဓာနထခုတ်กว่าဆိုခုတ်ခိုင်းရော ခုတ်ခိုင်းတဲ့အခါကျတော့သူတို့နှစ်ယောက်ခုခံပြီးတော့အဲ့ဒီမှာနိုင်သွားတော့ သူ့ညီကိုတတ်မယ်လို့တော့ရှင်မင်းသားတဲ့မတတ်ပါနဲ့မကောင်းလို့တတ်မယ်ဆိုရင်လောကလူတယောက်မှကြမ်းမှာမဟုတ်ဘူးတဲ့သူပြောတဲ့စကားလေးကနော်တော်တော်ပညာပါမကောင်းလို့တတ်မယ်ဆိုရင်အရှင်မင်းသားလောကမှာလူတယောက်မှကြမ်းမှာမဟုတ်ဘူးတဲ့မတတ်ပါနဲ့ခွင့်လွတ်လိုက်ပါ ခွင့်လွတ်ပြီးတော့အသင်ဟာဘလို့လို့သိတာလဲအဲ့ဒီထဲမှာအစိတ်ခတ်တာအရှင်မင်းသားအဲ့ဒါမြေကြီးထဲမှာမြုပ်ပြလိုက်ပါတဲ့အဲ့ဒါတောင်းတောကောင်နေလဲမဆောင် ယ်သူမှမစားပါနဲ့အဲ့ကြောင့်ဩမိုက်လိုက်တာတူတုံစင်ညီကိုရင်းဖြစ်ပါတော့လည်းပဲမိုက်မိုက်ရိုင်းရိုင်းနဲ့ငါဘောတတ်ဖို့ကြံတာကိုဆိုပြီးတော့အဲ့ဒီကနေအဲ့ဒီစောစောကတရောင်းသားဆိုပေမဲ့မင်းဟာအမေဘက်ကမြင့်မြတ်တယ်အဖေဘက်ကယုံညံ့အဲ့ဒါငါရဲ့စစ်သူကြီးခန့်မယ်ဆိုသူ့ကိုစစ်သူကြီးခန့်သူကရှင်မြန်လောက်ပြီးတော့လောကကြီးအကြောင်းကိုသိခြင်းလို့လှဲ့လှယ်ပြီးလေ့လာတာအယူရောင်ဆောင်ပြီးတော့ သူချစ်ခဲ့ပါတယ်ဆိုတော့သူ့ရဲ့ချစ်သူထံသွားတာအယူရောင်ဆောင်သွားတော့ချစ်သူကဘယ်ချစ်တော်မှလဲတခါတည်းတတ်စေဆိုပြီးတော့အမိတ်ပေးပြီးတော့တုတ်တန်ထုတ်တာခိုင်းတာအဲ့ဒီမှာနေကြံတဲ့လူကကဲထုတ်သူ့ရဲ့မောင်တွေသည်သွားတယ်နှမတွေသည်သွားတယ်ညီတွေသည်သွားတယ်အကိုတွေသည်သွားတယ်ညီကိုတွေဆွေမျိုးတွေတော်ပါတယ်ဆိုတော့မိတ်ဆွေနိုင်ငံတွေအရင်တော့ကဟာတွေအကုန်လုံးကဟာသူ့ပေါ်မှာရက်ဆက်တဲ့လူကရက်ဆက်ကြတချို့တလေကသူ့ပေါ်ကဲထုတ်ကြ ဘာကျေးဇူးမှမရှိတဲ့ပုံကိုယ်တွေအသက်တွေကယ်ပေးချတခါတည်းလောက်ကြတော့လောကအတင်လောကအတင်လောကကိုကျွန်ုပ်သိရပါပြီဆိုပြီးတော့အသူကြွေးကြော်ကြွေးကြော်ပြီးတော့နိုင်ငံအနှံ့ကိုသွားပြီးတော့အဲ့ဒီမှာ သူဟိုစံတက်တာနောက်ဆုံးကြတော့မှသူ့ရဲ့အဲစစ်သူကြီးကိုပေးပြီးတော့အဲ့နိုင်ငံကြီးအကုန်သိမ့်ခိုင်းလိုက်အကုန်လိုက်သိမ့်ပြီးတော့အကုန်ဖမ်းပြီးတော့အဲ့ဒီမှာသူ့ရဲ့မှတ်တမ်းကြီးကိုသူကပြတယ် လောကတဲ့လောကကြီးမှာကြည်စံအမျိုးနှိမ့်တယ်ဒီစစ်သူကြီးဟာ သူ့ကို တိုင်းပြည်ကြီးကိုအပ်ပေးထားခဲ့တယ်အာနာမသိမ့်ဘူးနော်အမျိုးညံ့တယ်ဆိုပေမဲ့လည်းစိတ်ထားကောင်းမွန်တဲ့အဲ့လိုပုံကိုယ်တွေရှိတယ်လို့နော်တဝူတုံစင်မောင်နှမအရင်နေကိုယ့်ကို အင်မတန်ချစ်ပါတယ်ဆိုတဲ့ပုံကိုယ်တွေဟာလည်းပဲတကယ်တမ်းကြတော့ တကယ်အချင်းစစ်မှမဟုတ်ဖဲနဲ့အခုအယူကြီးနဲ့လာလဲလာရောတခါတည်းမြေမြုပ်တတ်ခိုင်းတာနဲ့လူတွေတတ်ခိုင်းတာနဲ့အစိတ်ကျွေးခိုင်းတာနဲ့မျိုးစုံသူ့ကိုလှုပ်ပြီးတော့တတ်တယ်ကြံတဲ့ပုံကိုယ်တွေကအဲ့ဓာတွေကိုတခါတည်းသိလို့ကဲထုတ်ကြတာဒီပုံကိုယ်ကတော့သူ့ကိုကဲကြတဲ့ပုံကိုယ်တွေဒီပုံကိုယ်ကတော့အဟွာလှုပ်တဲ့ပုံကိုယ်တွေဆိုပြီးတော့အဲ့မှာလှုပ်ပြီးတော့မှတတ်ချင်လို့မဟုတ်ပါဘူးတဲ့အာလုံးကိုလောကကြီးအကြောင်းသိချင်လို့ပါ ဆိုပြီးတော့မှအဲ့ဒီမှာအကုန်လုံးကိုပြန်လွှတ်တယ်ငယ်ငယ်လေးတုန်းကအဖြူမဲ့ဇာကကကလေးဘွားတုန်းကအဲ့ဒါလေးကြည့်ရဦးသိစိတ်ကအဲ့ဒါလေးကိုစွဲနေဘဝလောကရန်ဘဝတရားတွေအဲ့ဒါကြောင့်မို့အခုဘဝကြီးမှာလမ်းလျှောက်ရတဲ့အခါကျတော့လူယုံမာတွေနဲ့လည်းတွေ့တယ်သူတော်ကောင်းနေနဲ့လည်းတွေ့တယ်အာရှေ့မာတွေအပြောတွေချိုပြီးတော့မှနောက်ကနေမှကောက်ကြည့်ကြတဲ့ပုံကိုယ်တွေယုံမာကြတဲ့ပုံကိုယ်တွေလည်းမြောင်များစွာကိုတွေ့ရတယ်လောကရန်တွေ့ရတဲ့အချိန်မှာ တမျိုး ကောင်းနေတဲ့အချိန်မှာတမျိုးကိုကောင်းစားနေတဲ့အချိန်အဆင်ပြေနေတဲ့အချိန်ကျတော့လေဟာဖုံဖုံဖះဆရာတော်ဖះပေါ့ဟာကိုကံစားတာနေတဲ့အချိန်ကျတော့လိမ့်ချကြပြန်တာပေါ့အဲ့တော့ဘဝတွေဟာတက်လိုက်ကြလိုက်တက်လိုက်ကြလိုက်အတက်အကျအနှိမ့်မြင့်နေနဲ့အဲ့တော့ငါဟာမြေရည်ချင်းကြီးကိုတောင်ကမူထိတ်ကနေစီးကြည့်နေသလိုပဲငါကြည့်နေတာလို့လောကကြီးကိုတဘာဝတရားကြီးတွေကြည့်ပြီးဘု து ပေါ်မှာလည်းအပြစ်မမြင်ဘူး အော်လောကဆိုတာဒီလိုပါလားနှိမ့်ကြီးတခါမြင့်ကြီးတလဲနဲ့ကိုနှိမ့်ရင်ကြောလဲနှိမ့်တဲ့အချိန်ကျတော့ဝိုင်းဖိကြတယ်ချုပ်ကြတယ်အာမြင့်တဲ့အချိန်ကျတော့လဲဖားကြတယ်ရားကြတယ်ဆိုတာလောကဆိုတာဒါသဘာဝတရားတွေဆိုတော့ဥစဉ်ကဟိုတနေ့ကတခါလေးတယောက်ဥစဉ်ကိုလာပြီးတော့အဲ့ဒါနဲ့အဲဘုံဘုံဖျားခဏလေးဝှဖြည့်ခြင်းလို့ဥစဉ်ပုံမှန်အဲ့ဒါမျိုးလုပ်လို့မရှိပါဘူးကိုယ့်အကူဒီတိုင်းပဲနေတာအဲ့ဒါနဲ့ကုသိုလ်လေးလိုချင်လို့ပါဖျားနဲ့ဆိုလို့ တဘာဝတရားကိုဦးဇင်းသူဟောတာပါသူတရားအဲ့ဟိုလုံနေနေလောကရဲ့တဘာဝတွေဆိုတာဒါတွေရှိတယ်ဒါတွေရှိတယ်လောကကြီးဆိုတာငငယ်တုန်းကအဲ့ဖြူမဲ့ဇာကားလေးနာမည်တောင်းမမှတ်မိပါဘူးအဲ့ဒါအဲ့အဲ့ဒါလေးကိုအဲ့လိုလေးဒါပေမဲ့စိတ်ကစွဲလာတာအဲ့ဒါအဲ့ဒါလေးကိုအဲဒီလိုလေးတွေဘဝတွေဟာဒီလိုရှိတယ်ဆိုအဲ့တော့ဦးဇင်းတို့တွေမှာ မိတ်ဆွေကောင်းနေနဲ့ပေါင်းဖို့အဲမိတ်ဆွေရုပ်တွေနဲ့ အဲမပေါင်းဖို့ဒါဘယ်လိုလုပ်ရမလဲပေါင်းကြည့်မှသိမှာပေါ့မပေါင်းနိုင်ဘဲနဲ့ကတော့ဘယ်တင်သိပြီဆိုရင်ရုံမာတဲ့မိတ်ဆွေဆိုလဲခွာသူတော်ကောင်းဆိုလဲဆက်ပေါင်းအဲအဲ့လိုလုပ်မှာဟာဒါကတော့ငါအာငါငါငါဆွေပဲငါမျိုးပဲငါဖုန်းကြီးပဲဆိုရင်လုံးလို့မရဘူးအဲ့ဒါအထူးအဖြင့်ဓမ္မအဓမ္မဖျားဟောမဟုတ်တာဟုတ်တာဆိုရင်အဲ့ဒါမျိုးဆိုပိုးရေးကြီးလို့ဒါဥစဉ်လာဒီနေရာမှာပြောတာပါအခုသူတော်ကောင်းနေနဲ့အဲစကားတွေဒါအခုကပိလယဟန်ကြီးတို့ ဖြစ်တဲ့ဟာတွေဆိုသူ့အမေတွေသူ့နှမတွေဟာဒါအကိုဆွဲမောင်ဆွဲအဲရဟန္တာကြီးသွားမဆွဲပဲနဲ့နာမည်ကြီးတဲ့ဘုန်းကြီးမောင်ကနာမည်ကြီးတယ်ဆိုနာမည်သွားဆွဲလိုက်တော့ဒါအခုချိန်ထိတန်တရာဝဒုက္ခတွေရောက်ကြတယ်နောက်ပြီးတော့ပြောရဆိုရခက်လို့ဒါသူအပေကြတာတကယ်တမ်းကတန်ဃာတွေဆုံးမတဲ့အတိုင်းသာနာခံလိုက်မယ်ဆိုရင်ဒါဒီလောက်ပိဋကသုံးပုံနှုတ်ငုံဆောင် အောင်ပညာတတ်တဲ့ပုံကိုကြီးတွေလေသူတို့ဆိုရင်ဒါအာအကုန်လုံးကောင်းတဲ့ပုံတွေသွားပြီးတော့အခုလောက်ဆိုရင်အဲ့ဒီသာသနာမကျွတ်တော့ဒီသာသနာမှာဆိုကျွတ်နိုင်ရမှာပေါ့အခုကျတော့ငရဲပြန်ဆင်းရတယ်ဝီဇီကိုဆိုတာเนาะကြောင့်မို့ဦးဇင်းတို့တရားတော်မတွေဒီနေ့ဒါဦးဇင်းတို့ရဲ့ဘဝသင်္ကန်းစာတွေကောင်းတာတွေဆိုတာတွေလောကဓာတ်တွေယူရင်းနဲ့ဒါမြတ်စွာဘုရားဟောတဲ့အဲဒါကုစုတရားဆုပ်ယုပ်ကြောင်းနဲ့ကြီးပွားကြောင်းเนาะကုစုတရားဆုပ်ယုပ်ကြောင်းတရား6ပါး ကြည်ပွားကြောင်းတရား6ပါးเนาะအဲ့တော့ဒီ6ပါးမှာအမြဲတမ်းအမှုသက်တင်နဲ့မှွေလျော်ပြီးတောင်းလို့ရမြောက်လို့ဟွာလို့ဒီဟာလို့ဒါလေးနဲ့ပဲအချိန်ကုန်နေမယ်ဆိုရင်ဆုတ်ယုတ်ကြောင်းပါပဲဗတ္တရာမတာအာစကားပဲတဝောပြောဆိုပြီးတော့နေမယ်ဒါနဲ့ပဲပြောဖို့တနေ့ကုန်အဖုံဆက်လိုက်စကားပြောလိုက်မိတ်ဆွေနဲ့ဒါလေးနဲ့ပဲအချိန်ကုန်နေရင်လည်း ဆုပ်ယုပ်ကြောင်တရားပါနော်နေဓာရမတာအာပြင်းကြီးပြီးအမြဲတမ်းတခွေခွေနဲ့အိတ်နေမယ်ဆိုလဲဒါသည်ဆုပ်ယုပ်ကြောင်တရားပါနော်အာတေကနိကာရမတာကိုယ့်ရဲ့မိတ်ဆွေအပေါင်းအသင်းတွေနောက်လိုက်ပြီးတော့ဟိုပေါင်းဒီပေါင်းအဲ့ဓာတွေပဲပေါင်းပြီးနေမယ်ဆိုရင်လည်းပဲအပေါင်းအသင်းများလုံးအားကြီးပြီးတော့ကုသိုလ်တရားတွေဆုပ်ယုပ်ပါတယ်နော်ဒေါဝသတ္တတာသူတော်ကောင်းတွေကဒါမှားတယ်ဒါမှန်တယ်လို့ပြောရင်ကိုကနာခံရမှာအဲ့လိုမနာခံပါပဲနဲ့ အန်တုပြီးတော့တခါတည်းကိုလှုပ်ချင်တာတွေလှုပ်မယ်ဆိုရင်တော့အဲ့ဒါမဟာအမှားကြီးတွေမှားပြီးတော့အခုပြောတဲ့ကပိလယဟန်ကြီးတို့သူ့ရဲ့အမေနဲ့နှမတို့လို့အဲ့ဒါဆင်းရဲဒုက္ခရောက်တတ်ပါတယ်နော်နောက်ပြီးတော့ပပမိတ်တတာ မကောင်းတဲ့မိတ်ဆွေတွေပေါင်းမိရင်အဲ့ဒါကအခုပြောသလိုတစ်ချိန်ပေါင်းလိုက်တာနဲ့အခုကြည်ပါလားသူ့ရဲ့သားနဲ့သူ့ရဲ့အမေတို့ဟာအခုချိန်ဒီအဝီစီးကမလွတ်ရဘူးဘုရားတစုဂျာကာလနော်ကတ္တဗဘုရားနဲ့ဂေါရမဘုရားဒီဂျာကာလကြီးမှာ အခုချိန်တိတောင်ငရဲကမလွတ်ရပဲနဲ့ခံရတယ်ဆိုတာဒါရုပ်မာတဲ့အမှုကိုတွားပြီးတော့သူတော်ကောင်းထင်ပြီးတော့ပေါင်းမိလိုက်လို့ဒါဒုက္ခဖြစ်တာဒီကြောင့်မို့မြတ်စွာဘုရားကရှေးတုန်းကဆုတ်ယုတ်သွားတဲ့လူတွေဟာလည်းအဲ့ဒီတရား6ပါးကြောင့်ဆုတ်ယုတ်သွားတာတဲ့အခုပစ္စုပန်မှာဆုတ်ယုတ်နေတဲ့ပုံကိုယ်တွေကလည်းအဲ့ဒီတရား6ပါးကြောင့်ဆုတ်ယုတ်နေကြတာတဲ့။နောင်အနာကလည်းအဲ့ဒီတရား6ပါးရှိနေရင်အဲ့ဒီပုံကိုယ်တွေဆုတ်ယုတ်နေအောင်ပဲ။ ဒါဆုတ်ယုတ်ကြောင့်တရား6ပါးကြီးပွားကြောင့်တရား6ပါးကဩငါတို့ရဲ့အရေးကြီးဆုံးအမှုဆိုတာတမထအလုပ်ဝိပဿနာအလုပ်ဒီအလုပ်ပဲအရေးကြီးဆုံးပဲ။ဒါရဲ့သမီးရဲ့စီးပွားရေးဒီအရေးတော့အရေးပဲဒါပေမဲ့ဒါတွေဟာလောက်ရုံလောက်တော့လောက်ရမှာသူနဲ့အချိန်ကုန်နေလို့မရဘူး။ငါတို့တမထလို့ဝိပဿနာလို့ကိုအားကိုးပြီးတော့ငါတို့လောက်မှာပဲဆိုပြီးတော့မှသေးသေးချာချာလောက်ပါတဲ့ကာမရာမတာနော်အဲ့လိုလောက်နေတဲ့ပုံကိုယ်ဒီနော် အဲ့ဒါကြီးပွားကြောင်တရားပဲတဲ့နော်ဘဒ္ဒရာမတတော်ပြီစကားပြောတဲ့တလောက်ပြောပြီးတော့အဲလိုရင်တော်ရှင်လောက်ပြောပြီးတော့ကိုယ့်ကိုဘုရားခံလေးမှသွားကိုခန်းလေးတဲ့ကိုမနေအာဂုံတော်လေးပွားမေတ္တာလေးပို့တရားလေးမှတ်နေနေနေဟောစကားပြောနိုင်မွေးလျော်တော့ပဲနဲ့တရားနဲ့နေအဲ့ဒီပုဂ္ဂိုလ်ဒီကြီးပွားကြောင်းပဲတဲ့နေဒါရမတာဩဒါလောက်ဆိုရင်တော့တော်ပြီတော်ပြီငါအဲ့လိုလေကနာကြီးဆိုအေးရွားပြီ ငါထပြီးတော့စောစောတရားထိုင်မယ်ဟဲ့။အော်ဒါမှမဟုတ်ရင်ကိုကညညနဲ့အထိနေတတ်တယ်သူညနဲ့အထိနေတရားလုပ်ကိုလုပ်နော်အဲ့ဒါမျိုးတခါတည်းတရားလုပ်ကိုလုပ်ပြီးတော့မှအဲ့ဒီနေနည်းနည်းပါးပါးနဲ့နေမယ်ဆိုရင်လည်းအဲ့ဒီပုဂ္ဂိုလ်ဒီကြီးပွားပါတယ်တဲ့။နော်သင်္ကဏိကာရမတာတဲ့တော်ပြီမိတ်ဆွေတွေရှိတော့ရှိတယ်လိုက်ပြီးတော့အကုန်လိုက်မပေါင်းတော့ဘူး အတော်တင်လေးလောက်ပဲမိကောင်းဆွေကောင်းဆိုတာလဲလိုတယ်ဆိုတော့အဲ့တော့မိဆွေပေါင်းရင်အေးဟဲငါဒီတစ်ခေါက်တော့လာမဟိနောက်တစ်ခေါက်တော့ငါမလုပ်ပါနဲ့ကွယ်ငါတရားလေးလုပ်ချင်လို့ဟောဒါမျိုးလေးနဲ့ပြောပြီးတော့ဟောကိုယ့်လုပ်ကိုလုပ်ပါတဲ့တင်္ဂနိကာရမသောဝသတ္တရာကိုယ့်ကိုသူတော်ကောင်းတွေကအာဒါတော့ကောင်းတယ်ဒါကတော့ဖះဟောဒါတော့ဖះရဲ့အဆုံးအမ အဲ့ဒီလိုများလာပြီးပြောကြမယ်ဆိုကြမယ်ဆုံးမကြမယ်ဆိုရင်သေးသေးချာချာလေးနာယူလိုက်ပါခံယူလိုက်ပါတဲ့ပြောဆိုဆုံးမရတဲ့လွယ်တဲ့ပုံကောင်ဖြစ်အောင်နေပါအဲ့ဒီပုံကိုသီလဲချမ်းသာကြောင်းပါပဲကြီးပွားကြောင်းပါပဲကလျာဏမိတ်တာတဲ့ဩဒီပုံကတော့ပြောလဲကောင်းတယ်အဆိုလဲကောင်းတယ်အဆုံးမတွေကောင်းတယ်အဲသူ့ကိုပေါင်းတင်ကြည့်ရတာလဲ အခုပြောသူလိုပဲအမြဲတမ်းကောင်းတာကိုပြောလို့ရှိတယ်ကောင်းတာဆုံးမလို့ရှိတယ်မကောင်းတာတွေမပြောဘူးမကောင်းတာတွေမဆုံးမဘူးအော်ဒါသူတော်ကောင်းမယ်ဒီသူတော်ကောင်းကိုတော့ငါတို့စိကပ်မှာပဲဆိုပြီးတော့မှအဲ့ဒါမျိုးစိကပ်ပါတဲ့အဲ့ဒီလို6မျိုးနဲ့ပြည့်စုံတဲ့ဒကာဒကမတွေဒီနောင်လဲကြီးပွားမှာပဲအခုလဲကြီးပွားမှာပဲအတိတ်ကကြီးပွားတယ်ဆိုတဲ့ပုံကိုလည်းမြတ်စွာဘုရားကအဲ့ဒီ6မျိုးနဲ့ပြည့်စုံလို့ကြီးပွားသွားတာ အခုပစ္စုပန်မှာကြီးပွားနေတဲ့ပုံကိုတိုးတက်နေတဲ့ပုံကိုတွေအဲ့ဒီပုံကိုလည်းဟောဒီ6မျိုးနဲ့ပြည့်စုံလို့တဲ့နောက်အနာဂတ်မှာလည်းဟောဒီ6မျိုးနဲ့6မျိုးသောတရားနဲ့ပြည့်စုံတဲ့ယဟန်ဖြစ်ဖြစ်လူဖြစ်ဖြစ်ကြီးပွားလိမ့်မယ်ချမ်းသာလိမ့်မယ်ဒါကြောင့်မို့ဒီနေ့ဦးဇင်းတို့ဒကာတော်မတို့တွေကကုသိုလ်တရားတွေကိုလိုချင်ကြတယ်ကုသိုလ်ကိုရအောင်လုပ်နေကြတာဖြစ်သည့်အတွက်ယနေ့ယခုချိန်မှစ၍ဩငါတို့ဟာ ဆုတ်ယုတ်ကြောင်းတရား6ပါးကိုပယ်ရှားပြီးတော့ကြီးပွားကြောင်းတရား6ပါးကိုနေ့စဉ်မပြတ်ဖြစ်အောင် ကြင်ကြံပြီးတော့နေမယ်ဒီသာသနာတော်ကြီးအတွင်းမှာနော်ငါတို့ဟာကုစုတရားတွေပဲရအောင်ယူတော့မယ်ဆိုတော့သရာစိတ်ကိုမွေးပြီးတကာလအိုချင်းကင်းရာနာချင်းကင်းရာသေချင်းကင်းရာစိုးရင်ရာချင်းပူဆွဲရာချင်းကိုကြွဲရာချင်းဆိုတဲ့မိစရဘာတို့ဤကင်းရာချုပ်ရာငြိမ်းရာသိမ်းရာဖြစ်တဲ့